ဒီနေ့သာသနာတော်တက်ကြတဲ့2555ခုကောဇာတက်ကြတဲ့1383ခုနှစ်တပေါင်းတပေါင်းလစုပ်၄ရက်2012ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့တမ္မာပရိပါဇဏီယတုတ်ကြီးကိုဆက်လက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်ဒါကြောင့်တမ္မာပရိပါဇဏီယတုတ်ရဲ့အကျဉ်းချုပ်မြန်မာပြန်ကိုအလုံး စိတ်ထဲမှာဆွဲပြီးကြံရစ်ခဲ့အောင်အဲ့ဒီအချင်းချုပ်မြန်မာပြန်ချင်းချုပ်ကလေးကိုအားလုံးဝိုင်းပြီးတော့ပူဇော်ကြရအောင်အရှင်ဘုရားဆိုတဲ့နေရာလေးရစပြီးတော့ခက်လိုက် လန်းခြင်းမရှိပဲတန်ရောစဉ်အာယုန်တရားတို့မှလွတ်ကင်းသည်ကိုယ်ခန္ဓာတို့ကို အနှစ်သာရဟုမဆွဲလန်းသူတစ်ပါးတို့ကမဆွဲဆောင်နိုင်အောင်စိတ်ဓာတ်ရင့်တန်သည်ကိုယ်နှုတ်နှလုံးသုံးပါးလုံးစင်ကြယ်တန်ရှင်း၍သစ္စာလေးပါးကိုသိမြင်ကားမျက်မှောက်ဘဝ၌ပင်နိဗ္ဗာန်ကိုရလို၏ငါကိုရှုခေယုတ်တိကြသည်ရှ िख ိုးကြသည်ဟု၍ တက်ကြွမောက်မှာစိတ်ကြီးဝင်ခြင်းမရှိပဲဆဲရီခံရသဖြင့်ညာညိုမထသူတစ်ပါးတို့ဘဲလူသည်ပစ္စည်းတို့ကြောင့်ငါမူကလက်လာပများသူဟုမာမာနမရှိ အလွန်အကျူးတတ်မြင့်ခြင်းဆောင်ကျင်း၍ကံပြီးဖြစ်သည်မိမိပြုလုပ်အပ်သောအကျင့်ကိုကျင့်ဆောင်၍သူတစ်ပါးအားမငြင်းဆဲ မကောင်းမှုအာကုသို့အနုတ္တယတရားအလုံးကိုအကျွင့်မဲ့ပယ်ထားပြီးဖြစ်ရာဂနှင့်ထောင်လွှားမှုမာမာနာတို့ကိုယဉ်ကျေးတည်ငြိမ်သောစိတ်ရှိ၏မိစ္ဆာဒိဋ္ဌိအယူမှစင်ကြဲ၍ယရဏသုံးပါး၌မဖောက်မပြန်ကြည်လင်းမှုတတ္တာရှိ၏အကြာအမြင့်နှင့်ပြည့်စုံ၍မေကိုရ၏ရတ္တမေဖြင့် အလုံးကိုပယ်ပြီးဖြစ်၏လွန်ပြီးသောခန္ဓာတို့၌ဖြစ်လက်တန်သောခန္ဓာတို့၌၎င်းငါငါဥစားဟုဉာဏ်စည်းမှုတဏှာဒိဋ္ဌိမရှိမူ၍အလုံးစင်ကြယ်သောပညာရှိဖြစ်၏ဒုက္ခအစုအပေါင်း၏တရားဖြစ်ခြင်းကြောင့်ဥပဒေဟုခေါ်သောခန္ဓာ၅ပါးကာမဂုဏ်၅ပါးကိလေသာ၁၀ပါးအဘိသင်္ခါရတို့ကို ဂုံစေပြီလေမဉ္ဇဉ်ညာဖြင့်တည်ပြီးဖြစ်၏အဖောပြပါ အချင်းတို့နှင့်ပြည့်စုံသည့်ပုဂ္ဂိုလ်သည် လောကကြီးနှင့် လောကီအာယုန်တို့အပေါ်၌တမချင်းကင်းအောင်ကျင့်ကြံကြသည့်ပုဂ္ဂိုလ်များ ဖြစ်ကြသည်သာဓုသာဓုသာဓုသာ ဒီနေ့ဂါထာနံစာမျက်နှာ16ဦးစပေးထားတဲ့ဟန်တော့တွေဂါထာနံပါတ်17ကနေစရမယ်အဲ့တော့နောက်တစ်ပတ်ဆိုရင်တော့တမ္မာပရိပါဇနိယတုတ်ကိုအဆုံးသတ်ပါမယ်ဒီတစ်ပတ်တော့မပြီးလောက်ဘူးနည်းနည်းများတယ် ဒါကြောင့်ဂါထာနံပါတ်17ကိုဦးဇင်းတို့ပေါင်းပြီးတော့တခါရွတ်ဖတ်ပူဇော်ကြအောင်ဆိုယတနုတယနတံတိကေစီမူလာသအာကုတလာတမုဟတာတိသောနိရာသောအနာတိဒါနောဓမ္မာသုံးလောကေပရိပစေယနောက်တစ်ခေါက်ယတနုတယနတံတိကေစီ မူလာစအာကုတလာသမုဟတာတိသောနိရာသော အနာတိဒါနောတမ္မာသုံးလောကေပရိပစေယအခြင်းဟန်တိအချို့ကုံသော မာနာနုတယဒိဋ္ဌာနုတယဝိသေကိစ္ဆာနုတယတို့ကိုမဲ့ဖြင့်ဘယ်ပြီး တနည်းပေါ့နော်အချင်းယဟန်ဤတန်တန်၌ဖြစ်ခွင့်ရှိသောအနုတ္တယကိလေသာတို့သည်တစိတ်တစ်ပိုင်းတို့တော်မြမရှိကုန်တော့ကိုမဖြစ်ပယ်ဖြင်းပယ်ခွင့်၍အနုတ္တယကင်းပြီးသောဒီဝါအနုတ္တယနှင့်အာကုသိုလ်မူလအရင် အမြစ်တို့ကိုအကျွမ်းမဲ့ပယ်ပြီးသော ထိုယဟန်သည် ခန္ဓာတိလောကကို လိုချင်သောအာသာတဏကင်းသည် ဖြစ်၍ခန္ဓာတိလောကကို တောင့်တတတ်သောအာတိတမရှိတော့ပေယံသည်လောကကြီးနှင့်မညှိတွယ်အောင်ကောင်းစွာကျင့်ကြံနေသည်မြည်ခိုင်ဒါဒီနေ့ဦးဇုံတို့စတင်ပြီးတော့လေ့လာသင်ကြားကြမယ်ခါထာဖြစ်ပါတယ်ဒီတော့ တနည်းဆိုတာကတော့ဦးဇင်းတို့ထုံးစံတဲ့ပေါ့နော်ဦးဇင်းလက်ကင်ထားတဲ့ပခုတ်ကူမဟာဝတ္တုဓရမတိုက်ဥဆရာတော်ဘုရားကြီးရဲ့နေတရားမူနဲ့နောက်ပြီးတော့မှမာစီဆရာတော်ဘုရားကြီးဟောကြားအပ်တဲ့တရားတော်ကိုမူကင်ထားပြီးတော့မှဦးဇင်းမြန်မာပြန်ပေးပါတယ်အဲ့တော့မြန်မာပြန်တဲ့အခါမှာတခါတလေစာပေအယဦးဇင်းတို့ရှင်းပြရအောင်ဘုန်းကြီးတွေအတွက်ကတည်တည်နေပေါ့လေစာတစ်ကြောင်းဟာ ဝေဖန်တဲ့ပုံကိုပေါ့နော်သူတို့နားလည်မှုပေါ်မှာကြည့်ပြီးတော့အဓိပ္ပာယ်လည်းတစ်မျိုးစီပြောင်းသွားတတ်တယ်။ဒါကြောင့်ပထမပထမပေးတဲ့စာပိုက်ကအကျဉ်းဟန်ဒီအချို့ကုံသောမာနာနုတယဒိဋ္ဌာနုတယဝိသေကိစ္စနုတယတို့ကိုမဲ့ဖြင့်ပယ်ပြီးသည်ဖြစ်ဖြစ်မရှိတော့ကုန်ဆိုအနုတယကဥစဉ်တော့ဘာနှပါရှိလဲအများလုံးနည်းနည်းလျှော့ကိလေသာ10ပါးအနုတယ9ပါးရှိတယ်နော်ဆိုတော့ နောက်တစ်ပတ်ကြောင်းမှကျတော့မူလာဆန်းအာကုသလတဲ့အာကုသလဆိုတော့ပြောမယ်ဆိုရင် အာကုသူရဲ့သဘောနဲ့ဒီအနုတ္တရသဘောတွေကသူတို့ကနာမည်ပဲပြောင်းတာသူတို့ကဒီဇက်လိုက်တယ်ဒီဇက်ကောင်နေကြီးပဲဆိုတော့အဲ့ဒါတော့နှစ်ကြောင်းကစာအပိုက်တူနေတယ်တူနေတော့နောက်တစ်ပိုက်မှာယူမဲ့ဟာကို ခြံပြီးနောက်တစ်ပိုက်မှာမပါတဲ့ဟာကိုရှေ့အပိုက်ထဲမှာရှေ့ပထမဆုံးအကြောင်းမှာထည့်လိုက်တာအဲ့တော့အဲ့ဒီလိုနီးနဲ့နောက်ပိုက်မှာယူမဲ့ဟာကိုခြံပြီးရှေ့ပိုက်မှာယူသွားတာကိုဦးဇင်းတို့စာလို့ခေါ်တော့ ကောပလီပတ္တနီလို့ခေါ်တယ်နော်အကုသိုလ်ဤအရင်မူလဖြစ်ကုန်သော လောဘဒေါသမောဟတို့ကိုလည်းတို့ကိုလည်းကောင်းစွာပယ်နှုတ်အကုန်ပြီးပြည်ဖြစ်ရမယ်ဥစဉ်ဝိဇ္ဇာနှလုံးပေါက်ပိုးနေတယ်အဲ့ဒီမှာပထမနည်းနည်းလေးအဲ့ဒါအရင်ရှင်းပြမယ်ပေါ့လေစာလေးသဘောသွားနားလည်အောင်စာပထမအကြောင်းနှစ်ကြောင်းမှာယတ္တာနုတ္တယနတ္တန္တိကေစီဆိုတော့အဲ့ဒီမှာယတ္တာနုတ္တယဆိုတဲ့စကားလုံးကအနုတ္တယကိုပြောတာ အနုတယ9ပါးရှိတယ်အနုတယ9ပါးကိုသူ့ရဲ့မူရင်းတရေကိုတွေပေါ့ကောက်ကြည့်မယ်ဆိုလို့ရှိရင်သူကအနုတယ9ပါးဆိုပေမဲ့သူ့ရဲ့တရေကိုကတော့6ပါးပဲရှိတာနော်လောဘရဲ့ဒေါသရဲ့မာနရဲ့ဒိဋ္ဌိရဲ့ဝိသိကိစ္စရဲ့အဝိဇ္ဇာရဲ့ဆိုတော့အဲ့ဒီ6ပါးမှာနောက်မှာအာကုတလာဆိုတဲ့ဒုတိယအကြောင်းမှာပါနေတဲ့အတွက်ကြောင့်မလို့နော်ရှင်းနေနောက်နဲ့နှစ်ဦးကနောက်လူကယူမဲ့ဟာနောက်လူက ယူလို့ရမယ့်အရာကိုခြံထားပြီးရှေ့လူကနေပြီးတော့မှတဝက်ခွဲယူသွားတာဆိုတော့တကယ်တော့အာဟုသူအနုသင်္ဟဆိုတာလဲအာဟုသူတွေကြီးပဲအာဟုသူစေတသိက်တွေပဲနော်ဒါတော့ဒီနေရာမှာအနုတယအနေနဲ့အာဟုသူဆိုတဲ့နေရာစကလုံးနဲ့နည်းနည်းလေးခွဲပြီးတော့ယူလို့ရအောင်လို့သူတို့ကမျှပြီးယူသွားတယ်မာနာနုတယမာနကိုပြောတာဒိဋ္ဌာနုတယဒိဋ္ဌိပြောတာဝိသေကိစ္စနုတယကဝိသေကိစ္စပြောတာ ဆိုတော့အဲ့ဒါကိုသူတို့ကခြံပြီးတော့မှနောက်မှပါတာကအကုသလမူလအကုသလဦးဇင်းတို့ဒီပဋ္ဌာန်းသင်ဘူးတို့ကဟိတ်6ပါးရှိတယ်မဟုတ်လားဟိတ်6ပါးရှိတယ်လေလောဘရဲ့ဒေါသရဲ့မောဟရဲ့အာလောဘအာဒေါသအာမောဟဆိုတော့အောက်ကမူလအာကုသလအာကုသရဲ့အရင်မြက်ကအကုသဘက်က6မျိုးအာကုသဘက်က3မျိုးရှိတော့အဲ့ဒီအာကုသဖြစ်ဖို့အရင်3ခုကိုသူကခြံခဲ့တယ်နော် ပြောမယ်ဆိုရင်အကုသိုလ်အရင်းမြစ်ခေါ်တဲ့လောဘဒေါသမောဟကအနုတ္တိယလည်းသူကနာမည်တက်လို့ရတာပဲနော်သို့သောအနုတ္တိယခုနှစ်ပါးလုံးရှိတဲ့ဟာကြတော့မူလတက်လို့မရဘူးမူလက၃မျိုးပဲတက်တာလောဘဒေါသမောဟပဲအနုတ္တိယခုနှစ်ပါးရှိတယ်ဆိုတော့အနုတ္တိယတဲ့အကုသိုလအကုသလမူမူရင်းတက်လို့မရတယ်မာနရဲ့ဒိဋ္ဌိရဲ့ဝိသိကိစ္စရဲ့၃ခုကိုရှေ့ကနေဖဲ့ယူပြီးတော့ကျန်တာတော့မင်းနဲ့မင်းလည်းခေါ်လို့ရတယ်ငါလည်းခေါ်လို့ရတယ်ဘောလေမင်းနဲ့လည်းဆိုင်တယ်ငါနဲ့လည်းဆိုင်တယ်ဆိုပြီးတော့ နောက်ကအကုဒလမူလနဲ့ဆိုင်တာ၃ခုလောဘဒေါသမောဟ၃ခုခြံခဲ့တာခြံခဲ့တဲ့အခါအဲ့ဒါဥစဉ်တို့စာမှာခေါ်တော့ဂောပလီပတ္တနီးခေါ်တယ်ပြောမယ်ဆိုလို့ရှိရင်ဂောဆိုတဲ့စကားလုံးတာမညသုံးရင်နွားအလုံးနဲ့ဆိုင်တယ်နတိနမနပြုနအိုနပေါက်အကုန်လုံးနဲ့ဆိုင်တယ်ဆိုတော့ဂောဆိုတဲ့စကားလုံးဟာယူမယ်ဆိုရင်နွားအလုံးနဲ့ဆိုင်တယ်သူ့အတိတ်ပဲကသို့တော့ပလီပတ္တဆိုတဲ့စကားလုံးကနွားခိုင်းနွားကြီးတွေကိုပြောတာခိုင်းနွားဆိုတော့ဂောဆိုတဲ့ပုဂ္ဂကတော့ ပြောမယ်ဆိုရင်ဒီစကလုံးတစ်လုံးဒီနွားမှန်သမျှအ내ရှိသမျှကိုအကုန်လုံးကာပါဖြစ်တယ်သို့တော့ဘလီဘန်နာဆိုတာနောက်တစ်ပုဒ်ကရှိနေတော့ဒီအော်ခိုင်းနွားကြီးတွေအတွက်ကိုသူကခြံခဲ့ပြီးတော့မှခိုင်းနွားကြီးတွေမှာတပတ်ကြံတဲ့နွားအပေါက်နွားနွားပေါက်သေးသေးလေးတွေနွားမတွေနွားအိုကြီးတွေကိုသူကဖဲ့ယူသွားတာပေါ့အဲ့ဒီလိုနောက်လူယူဖို့ခြံပြီးတော့မှရှေ့ကသူနဲ့မဆိုင်တာလေးကိုဖဲ့ယူတာကိုဦးဇင်းတို့စာလိုကဂေါဘလီဘတ်တာနီးလို့ခေါ်တယ်နော် တခါတလေကြလို့ရှိရင်ဦးဇင်းတို့စပီကာတွေရှိတယ်မို့လားလို့စပီကာတွေကဗရမလူကနေပြီးတော့မှပြောမယ်ဆိုရင်ဒုတိယလူပြောတာတွေကိုလည်းအကုန်လျှောက်ပြောသွားရင်ရတယ်ဒါပေမဲ့သူ့ရဲ့ professional မဟုတ်တဲ့အတွက်ကြောင့်မလို့သူတို့ကတခါတည်းအဲကျန်တဲ့အကြောင်းကတော့ဗျာဒုတိယလူပြောပါလိမ့်မယ်လို့အဲ့ဒီလိုခြံခဲ့တာကိုပြောတာဒါတော့ तू တင့်တယ်လို့မပြောတတ်ဘူးလား तू ပြောရင်ရတာပဲဒါတော့နောက်လူပြောဖို့ခြံပြီးတော့ပြောတာကိုစာလူက God believer တာနည်းလို့ခေါ်တာနော် तू ပြောရင်တော့ပြောလို့ရတယ်အကုန်လုံးပြောသွားနိုင်တယ်ဒီတိုင်းပဲ နော်ယတ္တာနုတ္တယမှာအနုတ္တယဆိုတဲ့ပုတ်အရာပြောမယ်ဆိုရင်အကုန်လုံးထည့်သွားလို့ရတယ်သို့တော့အာဟုတလမူဖြစ်တဲ့လောဘဒေါသမောဟသုံးပုတ်ကသူသူ့နောက်အတွက်သူ့ပုတ်နဲ့သူယူပါစေဆိုတဲ့အနေနဲ့ခြံခဲ့တာကိုဂောပလိပတ္တနီလို့ခေါ်တယ်နော်အဲ့ဒါကဦးဇင်းတို့စာပေတွေမှာနေတယအနှစ်ပေးတဲ့အခါအဲ့ဒါလိုနီးနေအဲတင့်တော်တယ်လို့ခြံတင်တာခြံပြီးတော့အနှစ်ပြန်တော့ကိုဂောပလိပတ္တနီနော်ဒါတော့အဲ့ဒါနဲ့တက္ကမစီဆိုတော်ကြီးကတော့အဲ့ဒါလိုမဟုတ်ပြန်ဘူး သူကအကျဉ်ဟံဤတန်တန်နဲ့ဖြစ်ခွင့်ရှိသောအနုတ္တယကိလေသာတို့သည်တစိတ်တစ်ပိုင်းတို့တော်မြလည်းမရှိတော့ကုန်သူကအဲ့ဒါဘာလို့ဆိုလိုချင်တာလဲဆိုတော့ယတ္တာနုတ္တယနတန္တိကေစီဆိုတဲ့စကားလုံးလေးကနော်နည်းနည်းလေးတော့အကျွတ်မရှိဘူးဆိုတဲ့သဘောမျိုးလေးကိုသူကအတိပ္ပယ်ဆိုလိုချင်တာနော်ဒီနေရာမှာအနုတ္တယဆိုရင်ဟေးဘာကလေးမှကိုသေးသေးမွားမွားတောင်မကြံတော့ဘူးလို့အဲ့ဒီလိုမျိုးပြောင်းပြီးရှင်းပြီလို့ဆိုလိုတယ်နော်ဒါတော့ ။ तू ကတော့ခုနှစ်ပါးလုံးတစ်ခါတည်းထည့်ပလိုက်တာ။နော်။အနုတ္တိယမှန်းရင်အကုန်လုံးရှင်းပြီ။ဒါပထမနော်။ပြီးတော့မှတစ်ခါအမ်အဲ့ဒါလိုနီးနေ तू ကအကုန်လုံးယူလိုက်တယ်ပြီးမှတစ်ခါနောက်ထပ်ဘာယူတယ်လဲဆိုရင်ဒုတိယအကြောင်းကြမှာတိတဲ့မေဖြစ်ပယ်ခွင်း၍အနုတ္တိယကင်းပြီးတော့ထိုယဟန်သည်ဒါတော့ရှိသမျှအနုတ္တိယတွေကိုမက်နဲ့အကုန်လုံးပယ်လိုက်ပြီဆိုလို့ရှိရင်တော့ရဟန္တာဖြစ်သွားရော ဒါတော့ရှိသမျှအနုတ္တိယ9ပါးလုံးကိုမဲ့နဲ့ပဲတယ်ဆိုအရတ္တမကြမှာကုန်တာတို့မဆိုမကုန်သေးဘူးအဝိဇ္ဇာတို့မာနတို့ကကြံနေတော့မယ်ဘဝတို့ဆိုတာဒါတော့မဲ့ဖြင့်ပယ်ခွင့်ရအနုတ္တိယဂိမ်းပြီးသောထိုရန်သည်အနုတ္တိယဝါအနုတ္တိယနဲ့အာကုသူမူလအရင်အရင်အမြစ်တို့ကိုအကျွင်းမဲ့ပယ်ပြီးသောထိုရဟန်သည်ဆိုတော့အနုတ္တိယလို့ပြောရင်လည်းဒါပဲအာကုသလုံးအာကုသူရဲ့မူဖြစ်တဲ့လောဘဒေါသမောဟဆိုရင်လည်းဒါပဲဒါကြောင့်မို့ तू ကစကလုံးအတိတ်ပဲပဲကွဲတယ် သူ့ရဲ့မူရင်းတရကိုတွေကဒီကောင်တွေပဲလို့ဆိုလို့ရင်တာဒါတော့အနုတ္တိယကိုပယ်လိုက်တဲ့ဆိုရင်အကုသို့အမြစ်တွေလည်းပါပြီးသားလို့ဆိုလို့တယ်ဒါကြောင့်အနုတ္တိယရောအကုသို့အမြစ်ရောနှမျိုးလုံးကိုပယ်ပြီးတဲ့ထိုယဟန်သည်ခန္ဓာတိလောကကိုလိုချင်သောအာသာတဏကင်းသည်ဖြစ်၍ခန္ဓာလောကကို တောင်းတတတ်သောအာတိတမရှိတော့ဘူးဒါတော့အာကုသို့အမြစ်လဲကုန်ပြီအနုတ္တရလဲကင်းပြီဆိုမှတော့သူတို့နောက်ထပ်ဘဝတောင်းတတာရှိပါအောင်မလား အဲမရှိတော့ဘူးလို့အဲ့ဒါကိုပြောချင်တာအဲ့ဒါတော့ပြောရမယ်ဆိုတော့ဒါဒီယဟယန္တာဖြစ်နေပြီထိုကဲ့သို့ကြင်ကြံနေတဲ့ယဟဟာလောကကြီးနဲ့ညှိတွေ့ခြင်းလို့ဘယ်မှလည်းညှိစရာမရှိဘူးဘဲဥသွားပြီးတော့ဒုံနဲ့ချိတ်ကြည့်ပါလားလို့ဘာချိတ်နဲ့ချိတ်ချိတ်မညှိတော့ဘူးလေပြောင်းသွားပြီမရှိဘူးအဲ့ဒါဆိုလိုတယ်ဒါတော့ကောင်းပြီဦးဇင်းတို့ဒီနေရာမှာအနုတ္တိယဆိုတဲ့စကားလုံးလေးတော်တော်များများလည်းသိပြီးဖြစ်ပါလိမ့်မယ်သို့သောမသိသေးတယ်လို့သိအောင်လို့เนาะထပ်ပြီးတော့ရှင်းပါတယ်ဦးဇင်း ဘယ်တုတ်တာလို့တော့မသိဘူးဦးဇင်းလည်းသိကြတာမသိဘူးအနုတ္တိယအကြောင်းရှင်းပြီးသားပါဆိုတော့အနုတ္တိယဆိုတာလေးကတော်တော်လည်းပြောတယ်အနုတ္တိယဓာတ်မစင်သေးဘူးအနုတ္တိယအနုတ္တိယဓာတ်မကင်းသေးဘူးဆိုပြီးတော့ပြောကြတယ်အဲ့တော့အဲ့အနုတ္တိယဆိုတာဘာလဲသိအောင်ဂိုင်ဖတ်ကြည့်နော် ကိုယ်တိုင်ဖတ်ကြည့်မှပုံမှတ်မိမှာအနုတ္တိယဟူသည်အ မက်ဖြစ်မပယ်တတ်ရသေးသည်မြတ်တတ္တဝါတို့တန်တာ၌အဖန်ပန်အစဉ်တစိုက်ကိန်းအောင် ပါဝင်နေသောကိလေသာကိုအနုတ္တိယကိုခေါ်သည်ဆိုတာအဲအနုတ္တိယရဲ့အဓိပ္ပာယ်ပဲနော်အနုဆိုတာကအစဉ်ကိန်းနေတာကိုပြောတာနော်အနုတ္တိယဆိုတာအစဉ်ကိန်းနေတာဒါတော့အဲကိန်းနေတယ်ဆိုတဲ့နေရာမှာနည်းနည်းဦးဇင်းတို့ကဗမာစကားကိုပဲဒဲတိုးယူတဲ့ခါကျတော့အဘိဓမ္မာနဲ့မကိုက်ပဲဖြစ်တတ်တယ် ကိန်းဆိုတာဟာအရာဝတ္ထုတစ်ခုကြီးကတည်နေတာကြီးကိုပြောတာမဟုတ်ဘူး storage ထဲမှာထည့်ထားတယ်ပစ္စည်းတစ်ခုလိုကိန်းတာကိုပြောတာမဟုတ်ဘူးဓာတ်အနေနဲ့ရှိတာကိုပြောတာ possibility ရှိတယ်ပြောတာသူရဲ့ lit energy အနေနဲ့အထက်မှာကိန်းနေတဲ့ဓာတ်သဘောကိုပြောတာမမြင်ရဘူးဒါဖြစ်မယ်ဆိုရင်ဖြစ်နိုင်တယ်ဒါကိုပြောတာဒါတော့ तू ဖြစ်ဖို့အကြောင်းသူရဲ့ conditions တွေအကုန်လုံးပေါင်းစုံမိရတယ်။ तू လိုအပ်တဲ့ requirement ပြည့်ရင်တော့ထပ်ဖြစ်မှာပဲ။နော်။ထပ်ဖြစ်မှာ ဒါတော့ဘာနဲ့တူတယ်လဲဆိုရင်ဦးဇင်းတို့အခုဒီထားပါနွေရာသီမှာမြက်ချောက်တယ်လောင်တော့မဟုတ်လားဒါတော့မြက်ချောက်ကတောင်ကပဲဆောင်းမှာအောက်ကကြောက်မြေသဲမြေမှာပေါက်နေတဲ့မြက်ချောက်နွေရာသီရောက်တော့6ပြီဒါတော့အဲ့တောင်ကပစောင်းမှာဆောက်ထားတဲ့အိမ်ကမှန်အိမ်တကားပေါက်တည်းမှန်နေနဲ့အဲ့ဒီမှန်ကိုနေရ3နိုင်လောက်မှာမှန်ကိုထိုးမယ်မှန်ကတစ်ဆင့်ပြန်ပြီးတော့နေရောင်ကမြစ်ချောက်ကိုကြမယ်မြစ်ချောက်ရဲ့သဘာဝက6ပြီးသားအောက်ကလည်းကြောက်ခဲမြေအပူကအပုံပေးနေတာ အပေါ်ကလည်းမှန်နေထိုးတယ်နေကလည်းပတ်ဝန်းကျင်မှာရှိနေတာဆိုတော့အခါကျတော့ဒီမှန်ထိုးထားတဲ့နေရာစူးပြီးတော့စိုက်နေတဲ့အခါကျတော့ဒီမြစ်ချောက်ကဘာဖြစ်လဲအဲ့ဒါနုတရားပဲအဲ့ဒါနုတရားမိလောင်မို့နေလိုတယ်နော်မှန်ကနေထိုးတယ်မှန်လိုတယ်ပြီးတော့အောက်ကအပူပူဓာတ်တွေပေးနေတယ်ဒီသုံးခုလည်းပြီးရောပြည့်စုံတဲ့အခါကျတော့မြက်ကထမီးတောက်တာအဲ့ဒီအကြောင်းသုံးချက်တရားဒါ conditions တွေပဲလိုအပ်ချက်တွေပဲ ဖြစ်ဖို့အကြောင်းဖြစ်အောင်လုပ်ပေးတဲ့အကြောင်းတွေပဲအဲ့ဒါအနုတ္တိယပဲဒါတော့ဒီတိုင်းပဲအနုတ္တိယဆိုတာကရှိနေတာမဟုတ်ဘူးအကြောင်းပြည့်စုံတဲ့အခါမှာပေါ်လာတာကိုပြောတာဒါတော့ဒီဖြစ်တတ်တဲ့ဓာတ်ကိုဘာနဲ့တတ်လဲဆိုမင်းနဲ့ပဲတတ်လို့ရတယ်မင်းနဲ့မတတ်သေးလို့ကတော့ဒီတိုင်းပဲရှိနေတာအဲ့ဒါတော့အဲ့ဒါမျိုးကိုထိုအနုတ္တိယသည်ဒါကြောင့်နားလည်အောင်လို့အရာဝတ္ထုတစ်ခု storage ထဲမှာထည့်ထားသလိုကိန်းတာမဟုတ်ဘူး နော်အဲ့ဒီသဘောကိုနားလည်စေအောင်လို့ထပ်ထည့်ပေးတယ်ထိုနုတ္တိယသည်ဥပတ္တိဘယ်အဖြစ်အထက်ကိုထင်ရှားစွာ ရှိနေသည်မဟုတ်ဆံရအာယုန်နဲ့တွေ့လျင်အစင်သင်ဖြစ်ဖို့ရာကိလေသာဓာတ်တစ်မျိုးသာဒီအဲ့ဒါကိုနားလည်ရမယ်ဆိုတော့ကကြတော့ तू ကဥပတ္တိပင်ဆိုတာဥစဉ်တို့ဒီဗိဓမာသင်္ဘူးသိမှာပေါ့ဥပတ္တိပင်ဆိုတာဖြစ်တည်ပြသဘောရှိနေတာအဲ့ဒါလိုသဘောအနေနဲ့တည်နေတာမဟုတ်ဘူး तू က ကျန်တဲ့ပရမတ္ထတရားတွေကဥပ္ပတ္တိပင်တည်နေတာမဟုတ်လား तू ကအဲ့လိုမတည်ဘူးမတည်ဘဲနဲ့ဖြစ်နေတဲ့ဓာတ်တတ္တိတွေကဒီထဲမှာရှိပြီးတော့ပေါ်ဖို့အကြောင်းလဲပေါ်ရအဲ့မှာထတက်လာတာဆိုတော့သူတို့ကဦးဇင်းတို့ရဲ့ဒီဟောပြောရမယ်ဆိုလို့ရှိရင်တော့တန်တန်မှာကိန်းတယ်လို့ပဲပြောစကားပြောမှနားလည်မှမကြောက်ကိန်းတယ်လို့သုံးတာကိန်းတယ်လို့သုံးပြန်တော့နားထောင်တဲ့လူကဒေရူကြီးတနေရာရထည့်ထားတာရှိပြီလိမ့်မယ်ဗိုက်ထည့်လားနှလုံးထဲလားခေါင်းထဲလားဒီလိုသွားထင်တာ အမှန်အဲ့လိုမဟုတ်ဘူးနော်ဒါကြောင့်ကိန်းတယ်ဆိုတဲ့သဘောမျိုးဒီနှစ်မျိုးရှိပါတယ်လို့သိအောင်အောက်ကနေထပ်ပြောပါတယ်တန်တန်မှာကိန်းခြင်းနဲ့တိမ့်တဲ့အနုတ္တိယနဲ့အာယုံမှာကိန်းတဲ့အနုတ္တိယလို့နှစ်မျိုးရှိတယ်နော်ဒါတော့တန်တန်မှာကိန်းတဲ့အနုတ္တိယမျိုးကိုတန်တာနာနုတ္တိယတန်တန်နာတန်တာနာနဲ့နုတ္တိယပေါင်းလိုက်တယ်တန်တန်နာနုတ္တိယလို့ပါဠိလိုခေါ်တယ်အာယုံမှာကိန်းတာကိုကြတော့အာရမဏနဲ့နုတ္တိယပေါင်းပေါင်းပြီးအာရမဏနုတ္တိယလို့နှစ်မျိုးခေါ်တယ် အဲ့တော့တဏ္ဍာမကိဏ္ဍဘယ်လိုလဲဆိုရင်ပုဂ္ဂိုလ်တဏ္ဍာနဲ့အကြောင်းညီညွတ်သောကဖြစ်နေသောကိလေသာကိုထိုတဏ္ဍာနဲ့ကိအေတဏ္ဍာနဲ့ကိသူဟုခေါ်သည်တဲ့ခေါ်ဤသို့သောပုဂ္ဂိုလ်ဤတဏ္ဍာမြည်သည့်စိတ်အပိုင်း၌ကိနေသည်ဟုတော့မဆိုနိုင်ပေဒါတော့တန်တန်ဆိုတဲ့နေရာမှာဦးဇင်းတို့ကဘာကိုပြောချင်တာလဲဆိုရင်လူရဲ့အုပ်စုခွဲလိုက်တာပေါ့ category ခွဲလိုက်တယ်ပုရုဇဉ်ကတစ်မျိုးပေါ့တအုပ်စု သောတာပန်ကတအုပ်စုသောတာပန်နဲ့တဂရကံကတော့တအုပ်စုပဲထားပါတော့နော်တဂရကံမှာတီးတန့်ပယ်နိုင်တဲ့စွမ်းအင်မရှိဘူးနော်သူကတော့အကျမ်းစားလောက်တော့ပယ်ချလိုက်တယ်ဒါကြောင့်သောတာပန်နဲ့တဂရကံတအုပ်စုထားအနာဂံကတအုပ်စုယဟန္တာတအုပ်စုလို့အုပ်စုခွဲလိုက်တယ်အုပ်စုခွဲလိုက်တော့နံပါတ်1ပုရုဇဉ်အဆင့်မှာအနုတ္တရာပေါင်းဘယ်လောက်ကိန်းနေခုနှစ်ပါးခုနှစ်ပါးကိန်းနေဆိုကြည့်ပါဦးကာမရာ ဘဝရာဂာနုတ္တိယပဋိကာနုတ္တိယမာနာနုတ္တိယဝိသေကိစ္စနုတ္တိယအဝိဇ္ဇာနုတ္တိယအလုံးဘယ်နှပါလဲအနေဦးတော်တော်ချမ်းသာတာအဲ့ဒါကိုယ်ရှိတာတွေအဲ့ဒါကိုယ်ရှိတာတွေပဲအဲ့ဒါဒါတော့ပုရိသင်ဆိုရင်ဘယ်နှပါလဲခုနှစ်ပါအဲ့ဒီကမှတစ်ဆင့်ကိုကတော်လှန်ပြီးတော့တက်သွားပြီနော်အဲ့လိုတက်သွားတဲ့ခါကျပုရိသင်ကနေပြီးတော့မှ တောတာပန်ကိုဖြစ်ပြီပဲဆိုကြပါစို့ဗျာတောတာပန်ကိုဖြစ်ပြီဆိုတဲ့အခါကျမှနှစ်ပါးစပြုတ်တယ်အဲ့ဒါကဘာလို့လဲဝိဇိကိစ္စနုတ္တိယဒိဋ္ဌိနဲ့ဝိဇိကိစ္စအဲ့ဒီမှာစအမြင့်ပြတ်တာဒါတော့သောတာပန်ဖြစ်ပြီဆိုတာနဲ့တပြိုင်နက်အနုတ္တိယခုနှစ်ပါးမှာနှစ်ပါးပယ်လိုက်ပြီနှစ်ပါးလွတ်သွားပြီဒါကြောင့်သောတာပန်မှာဒိဋ္ဌိမဖြစ်တော့ဒိဋ္ဌိ62ပါးမဖြစ်တော့ဝိဇိကိစ္စဘုရားတရားတန်ခါယတနာ၃ပါးကျင့်စဉ်နဲ့နော် ဒီတရားတွေမှာတန်တရားမရှိတော့ဘူးဒါတော့အဲ့ဒီဒိဋ္ဌိနဲ့ဝိသေကိစ္စအနုတ္တိယနှစ်ပါးလွတ်သွားပြီပယ်လိုက်ပြီဒါတော့ဟောဒီပုဂ္ဂိုလ်တဏ္ဍာမှာကြည့်မယ်ဆိုလို့ရှိရင်အနုတ္တိယ9ပါးကနှစ်ပါးပယ်သွားပြီဒါပေမဲ့သူ့မှာဖြစ်ခွင့်ဘယ်နှပါးကြံသေးလဲ9ပါးရှိသေးတယ်ဝိဇ္ဇနပုထုဇဉ်တို့က9ပါးအပြည့်ဒါတော့ပုထုဇဉ်မှန်ရင်အနုတ္တိယဖြစ်ပိုင်ခွင့်ဘယ်နှပါးရှိတယ်အဲ့ဒါပုဂ္ဂိုလ်တွေမှာကိန်းနေတာပြောတာ ပုဂ္ဂိုလ်အနေနဲ့အုပ်စုခွဲလိုက်တယ် category ခွဲလိုက်တော့ပုရိသေနေဟေးဆိုလို့ရှိရင်တော့ခုနှစ်ပါးလုံးဖြစ်ခွင့်ရှိတယ်သောတာပန်အုပ်စုတွေဟေးဆိုလို့ရှိရင်၅ပါးဖြစ်ခွင့်ရှိတယ်အဲ့ဒါပုဂ္ဂိုလ်တွေမှာကိန်းတာလို့ဆိုလို့တယ်နော်ဒါတော့ဖြစ်နိုင်ခြေကိုပြောတာနော်တကယ်ကြီးအထက်မှာထည့်ထားတဲ့အရာပစ္စည်းလို့မဟုတ်ဘူးဒါတော့နောက်တစ်ခါအနာဂံကိုတက်သွားပြီဆိုရင်တော့နောက်ထပ်နှစ်ပါးပြန်ပယ်တယ်ကာမရာဂနဲ့ပဋိကကာမတစ်ဆက်တစ်ပုံမှာဖြစ်တတ်တဲ့တဏှာလောဘရဲ့ ပဋိကလို့ခေါ်တဲ့ဒေါသရဲ့နောက်ထပ်နှစ်ပါးအနုတ္တိယပြန်ပြတ်သွားတယ်ပြန်ပယ်လိုက်တယ်ပယ်လိုက်တဲ့အတွက်ကြောင့်မလို့အနာဂံရောက်တဲ့အခါမှာအနုတ္တိယ9ပါးတဲ့ကဘယ်နှပါးကင်းသွားပြီလဲ၄ပါးကင်းသွားပြီထိုပုဂ္ဂိုလ်မှာ၄ပါးဖြစ်ခွင့်မရှိတော့အဲ့ဒီဖြစ်နိုင်ခြေဓာတ်တတ္တိကိုအနာဂါမိမဲ့နဲ့တတ်ပြလိုက်တာအဲ့ဒီအနာဂံကိုမဲ့ကိုရလိုက်တဲ့အချိန်ခါမှာအဲ့ဒါတွေတခါတည်းအမြင့်ပြတ်ပယ်ခဲ့ပြီးသားဖြစ်သွားတယ်နော်ကောင်းပြီရဟန္တာကိုရောက်ပြီရဟန္တာကိုရောက်တဲ့ခါကျတော့ ဘဝရာဂနုတယမာနာနုတယအဝိဇ္ဇာနုတယဆိုတော့ဘဝရာဂနုတယဆိုတာဘာလဲလို့ပြောရင်ရူပနဲ့အရူပဗြမာဘုံမှာ ဖြစ်ခြင်းတဲ့တဏှာကိုပြောတာနော်ရူပနဲ့အရူပဘုံမှာဖြစ်ခြင်းတဲ့တဏှာလေးကတော့သူတို့ကရှိသေးတယ်နုနုညံ့ညံ့ကလေးရှိသေးတယ်ဘာဖြစ်လို့လဲဆိုရင်အဲ့ဒီဘုံဘဝတွေမှာအမတန်ချမ်းသာတာကိုအမတန်ချမ်းသာတဲ့ခါကျတော့အနာဂံပုဂ္ဂိုလ်တယောက်အနေနဲ့ကရူပအရူပဘုံမှာဖြစ်ခြင်းတဲ့ အနုစားတိမ်တိမ်မှုမှုကလေးကြံနေသေးတယ်အဲ့ဒါဘဝရာက နုတ္တိယခေါ်တယ်တဏှာပဲလောဘပဲဒါကြောင့်အောက်ကကာမရာဂနုတ္တိယနဲ့အထက်ကဘဝရာဂနုတ္တိယဆိုတာဟာကာမနဲ့ဘဝသည်လောဘတဏှာကိုနာမည်နှမျိုးနဲ့လွှဲခေါ်ထားတာနော်ဒါတော့ကာမဘုံမှာတစ်ဆက်တစ်ဘုံမှာကတ်တဲ့အနုတ္တိယကို ကာမရာဂနုတ္တိယဓမ္မဘုံ20မှာကတ်တဲ့အနုတ္တိယကိုဘဝရာဂနုတ္တိယလို့ဒီလိုခွဲလိုက်တာပဲပြီးတော့မာန နော်မာနကြီးဘလောက်ထိကပ်ပါလာတယ်လဲဆိုတာနောင်လာလိမ့်မယ်မာနတွေအများကြီးမှာအမျိုးအစားတွေအများကြီးတွေ့လိမ့်မယ်နော်အမျိုးမျိုးရှိတယ်ပြီးတော့အဝိဇ္ဇာနုတ္တိယဆိုတော့အဲ့ဒါကရန်တာကြမှာပြတ်ထွက်သွားတာဒါတော့ရန်တာလည်းဖြစ်ရောနောက်ဆုံးကြံတဲ့၃ခုကိုအဲ့ဒီမှာပယ်လိုက်တယ်ဘဝရာဂနုတ္တိယလို့ခေါ်တဲ့လောဘတဏှာတစ်မျိုး မာနာနုတ္တိယလို့ခေါ်တဲ့မာနတစ်မျိုးအဝိဇ္ဇာနုတ္တိယလို့ခေါ်တဲ့နောက်ဆုံးအနုတ္တိယတစ်မျိုးအဲ့ဒီ၃မျိုးကိုပယ်လိုက်ပြီးအဲ့ဒီခါကျတော့ ဒီယန္တာရဲ့တဏ္ဍာမှာအနုတ္တိယဖြစ်ခွင့်မရှိတော့ဒါကြောင့်အခုပြောခဲ့တဲ့ပုဂ္ဂိုလ်တွေမှာဖြစ်မယ်ဆိုရင် ဖြစ်ခွင့်ရှိတာကို ပုဂ္ဂိုလ်၌ကိန်းတယ်လို့ပြောတယ်။ဘာလဲလဲ။အေးပုဂ္ဂိုလ်၌ကိန်းတယ်ဆိုတာဗိုက်ထဲကြီးထည့်ထားတာပြောတာမဟုတ်ဘူး။ထိုပုဂ္ဂိုလ်တွေဒီမဲ့နဲ့မပယ်တတ်ရသေးတဲ့မြတ်ရှိနေမယ်။ဒါတော့မဲ့နဲ့ပယ်တတ်ပါတယ်ဆိုတော့အရိယာအစစ်ကိုတက်တော့လည်းပဲတက်သွားတော့လည်းပဲသူတို့ပယ်ပြီးသားတာမဖြစ်တာမပယ်သေးသားကြတော့ဖြစ်သေးတယ် မရိုင်းတော့မရိုင်းတော့ဘူးနော်နုနုကလေးတွေရှိနေတယ်ပြောတာမမြင်ရဘူးမမမြင်အောင်ဆိုတာမထင်ရှားတော့ဘူးအရိယာတွေမက်တယ်နေဆိုတော့မက်နဲ့တပ်ပြီးသားဆိုတော့သူတို့ကဥပမာဆိုတော့သောတာပန်ကဒိဋ္ဌိနဲ့ဝိသိကိစ္စကိုအမြင့်ပြတ်ပယ်လိုက်ပြီးသို့တော့ကြံတဲ့ဟာတွေကြတော့အကျမ်းသားတွေတခါတည်းဖြင်းချပလိုက်ပြီဆိုတော့သူတို့ဖြစ်တဲ့ဟာကတိတ်တိမ်မွေ့သွားတယ်တိတ်မသိတာတော့ဒါကြောင့်အောက်ကလေးကဇရာရဲ့အောက်ကနေပြီးတော့ဒီအနုတ္တိဟာ9ပါးရှိတယ်ဆိုပေမဲ့တကယ်တမ်းတရေကိုအနေနဲ့ဆိုလို့ရှိရင်လောဘ ဒေါသမောဟမာနာဒိဋ္ဌိဝိသိကိစ္စအဲ့ဒီဓာတ်တွေဟာဦးဇင်းတို့ပုရုဇဉ်ရဲ့တန်တမှာဆိုရင်အကြောင်းညင်ညွတ်လို့ကတော့တခါတည်းဟုံးတိုင်းဆိုတခါတည်းပေါက်တာပဲနော်ဟုံးတိုင်းဆိုပေါက်တာပဲဘာမှဟိုတည်းမဖြစ်ဘူးဒါကြောင့်မလို့မကြိုက်တာနေများတွေ့ပြီဆိုလို့ရှိရင်ထင်းနေတဲ့ဆိုလူတွေကနော်ပါဇက်ကတော့ထွက်မလာတာမျက်နှာချစ်ချင်းပြက်သွားတာပောက်ကွဲနှုံဘလောက်မြန်တယ်လဲဆိုတာ နော်ကြံတဲ့ရမ်းနေဆိုကမီကယ်တွေပေါက်တယ်ဆိုတာပဲသူတို့မြန်တယ်ဆိုတာဦးဇင်းတို့တွက်မယ်ဆိုတွက်လို့ရတယ်ဒီစိတ်ကပေါက်ကွဲသွားတာကထက်မှတွက်လို့မရဘူးဆိုတော့အဲ့ဒီလိုမျိုးအတွင်းထဲမှာကိန်းပြီးတော့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒါမပယ်သေးသမျှသူတို့ရှိနေတာပြောတာကောင်းပြီနောက်တစ်ခါအာယုံမှာကိန်းချင်းဆိုတာသွားအောင်အဲ့ဒါလေးကနည်းနည်းခက်တယ်အာယုံမှာကိန်းနေဆိုတာကြတော့အာယုံနဲ့ပြန်လဲစဉ်းစားပြီးဖြစ်ပေါ်လာနိုင်သောကိလေသာကိုအာယုံ၌ကိန်းသည်ဟုခေါ်၏ အာယုံဆိုတာကမျက်စိနဲ့မြင်တာနားနဲ့ကြားတာဆိုတာဟိုတဲ့အလုံးအာယုံ၅ပါးခေါ်တယ်နော်မြင်တာကြားတာနာနာစားတာထိတာတိတာမိမိတို့အာယုံနဲ့မှပေါ်လာတယ်ပေါ်ရဆိုတာနေ့စဉ်နဲ့အမျှတွေ့ထိနေရတာပဲဒါတွေကမျက်စိရှိရင်မြင်မယ်နားရှိရင်ကြားမယ်နှာခေါင်းရှိရင်အနံ့နံမယ်ရှားရှိရင်စားမှာပဲအရသာခန္ဓာကိုယ်ရှိရင်တွေ့ထိတာတွေဖြစ်နေမှာပဲကြံတာနူတာချောတာအကုန်လုံးပါတယ်ဆိုတော့အဲ့ဒါတွေကမြင်တွေ့တဲ့အချိန်အခိုက်အတန့်မှာမိမိတို့ဒီရှုမှတ်မှုမရှိဘူးဆိုလို့ရှိရင်အဲ့ဒါတွေက ပျောက်ပြက်မသွားဘူးဗျာမြင်ပြီးသားတွေဒီအာယုံဖြစ်နေနောက်တစ်ခါကြရင်အကြောင်းတိုက်ဆိုင်တိုင်းပြန်စင်းစားလိုက်တိုင်းပေါ်ဖို့အဆင်သင့်ဖြစ်နေတယ်သူတို့မှာဖိုင်တစ်ခုကိုကွန်ပျူတာနဲ့တင်ထားလိုက်တယ်လို့ပဲဒါတော့မိမိတွေ့ကြုံခဲ့ပြီးတဲ့အာယုံကိုကြိုက်ခြင်းမကြိုက်ခြင်းနှမျိုးပဲပြင်းပြင်းထန်ထန်ကြိုက်ရင်လည်းစွဲကြံနေတယ်ပြင်းပြင်းထန်ထန်မုန်းရင်လည်းစွဲကြံနေတယ်ဘယ်ဘက်ကိုပဲအစွန်းထုတ်တဲ့ two extremes ကြိုက်ချင်းမကြိုက်ချင်းအစွတ်နှစ်ဖက်သည်အကုန်လုံးအစွတ်တရားကြီးပဲအဲ့ဒီအစွတ်တရားတွေဟာမိမိတို့ကမောရင်မောသလောက်ချစ်ရင်ချစ်သလောက်စွဲပြီးကြံရက်ခတာဖြစ်တဲ့အတွက်ပြန်စင်းစားရင်အချိန်ယူစရာလိုသေးလားဘယ်လိုမလဲမိမိခါခါတီးတီးမုန်းတဲ့နော်ဖြစ်စဉ်ကိုပြန်စင်းစားလိုက်ရင်ချစ်ချင်းအခုဖြစ်နေသလိုခံစားရတယ်တချို့ဆိုပြောရင်ပြောရင်လည်းအဲ့ဒီအကြောင်းတွေပြောရင်စိတ်တွေတို့လက်တွေတုံးလာတာဘလောက်များမြန်တယ်လဲဆိုတာ အာပြောစရာတွေအကြောင်းကိုပြန်ချစ်ချင်းပဲအခုပဲထကတော့မလောက်တခါတည်းပြန်ဖြစ်လာတာဆိုတဲ့အခါကျတော့မိမိကစဉ်းစားလက်ရင်အာယုန်နဲ့မှငါအခုတိတိမြင်တော့ရှိသေးတယ်မပြောဘူးလားဟွန်းအဲ့ဒါပြောတာစဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်းပြန်ပြန်ပြန်ပြန်ပြီးပေါ်တာကိုအာယုန်နဲ့မှဂိမ်းတယ်လို့ခေါ်တယ်ကဲဒါတော့ကောင်းပြီစဉ်းစားလိုက်တိုင်းမပေါ်အောင်ဘယ်လိုလုပ်မလဲဆိုတော့ဒါကတော့နေ့စဉ်ပေါ်တော့ခက်တာပေါ့နော်ယောဂီအနေနဲ့ဆိုရင်တော့တဲ့ ။ဒါကြောင့်မြင်ရင်မြင်တယ်ကိုမှတ်လိုက်ပါ။မြင်တဲ့အာယုတစ်ခုကိုခံစားသည့်ဝေဒနာရောက်အောင်ထိအဲ့ဒါလိုမနေနဲ့မြင်လိုက်တဲ့အခါမှာဘာလဲညာလဲစုံစမ်းမှုမရှိဘူးမြင်လိုက်တာနဲ့တပြိုင်နက်မြင်နေမြင်နေမြင်နေဆိုတာကိုကိုကမှတ်လိုက်တာကိုပြောတာ။မှတ်လိုက်တဲ့အခါကျတော့နုနယ်တဲ့ပုံကိုတယောက်တွေ့ကတော့ဒါဘယ်လိုလုပ်စဉ်းစားနိုင်မလဲ။နော်ဒါမြင်လိုက်ပြီးမှတော့ရှင်ဘုရားပြောတာနောက်တောင်ကြတယ်ဒီလိုကြည့်လိုက်တာနဲ့သိနေပြီ။နော်ကြည့်လိုက်တာနဲ့သိမှာပေါ့။ သူတို့မှတ်တဲ့နှုံးကအမတန်နှေးနေတဲ့ခါကျတော့အားမမရှိပဲကိုဒါတော့အမြဲတမ်းအမ်အမြဲတမ်းလဲဆိုခြင်းဆိုပေါ့နော်ရင့်ကျက်လာတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဆိုရင်ယောဂီတယောက်အနေနဲ့ဆိုရင်သူ့ရဲ့မှတ်နှုံးကမြန်ပြီးတော့ကြီးတဲ့နှုံးကနှေးတယ်ပြောင်းပြန်ဖြစ်သွားတာတရားမမှတ်တဲ့ပုဂ္ဂိုလ်ကမြန်တာကြားတာကမြင်တာကြားတာက မြန်ပြီးမှတ်တာကနှေးတယ်တရားမှတ်အားကောင်းနေတဲ့အသားကျနေတဲ့ယောဂီတွေကြတော့မှတ်တဲ့နှုံးက ပို့ပြီးတော့မြန်လာမယ်ဆိုပါတော့နော်ကြည့်တဲ့နှုံကိုသူနှေးလာတယ်အဲ့လိုလျှော့တာဒါကြောင့်ဟောဘစ်ဒီဘက်ကသူကပြောင်းပြန်ဖြစ်လာတာတဖြည်းဖြည်းတဖြည်းဖြည်းနဲ့ဒါကြောင့်မလို့လည်းပဲသူတို့ထိမ့်ချုပ်လို့ရတာပေါ့တို့မဆိုကိုလိုကိုကိုပြောသလိုကြီးပဲဆိုရင်တော့မှန်တယ်ကြည့်လိုက်တိုင်းသိပြီးပြီပဲကြိုက်စရာမကြိုက်စရာအကုန်လုံးတစ်ခါတည်းဆုံးဖြတ်ချက်ချလိုက်ပြီးသားဖြစ်နေတာဒါကြောင့်ဒီမိမိမှတ်တဲ့အခါမှာမှတ်တဲ့ချိန်ခါမှာတကယ်တည်တည်ချာချာရှုမှတ်နိုင်တဲ့ ယောဂီတယောက်အနေနဲ့ကြတော့မြင်လိုက်တဲ့အချိန်ခါမှာမြင်နေတဲ့ process ကသူ့စိတ်မှာစိတ်သူ့စိတ်ထဲမှာအတန်းလိုက်သွားနေတာမှတ်သောစိတ်အရှုကအာယုဒါတော့မှတ်တဲ့စိတ်ဘက်ကိုအလေးပေးမှတ်ပြီးဆိုကားမှတော့အရှုကအာယုကြီးကဘယ်လိုလုပ်ထင်ရှားတော့မလဲနော်ဒီဒီချာစဉ်းစားကြည့်အရှုကအာယုဆိုတာကြည်သူအတွက်မြင်တယ်ကြည့်မယ်ဆိုတဲ့စိတ်နဲ့မနတိကာရ intention နဲ့ဒုတိမဟုတ် ဟောဘယ်လိုခေါ်မလဲသူ့ရဲ့ attention ပေးထားတယ်ဆိုပါတော့အဲ့ဒီပုံမှာကြည့်မယ်ဆိုတဲ့နှလုံးသွင်းနဲ့ကြည့်နေတာဒါတော့ယောဂီတရားအနေနဲ့ကျတော့ကြည့်မယ်ဆိုတဲ့ဘက်ကပြန်ရုပ်သိမ်းလိုက်တယ်မှတ်မယ်ဆိုတဲ့ဘက်မှာရှိနေတာဒါကြောင့်မလို့သူ့ရဲ့အမှတ်ကကောင်းတယ်ဆိုတာဟာသူ့ရဲ့ force ကအင်အားသည်မှတ်တဲ့ဘက်မှာရှိနေတယ်မှတ်တဲ့စိတ်မှာနော်ဒါကယောဂီလို့ဘူးမှသိမှာနော်ဒီတိုင်းကတော့ just listening မဖြစ်လိမ့်မယ် ဒါကြောင့်ဦးဇင်းတို့ဒီနေရာတွေမှာခက်တယ်ဆိုအဲ့ဒါကိုပြောတာတာမင်ညာပုဂ္ဂိုလ်တယောက်ကိုသွားရှင်းမယ်ဆိုရင်ဒါတွေကစာလောက်ပဲဖြစ်မယ်အကြားလောက်ပဲရလိမ့်မယ်ဒါတော့ကို့မှာ experience လည်းနည်းနည်းမှမရှိဘူးတရားလည်းပဲဖြစ်ဖြစ်မြတ်မှမထိုင်ဘူးဆိုလို့ရှိရင်တော့ဘာတွေပြောနေမှသိမှာမဟုတ်ဘူးဒါကြောင့်အဲ့ဒီ experience လေးခံစားဘူးရဘူးမှအော်ဟုတ်ပြီမှတ်တဲ့စိတ်နဲ့မှတ်တဲ့အာယုဆိုတာပြန်ပြီးတော့ကိုကခွဲလို့ရတာဒါတော့မှတ်နေတဲ့ယောဂီတယောက်ရဲ့စိတ်အင်အားသည်မှတ်အင်အားသည်နောက်မှရှိပြီးဟိုးကအာယုပေါ်မှာ object ပေါ်မှာသွားပြီးတော့ force လုပ်မထားဘူး focus လုပ်မထားဘူးလို့ဆိုလိုတယ်။ဒါကြောင့်မိမိကဒီဘက်မှာမှတ်တဲ့စိတ်တွေကိုတောက်လျှောက်တောက်လျှောက်တောက်လျှောက်ဒီဘက်ကပို့နေတာတခါတည်းတနက်ပြစ်တယ်လို့ပြစ်နေတာ။ပြစ်နေတဲ့အတွက်ကြောင့်မလို့ဟိုဘက်ကဟာတွေကိုဘာဖတ်နေတာလဲ။မြင်တယ်ဆိုတဲ့အခါမှာငါမြင်လိုက်ပြီးမြင်တယ်မြင်တယ်မြင်တယ်ဆိုတာလေးနဲ့တခါပြန်မှတ်ပြီးတော့မှဒီဖြစ်နေတဲ့ process ကိုအတင်းကိုမိသေးလိုက်မှတ်တဲ့အခါကျတော့ဒီ process ကအပက်အပြက်အပြက်အပြက်ကျဲကျဲကျဲကျဲလာတာ။ကျဲလာတဲ့အခါကျတော့မြင်တဲ့အာယုတစ်ခုတွေကဦးဇင်းတို့ ရုပ်ရှင်တစ်ခုကြည့်တဲ့အခါမှာဖလင်ကြီးတာတစ်ခါတည်းတစ်ခုနဲ့တစ်ခုအကြာကြီးခြားခြားပြီးမှတစ်ခွက်ပေါ်လာကြာကြီးခြားခြားပြီးမှတစ်ခွက်ပေါ်လာအဲ့လိုတွေ့ဘူးလို့မဟုတ်လားဒါပေမဲ့ပြင်းနေတဲ့တစ်ခါတည်းဒီကနေပြီးတော့မှအရန်စက်ကမှန်နေတယ်ဆိုတော့အယုတ်တဲ့ဆက်နေတာဒါပေမဲ့ဒီလဲနေတဲ့ဘိန်းကြီးကသွားတဲ့ခါကျတော့ဂျေဂျေဂျေဂျေနေတဲ့ခါကျမီးကပြတ်တောက်ပြတ်တောက်ပြတ်တောက်နဲ့သွားနေတဲ့ခါကျဖလင်းနဲ့တကွေပြီးမှတကွေရွေ့နေတဲ့ခါကျအယုတ်ကရုပ်ရုပ်နဲ့မဖြစ်ဘူးလားဆိုတော့ဟိုတကွက်နဲ့ဒီတကွက်ခါကျအဝေးကြီးလိုအကျဲကြီးတွေအကြာမှာအကွက်ကြီးတွေခြံသွားတာအဲ့ဒီလိုဖြစ်လာတာ ဒါတော့ဦးဇင်းတို့ကလူတွေကိုတတ္တဝပညာတွေကိုကြည့်တယ်ဆိုတဲ့အခါမှာပညာကိုမြင်တယ်ဆိုတာအဲ့ဒါပဲအခုဦးဇင်းတို့အကောင်လိုက်မြင်နေရတယ်ရုပ်ရှင်ကဖလျံတစ်ခါတန်းသွားနေလို့ဒါပေမဲ့ယောဂီကျတော့အဲ့လိုပဲမြင်တာတကယ်ကမ္မထဓမ္မကြတော့ကံဖြစ်ဖြစ်ဖြတ်ပြောလိုက်ကြစို့အဲ့ဒီအချိန်ခါမျိုးမှာဒီဖြစ်တယ်ပြစ်တယ်ဆိုတော့မှတ်နေတဲ့စိတ်ကိုသလောကောင်အာယုံပေါ်မှာသလောကောင် तू ကအဲ့ဒါလိုမြင်တဲ့အခါကျတော့ဟာမြင်တဲ့စိတ်အဲရှုမှတ်နေတဲ့စိတ်ရောအရှုကအာယုံရောမမြဲဘူးပဲ မမြဲဘူးဒါတော့မမြဲဘူးဆိုတဲ့ဟာလေးကိုစိတ်ထဲမှာသဘောကျလာတဲ့ခါကျတော့အာယုံပေါ်မှာတက်မြင့်တဲ့စိတ်ကိုသွားမဖြစ်တော့ဘူးဦးဇင်းတို့တက်မြင့်တယ်လိုချင်တယ်ဆိုတာအဲ့ဒီအရာပေါ်မှာမြဲတယ်ကောင်းနေတယ်ဆိုတော့အစွဲကလေးကြောင့်အဲ့ဒီပုံမှာသွားပြီးတော့တက်လောက်တာဒါတော့ဦးဇင်းတို့ဘဝကိုပဲကြည်ကြည်ပစ္စည်းဥစ္စာကိုပဲကြည်ကြည် ဒါဒီပစ္စည်းဒီဒီသားဒီမရဒီဆွေဒီမျိုးဒီငါရှိတဲ့၍သူတို့ရှိနေကြမယ်ဆိုတဲ့အစွဲကလေးနဲ့မြဲတဲ့အစွဲကလေးနဲ့ချက်နေကြတာမြဲတဲ့အစွဲကလေးနဲ့စွဲနေကြတာဒီဟာကြီးကမမြဲဘူးတော့ဒါပြီးရင် ပြီးပြီဟဲ့ဆိုလို့ရှိရင်ဒါကြီးစွဲပါဦးမလားစွဲဘူးဒါတော့ဒီဟာစွဲတယ်ဆိုတာမြဲတယ်ဆိုတဲ့ဟာမျိုးရှိတဲ့အခါမှာစွဲတာငါနဲ့ရှိနေလိမ့်မယ်ဒီကောင်နဲ့ငါဘယ်တော့မှခွဲသွားမှာမဟုတ်ဘူးဒီပစ္စည်းဒီအကုန်လုံးငါရဲ့သိရှိသိမဲ့မှန်သမျှတွေ ပုဂ္ဂိုလ်တ attva တွေရောသင်္ခါရဝတ္ထုရောရှိမယ်ဆိုတဲ့အတွင်းတက်ခံလေးနဲ့ကြည့်ရှုသုံးသပ်ပြီးမှဒါလေမိမိတို့ဒီပုံမှာဆွဲမြဲမှုဖြစ်တာဆွဲမြဲမှုဖြစ်တာခဏတစ်ပြုတ်နေတဲ့နေရာမျိုးလေးခဏတစ်ပြုတ်တွေ့လိုက်တဲ့နေရာမျိုးမဆွဲဘူးငါလည်းမပိုင်ဘူးဆိုတဲ့မျိုးတက်ကပါပြီးသားဖြစ်နေတယ်အဲ့ဒီတွေ့ကြမလို့ရှုမြင်တဲ့အချိန်ခါမျိုးမှာနော်အာယုန်နဲ့ဓာရတိုက်ဆိုင်တဲ့အချိန်ခါမျိုးမှာအဲ့ဒီလိုမျိုးမှတ်နေတဲ့ယောဂီတယောက်ဖို့ကြတော့တဲ့သူမျက်စိထဲမှာတွေ့နေတာတွေကမမြဲတဲ့သဘောတော်လောကောင်ဆင်းရဲတဲ့သဘောအနေနဲ့တော်လောကောင် ဒါသူဖြစ်ခြင်းသလိုမဖြစ်တဲ့အနတ္တသဘောအနေနဲ့သလောကောင်တစ်ခုခုအနေနဲ့တွေ့လိုက်တဲ့အချိန်ကမှာလက္ခဏာ၃ပါးတဘာဘာတွေ့လိုက်တဲ့အချိန်ကမှာသူကအာယုံပေါ်မှာဒီထက်မှာပုံတွေကိုအတန်းလိုက်မကြံခဲ့တော့ဘာတွေပဲကြံတယ်လေအပြက်အပြက်အပြက်တွေပဲကြံခဲ့တယ်ဒီအပြက်တွေဒီတစ်ခုနဲ့တစ်ခုအဆက်တွေကျဲနေတာဖြစ်တယ်ပုံကထင်ရှားပါ့မလားထင်ရှားတော့ခေါင်းတစ်ချားဖင်တစ်ချားဖြစ်နေပြီနော်အဲ့လိုဖြစ်သွားတဲ့အခါကျတော့ဒီဦးဇင်းရဲ့စိတ်ထဲမှာ ပြန်ပြီးတော့ဒီပုံကိုပြန်စဉ်းစားတယ်ဒီပုံနဲ့ပြန်ထွက်ပါအောင်လားမထွက်ဘူးဘာဖြစ်လို့လဲသူထင်တာကအနိစ္စဒုက္ခအနတ္တအနိစ္စဆိုတဲ့အပြတ်တွေပဲထင်နေတာ impermanent nature တွေပဲထင်နေတာဆိုတော့ဒီ nature ကြီးပဲထင်နေတော့ပြန်ပြီးတော့တွေ့လိုက်ရင်သူ့စိတ်ထဲမှာမမြဲတဲ့သဘောတွေပဲပြန်တွေ့မှာပဲဒါကြောင့်စွဲเสียအာယုန်ထဲမှာပေါ်လာသေးလားမပေါ်တော့အဲ့ဒါကိုအာယုန်ထဲမှာမှတ်တော့အပြင်ပယ်နီးတဲ့အဲ့ဒါဦးဇင်းတို့ဒါယောဂီအဆက်အနေနဲ့ပြောတာဘာဖြစ်လို့လဲဆိုတော့ မဲ့အနေနဲ့အရိယာအဖြစ်နဲ့မပယ်နိုင်သေးတဲ့အခါကျတော့ယောဂီအနေနဲ့ဆိုရင်တော့အဲ့ဒါလောက်အစွမ်းအင်ရှိပါတယ်သို့တော်လည်းပဲပုရိသင်တယောက်အနေနဲ့နေ့စဉ်ဘွားထဲမှာဆိုတော့စင်ကျင်သောအဖြစ်ကိုကပယ်လို့ရပါသေးတယ်စင်ကျင်တယ်ဆိုတာဒါကြီးဟာမိမိတရားသဘောအနေနဲ့စင်ကျင်မိမယ်သုံးသပ်မိမယ်ဆိုလို့ရှိရင်ဆွဲလန်းပြင်းထန်တဲ့ကိလေသာတဏှာတွေမဖြစ်တော့ဘူးပေါ့ဒါကြောင့်ဝိပဿနာအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ ကောင်းပြီဒီဟာကိုမိမိရှုမှတ်နေသောအဖြစ်ပယ်နိုင်တယ်နေ့စဉ်ဘဝအနေနဲ့တော့ဆင်ခြင်သောအဖြစ်ပယ်နိုင်ပါတယ်တဲ့အဲ့ဒါအဲကြောင့်အနုတ္တရာကိုပယ်နည်းပဲဒီနေ့ပဲယောဂီတယောက်တွေ့သေးတယ်ဒီနေ့ကတနေ့လုံးခီးစင်နေတာမနေ့ဆွန်းစားသွားကြတဲ့ဒီလိုကြောင်းတောင်မရောက်သေးဘူးနော်ဟိုကင်ဘဲမှာသွားပြီးတော့ one day retreat လုပ်တော့ကြောင်း6နိုင်မှပြန်ရောက်တယ်ရေချိုးပြီးဒီဘက်ပြန်ထွက်လာကြတာကိုပဲယောဂီတယောက်ကပြောတယ်သူက ဘာပြောတယ်လဲဆိုတော့သူတရားမှတ်တဲ့အခါမှာတဲ့နော်သူ့ရဲ့စိတ်ထဲမှာမှတ်လို့မဖြစ်တာတွေက guilty feeling တို့ envy တို့ jealous တို့ဒါမျိုးတွေဖြစ်တယ်ဖြစ်တော့သူတရားမှတ်တဲ့ပါလေးရဲ့နဲ့သူအဲ့ဒီစိတ်တွေပေါ်တာကိုယ်အချင်းချင်းပတ်ဝန်းကျင်တွေမှာပေါ်တာဒါတော့ဒါတွေဘာကြောင့်ပေါ်ရတာလဲတရားဘာကြောင့်မလို့ဒီဟာကို तू မှတ်တဲ့ဝိပဿနာဘာကြောင့်မလို့မတားနိုင်တာတော့ तू ကဆိုလိုတာဝိပဿနာပေါ်မှာ तू complain တာပဲနော် ဒါတော့သီလနဲ့ထိန်းချုပ်တဲ့အစဉ်ဥမာပါဏာတိပါဒလွယ်တယ်ရှောင်လို့ရတယ်အာဒိနာဒါနရှောင်လွယ်ကာမိတုမိစ္ဆာဒါနရှောင်နေတယ်မုသာဝါဒနည်းနည်းခက်တယ်မုသာဝါဒနည်းနည်းခက်တယ်နော်သူရမေရရရှောင်နေတယ်ဒါတော့ငါးပါးသီလထဲမှာမုသာဝါဒပဲဒါပေမဲ့ခက်ပါတယ်ဆိုတော့မုသာဝါဒလည်း तू ထိန်းနိုင်ပါတယ်တဲ့နော်ဒါပေမဲ့ခက်တာကမိမိတရားမှတ်ပါလေရင်ဒီ envy တွေ jealous တွေဒါတွေကဘာကြောင့်လာရတာလဲ guilty feeling ကလည်းလာနေတယ် guilty feeling ကိုတော့ဦးဇင်းကနော်တိလာယူသွားဖြင့်ပယ်လို့ရတယ်လို့ပြောပါတယ်ဒါတော့ဒီမနာလိုမှုဝန်တုံမှုတွေဆိုတာကလည်းကြည့်လိုက်မှဆိုသူ့ပတ်ဝန်းကျင်မှာရှိနေတဲ့သူချင်းချင်းဖြစ်တာစိတ်ထဲကမပြောဘူးနော်ဘုန်းကြီးမကြောက်တာ confession လုပ်တာဘုန်းကြီးမကြောက်တာ interview မှာ confession လုပ်တာအဲ့တော့ဟုတ်တယ်နော်တရားမမှတ်သောအချိန်ခါမှာဒီမနာလိုဝန်တုံစိတ်ဆိုတာရှိတာပဲမောင်နှမချင်းလည်းရှိတာလင်မယားချင်းလည်းရှိတာပဲကဲချစ်လို့ယူပါတယ်ဆိုမှလင်မယားချင်းလည်းရှိတယ် မရှိဘူးများမတင်နဲ့မပြောရင်တော့နေမယ်နော်ဦးစင်းကအခိုင်မှာဇရာထောက်ပြလိုက်မှမရှိဘူးဆိုရင်ဟိုမှာအနုတ္တိယမပယ်သေးဘူးမရှိဘူးလို့ပြောမလားရှိတယ်တတ္တဝါရဲ့သဘောကိုမှဦးစင်းတို့ကပထမဆုံးပုထုဇဉ်အုပ်စုမှာပါနေတာဖြစ်တဲ့အခါကျတော့သူတစ်ပါးတွေကိုယ့်တဲ့သားတဲ့အချိန်ခါမှာမနာလိုတာဖြစ်တတ်တယ်ဒါကြောင့်မနာလိုတဲ့အချိန်ခါမှာလို့တို့ပယ်ဖြောက်စရာနှစ်မျိုးရှိတယ်မေတ္တာပွားသောအဖြစ်တော်၎င်းမုဒိတာ ပွားသောအဖြစ်တယ်လကောင်ပယ်ရတယ်ဘာနဲ့ဘာပွားမလဲမုဒိတာအေးမေတ္တာဆိုတာလေသူတစ်ပါးတွေကြီးပွားချမ်းသာအဲသူတစ်ပါးတွေအတွက်ဒါချမ်းသာစေချင်တာတိုးတက်စေချင်တာမေတ္တာမဟုတ်လားကျမ်းမာပါသည်ချမ်းသာပါသည်ဘာဖြစ်ပါသည်ညာဖြစ်ပါသည်ဆိုတာသူတစ်ပါးတွေချမ်းသာစေချင်တာပဲကဲမုဒိတာဆိုတာလေသူတစ်ပါးတွေရဲ့အဲကြိုးစားအားထုတ်မှုကြောင့်တယ်လကောင်ကံကြောင့်တယ်လကောင်ဘာပဲဖြစ်ဖြစ်အစစအရာရာအစင်ယူပကာယယာတုအာနာသိစိန်ပညာတွေဟာအချမ်းရနေရကိုတက်တာတယ်ဆိုဩသူတို့မှာရှေးကံပေးကောင်းလို့ဒါ အဆင်မြင့်ကြပါပြီတဲ့နော်အဆင်ပြေကြပါပြီတဲ့ရေလို့သူတို့ကြီးပွားချမ်းသာတော့ကြီးပြီးတော့ဝမ်းမြောက်တာမဟုတ်လားအဲ့ဒီမုဒိတာတာမဝင်တာနဲ့တပြိုင်နက်ဘယ်သူဝင်ဟိတ်တာဝင်တာဗောဗျလွယ်လွယ်ကလေးပဲသူဤသာဝမ်းလာလိမ့်မယ်မုဒိတာဝင်ရင်ဝင်မဝင်ရင်ဟိတ်တာဝင်တာအဲ့ဒါကြောင့်ဒါကြောင့်ねကိုယ့်ထက်တာတဲ့ပုဂ္ဂိုလ်များเนาะဒီ jealous ဖြစ်မဲ့အခါမျိုးမှာထိုပုဂ္ဂိုလ်ရဲ့ တာတဲ့အခါကကံအတွက်အကျိုးပေးကောင်းနေရလို့နော်ဝမ်းသာရတယ်ဒါတွေကအခုနပြောသလိုအရိယာမဲ့တစ်ဆင့်အဆင့်မှမပယ်နိုင်သေးဘူးဆိုရင်တော့သောတာပန်အဆင့်မှမရောက်ဘူးဆိုလို့ရှိရင်အိတ်တာမစ္စရိယပယ်လို့မရဘူးသောတာပန်အဆင့်မှမှပယ်လို့ရတာဒါတော့ဒီထက်မှတော့မပြထားဘူးအဲ့တော့မနာလိုမှုဆိုတဲ့သဘောတရားသောတာပန်မှမရောက်သေးဘူးဆိုဥစ္စနပုရိသေနေရှိနေမှာပဲရှိနေမယ်ဆိုလို့ရှိရင်တော့မိမိရဲ့အိတ်တာကိုဘယ်လိုနည်းနဲ့နှိမ်မလဲဆိုလို့ရှိရင်တော့မေတ္တာပို့သောအဖြစ်တော်လည်းကောင်း မုဒိတာပွားသောအဖြစ်တယ်လို့ကောမြမစုတရား၄ပါးတဲ့ကနှစ်ပါးနာနာပွားပြီဘယ်နှဘယ်နှပါးပွားမလဲနှစ်ပါးပွားပြီတို့မို့ဆိုရင်ငါလည်းဝိပဿနာလုပ်ပါတယ်ဒါတွေကဘာကြောင့်မလို့ပေါ်ပေါ်လာတယ်လဲဖြစ်နေမှာကိုကိုကျင့်တဲ့အကျင့်ကိုကျင့်တဲ့တရားကိုဘာသာကိုတန်တရားပွားရင်အဲ့ဒါရှေ့မတက်ဘူးနော်ပထမဆုံးအဆင့်နေမဲ့ပါခက်နေပြီအဲ့ဒါနော်ကိုလှုပ်တာတွေကတန်တရားဖြစ်ရင်မတက်တော့ဘူးဒါကြောင့်ဒီဓာတ်တရားရှိနေတဲ့ခါကျတော့မိမိတို့ပွားများမဲ့အထုပ်တရားဒီလို ဒီလို hindrances လို့ခေါ်တယ်အပိတ်အပယ်အတားအဆီးဘလောက်လုံးမဲ့ရတယ်ပထမရှင်းပလဲရတာနော်ရှင်းရတယ်အဲ့ဒါပြီးမှကိုကိုရဲ့အားထုတ်မဲ့ထဲမှာယုံကြည်ချက်ရှိမှသာလေတကယ်လုပ်တာနော်ဒါကြောင့်ဒီနေရာတွေမှာမိမိတို့ဒီဓာတ်တွေရှိနေတဲ့အတွက်ဒီလိုပေါ်လာခဲ့မယ်ဆိုရင်တရားလေ့လာထားတဲ့ပုဂ္ဂိုလ်များအားထုတ်မှုတဲ့ပုဂ္ဂိုလ်များအနေနဲ့ကမေတ္တာပွားသောအဖြစ်တော်လည်းကောင်းမုဒိတာပွားသောအဖြစ်တော်လည်းကောင်းပယ်ထုတ်ရပါတယ်ဒါလည်းပဲဒါမဖြစ်ကြောင်းအနေနဲ့နှိမ်ခြင်းတစ်ပါးပဲ နော်အစွမ်းကုန်အမြစ်အမြစ်ပါမပယ်နိုင်ပေမဲ့အကျန်းစားကြီးတွေမဖြစ်အောင်နော်ဒါပယ်နိုင်တာပဲဒါဆိုလည်းမဆိုသေးဘူးပဲကြာကြာကြီးမစွဲခဲ့ဘူးပေါ့မစွဲခဲ့တော့ပေါ်လာတဲ့အခါမှာမထင်ရှားဘူးမထင်ရှားရင်စွဲလမ်းမှုမဖြစ်ဘူးပဲစွဲလမ်းမှုမဖြစ်ရင်ကိုယ့်အတွက်တက်တာခွင့်ရတယ်လို့ဆိုလိုတယ်။ကိုင်းဒါကြောင့်အဲ့ဒါလေးကိုအောက်ကဆောင်ပုံလေးဆိုကြည့်အောင်ဖြစ်ခွင့်ရှိကအာကုမြေရင်ပင် နှုတ်ပဲရင်လိုခြင်းတောင်းတမရှိပြီတို့ဖြစ်ပါလျင်လောကတွင် ကြည်လင်ကောင်းစွာနေရသည်နောက်တစ်ခေါက်ဖြစ်ခွင့်ရှိကနုတယလုံးဝထိုဟာမရှိပြီအာကုမြေရင်နှုတ်ပဲရှင်လိုခြင်းတောင်းတမရှိပြီတို့ဖြစ်ပါလျင်လောကတွင် ကြည်လင်ကောင်းစွာနေရသည်။ဂိုင်းဒီကထာဒီလောက်ပဲထားကြစို့နော်။နောက်တစ်ပုဒ်ဦးဇင်းတို့နံပါတ်7ကထာကိုအလုံး ပူဇော်ကြအောင်အာတဝခိနောဘေနာမာနောတဗံရာဂပဋ္ဌံဥပါတိဝတ္တောဒန္တောပရိနေဘူးတောထိတတောသမ္မာသောလောကေပရိပစေယနောက်တစ်ခေါက်အာတဝခိနောဘေနာမာနောတဗံရာဂပဋ္ဌံဥပါတိဝတ္တော ဒန္တောပရိနေဘူးတောထိတတ်တော်သမ္မာသောလောကေပရိပစေယမြန်မာလို့ နေကြအတိုင်းပဲဂါထာတွေတပုတ်ပြီးတပုတ်တကယ်အနဲ့အတိတ်ပဲကိုကြည့်မယ်ဆိုရင်အတိတ်ပဲတွေအတူတူပဲယန္တာဖြစ်ရေးအထိပဲမြတ်စွာဘုရားဒါကိုပဲဥဒေချတာဟောတယ်ဒါတော့နောက်ထပ်နောက်ထပ်ဟောတဲ့ဂါထာတွေဟာဒီဒီနတ်ပြမာတွေထဲမှာဒီလိုဟောမှာပဲကြွမှာမရောက်နောက်ထပ်နောက်ထပ်ဆက်ပြီးတော့ဟောရတယ်လို့ဒီလိုမှတ်ထားပါဒါကြောင့်မြန်မာမြန်မာအကျဉ်းဟန်ဒီအာသောခတ်သိန်ကုံငိမ့်ပြီးဖြစ်၏ကိုးပါသောမန်တို့ကိုလည်း ပယ်ရှားအပ်ပြီးဖြစ်၏ဒါမန်ဆိုတာဒီမာနဆိုတာကအခုနောက်ဘက်ချမ်းမှာကြည်လိုက်ရန်တာဖြစ်မှာပဲကုံသွားတာအလုံးစုံသော ရာဂတရားပွားများဖို့ရာလမ်းပမာတူလာသည့်သင်္ခါရတရားအပေါင်းကိုပိုင်းခြား၍သိခြင်းပယ်ခြင်းတို့၏အစွမ်းအဖြစ်လွန်မြောက်ပြီးဖြစ်၏ဝါဉာဏ်ဖြင့်ချင်းကပ်ရှုမှတ်ပိုင်းခြားသိသောအဖြစ်ကျော်လွှားလွန်မြောက်ပြီးဖြစ်၏ဆုံးမအပ်သောအိန္ဒြေရှိသည်ဖြစ် အရိယာတို့ဤယဉ်ကျေးခြင်းဖြင့်ယဉ်ကျေးပြီးဖြစ်၏ကိလေသာအပူပင်းမှငြိမ်းအေးပြီးဖြစ်ငြိမ်းအေးပြီးသည်ဖြစ်၍မတုံမလုတ်တဲ့တဲ့မတ်မတ်ဒီတန်သောစိတ်ရှိ၏ထိုယဟန်သည်လောက၌ကောင်းစွာကျင့်ကြံနေထိုင်သည်မြည်၏ဒါမြန်မာလိုကောင်းပြီဒီနေရာမှာအာသဝခေနောအာသဝကုံပြီးတာကိုပြောတယ်ဣဒံမေပုံညံအာသဝခယဝဟံဟောတုစုမတောင်းဘူးလားအဲအဲ့ဒီအာသဝကိုပြောတာ အဲ့တော့စောစောလေးတုန်းကအနုတယဆိုတဲ့စကားလုံးနဲ့သုံးပြီးတော့ပြောတယ်ဒီတစ်ခါစကားလုံးလှည့်ပြီးတော့မြတ်စွာဘုရားအာသဝနဲ့ပြောတယ်ဒါကြောင့်မြတ်စွာဘုရားဟာတရားဟောတဲ့အခါမှာဦးဇင်းတို့ကကြည့်တော့ပါဠိတွေလိုရေးထားတော့ဒီဟောပြောချက်တွေရဲ့ဒေသနာတော်ရဲ့ဒီတန်စာဆင်သွားတာတွေကိုဦးဇင်းတို့ကအယတာခံလို့မရဘူးဒါပေမဲ့ပါဠိဘာသာများတတ်မယ်ဆိုလို့ချင်းသိပြီးတော့မှစကားပြောကောင်းတယ်လို့ပြောရမှာဘလူလိုပြောမယ်ဆို speech ပေးတဲ့နေရာမှာပြိတ္တကို audience ကိုဘလူပြောရင်ကောင်းမလဲ audience ကို तू ကကြည့်လိုက်တယ်တောသားလားမျိုးသားလားတိတ်ပံကလားចောင်းသားလားအထက်တန်းចောင်းလားတက္ကသိုလ်လားဒီလိုအမျိုးမျိုးကွဲနေတာအအိုးတွေလားလူငယ်တွေလားကလေးလားဒါကိုကြည့်ပြီးတော့မှအချိန်နဲ့အခါနဲ့သူ့လာတဲ့နောက်ကျောင်းသူ background ကိုကြည့်ပြီးတော့မှအကိုက်စကလုံးတွေကိုတွန်းသွားတာနော်ဒါတော့တာမင်းညဖိုင်ရဲ့အဲ့စကလုံးတွေမပေါ်ဘူးသေးသေးချာချာနားထောင်သူ listener ဘယ်သူလဲဆိုပြီးနားထောင်ကြည့်တော့အော်မြတ်စွာဘုရား သူ့နောက်ကြောင်းကိုကြည့်ပြီးတော့ဒါကြောင့်ဒီစကလုံးသုံးတာ哦ဆိုတာဦးဇင်းကသိရတာနော်ဒါတော့စာတစ်ခုဖတ်တဲ့အခါမှာစူးစူးဆိုင်ဆိုင်ဖတ်မှသာလျှင်စာရေးသူဆိုရင်စာရေးသူရဲ့အာဘော်ကိုသိတာဟောပြောသူဆိုရင်ဒီ speaker ရဲ့အာဘော်ကိုသိတာအခုဦးဇင်းတို့ဒီတရားလေ့လာကြည့်အဲ့ဒါလိုထဲထဲနဲ့နဲ့လေ့လာမယ်ဆိုရင်ဒါတက္ကထာကိုဆုံးဖို့မလွယ်သေးဘူးတော်တော်ပြောရမှာနော်ဦးဇင်းတို့အဲ့လောက်ကြီးလဲမနဲ့နဲ့တော့နဲ့ရင်လည်းပြီးမှာမဟုတ်ဘူးတော့じゃ2000ဆက်နဲ့ကုန်သွားလိမ့်မယ်အာသဝဆိုတာလေးပြောကြရစို့ ဘာဖြစ်လို့လဲဒီစကားလုံးကဦးဇင်းတို့နဲ့တိတ်ပြီးတော့ယဉ်နှီးနေလို့အာသဝဆိုတာတဲ့ကြာမြင့်စွာ စိန်ထားထုံထားအပ်သောအရင်နဲ့တူသောကြောင့်အာသဝဟုခေါ်၏အာသဝဆိုတဲ့သဘောတရားတွေထိုက်တဲ့တရားကိုအဘိဓမ္မာစကားလုံးတွေလာလိမ့်မယ်ပြီးတော့တနည်းယိုစီးတတ်ဖြစ်ပွားတတ်သောကြောင့်အာသဝဟုခေါ်၏အာသဝရဲ့ definition ပဲအာသဝဆိုတာကြာမြင့်စွာ ထုံထားအပ်သောအရင်နဲ့တူ၏ နှစ်ပေါင်းများစွာမြေတိုက်ထဲမှာအင်္ဂရီနေနဲ့ဆောက်ပြီးတော့လှုပ်ထားတဲ့တိုက်ထဲမှာ10နှစ်15နှစ်အနှစ်20 30 40အောင်းထားတဲ့ရှမ်ပိန်ဆိုရင်ဘယ်လောက်ပေးရလဲသိကြည့်တယ်နော်ကြာလေကောင်းလေဟောင်းလေအဲပိုသက်လေပဲကဲအောက်ရှင်မတောင်တင်ရောက်လာနှစ်တရာဆို ဒီမှာလေးဘက်ကတ်ထားတယ်လေအဲ့ဒီတော့အရစ်ဆိုတဲ့သဘောကြီးကြာလေကောင်းလေကိလေသာဆိုတဲ့သဘောလည်းပဲကောင်းလို့ပေါ့မကောင်းရင်ဒါကြီးမရှိအောင်ဟုတ်တယ်မလားလို့ကိုနိုင်ကကောင်းလို့လက်ခံထားလို့ဒါကြီးရှိနေတာဟုတ်တယ်မလားသူက constructor တွေပဲတိဆောက်သူတွေလေ builder တွေပဲဆိုတော့ဦးဇင်းကဒါကြီးအခုရလိုက်တဲ့ခန္ဓာကိုယ်လေ ဘုရားအနိကဇာတိတန်တာရံဆိုတဲ့ဂါထာအဲ့ဒါပြောတာမဟုတ်လားခန္ဓာအိမ်ကိုကျိန်ဖန်မြောစွာဆောက်လုပ်တတ်တဲ့တဏှာယောက်ျားဟဲလက်သမားဆိုပြီးတော့အဲ့ဒီမှာထကျိန်တာဘောဓိပိအောက်ကျမှာကျိန်လို့ရတယ်ထားပြီးတော့လက်ခမောက်ခတ်တာလူစုံတော့ခတ်နိုင်ပြီလားပျော်ပျော်ကြီးတာတောက်လိုက်ကြနေတိုင်းတောက်နေမှာပဲနော်အဲ့ဒါတော့အဲ့ဒီလိုမျိုးပဲနော်အရက်တောက်တဲ့ပုဂ္ဂိုလ်ကအရက်ကလေးပြင်းပြင်းဖြတ်ဖြတ်လေးတောက်လေအာသူ့မှာကောင်းလိုက်တာကောင်းလိုက်တာအယောတွေရိုးရင်းချင်စီတိတခါတည်းတမြင့်မြင့်လေးခံစားနေတာ ဒါတော့ဥစ္စနပုရုဇဉ်တွေဆိုတာဒီအတွင်းထဲမှာရှိနေတဲ့ဒီအထုံတက်တွေကရပြီးသားဆိုတော့အာယုန်တွေမြတ်တွေ့လို့တော့ဟာကလေးလေးမြတ်နှုတ်တိုက်လိုက်သလိုပါဇက်ကလေးရက်ခါရက်ခါနဲ့ခံစားနေတာပဲအဲ့ဒါအဲ့ဒါပုရုဇဉ်ဒါတော့အတွင်းထဲမှာကြိုက်လို့ပေါ့ဗျာမကြိုက်တဲ့ဟာကိုတခါတည်းကလေးလေးကိုတိုက်ကြည့်ပါလားလို့စိညာခါလို့မတော့ကြအမေကတခါပေါင်ကြတဲ့ညက်ပါဇက်ဖြဲညှစ်ပြီးတော့မှတခါတည်းပါဇက်အတွင်းထဲထဲတာတော့မကလေးကရှာပါဆောင်လေးကတ်ထားပြီးတော့ဖိဆိုထိုးချတာအမေတွေဆိုသိတာဘောတော့မလား မကြိုက်ဘူးလေကြိုက်တယ်မြတ်စွာတခါတည်းမလွတ်တော့ဆိုတော့တရားကြတော့အဲ့ဒီပဇောင်ကတ်ပြီးတော့ထွေးကြတယ်နော်အာယုံကြတော့တခါတာတခါတည်းကြိုက်လိုက်ကြတရားနဲ့ဆိုမတည့်ဘူးကလေးဆေးပါဇက်ဖြဲဆွခွန့်ထက်တာတော့မရတယ်လို့ပဲနော်အမေကတော့ထင်တယ်အကကလေးတော့တခါတည်းပါဇက်ထဲဆေးရောက်သွားပြီဘယ်ကလေးကပါလိုက်တယ်ကိုမငငယ်လေးဦးဝဲရှိတယ်ထက်တာအမေလည်းပြည့်ပြုတ်ဆိုထွေးချတာပြီးတော့သေရင်နဲ့ဒီတိုင်းပဲ ယောဂီတွေနော်ဘုန်းကြီးလည်းထင်တာငါယောဂီတဲငိမ့်မလားဘုန်းကြီးလည်းကွယ်ရဟိုနားကျသွားစကားပြောနေမကြိုက်ဘူးစကားပြောတာကိုပိုကြိုက်တယ်တရားမကြိုက်ဘူးအဲ့ဒါပဲနော်ကိုဘာကြောင့်ကြိုက်တယ်လဲဆိုတော့အခုပေါ်ပြီကြိုက်စရာတွေအတွင်းထဲမှာကြိုက်အဲ့ဒီ၄ပါးရှိတယ်တဲ့ဒါတော့အာသဝဟူသည်၄ပါးရှိတယ်ကပါဠိလိုတစ်လုံးချင်းဖတ်ကြည့်ပါပါဠိပဲဖတ်ကြည့်အောင်ကာမကောင်းပြီဘယ်နှမျိုးလဲ ၄မျိုးရှိတယ်ဒါတော့အာယုံဝိတ္ထုအာယုံကာမဂုဏ်နဲ့တတ်မဲ့တတ်သောတဏှာတဏှာကို ကာမတဝခေါ်တယ်နော်ဒါတော့ဝိတ္ထုအာယုံ ကာမဂုဏ်နဲ့တတ်မဲ့တဲ့တဏှာကို ကာမတဝကာမအာယုံတွေမှာကြိုက်တာကိုပြောတာနော်ကာမအာယုံဆိုတဲ့ဟာမြင်တာကြားတာနားတာစားတာထိတာဒီအကုန်လုံးနဲ့ဆိုင်တယ်နော်ဒါတော့မျက်စိကမြင်လို့ဘယ်ဟာပဲမြင်မြင်နားကကြားလို့အတန်နှာခေါင်းကနှံလိုက်တဲ့အနံ့ နော်ဒီအနံလေးကိုမှကြိုက်တယ်နော်ဟင်းဆိုလဲဘလို့အနံလေးမှအာရင်မွေးဆိုလဲဘလို့မှစသည်ဖြင့်ပေါ့နော်အဲ့လိုမျိုးအရသာဆိုလဲဘလို့မှဟာတခါတည်းအဝတ်စားဆိုလို့ရှိရင်လဲကြမ်းတယ်နှုတယ်ဘာဖြစ်တယ်ညာဖြစ်တယ်ဟာဘာဖြစ်အကုန်လုံးပဲခြေထောက်ကနင်းမဲ့ကော်စောတောင်မှဘလို့ကော်စောမျိုးမှကြိုက်တာခြေထောက်နဲ့တွေ့ရတာဟုတ်တယ်မလားဒါတော့ကိုနဲ့ထီးလို့ရတဲ့အရာတွေမှန်သမျှကိုလည်းပဲအဲ့ဒါလိုကိုကိုအကြိုက်ကလေးတွေနဲ့ကိုကြိုက်တယ်လို့စွဲထားတာဆိုတော့အဲ့ဒီလိုမျိုးအာယုံမျက်စိနာနာလျာကိုတို့နဲ့ခံစားလို့ရတဲ့အာယုံကို စွဲပြီးကြိုက်တာကိုကာမတဝခေါ်တယ်ဘဝတဝဆိုတာကတော့ရူပနဲ့အရူပဗြဟ္မဘုံကိုရောက်ရေးမှာခံစားကျင်တာကိုပြောတာနော်ဘာဖြစ်လို့လဲနိဗ္ဗာန်ဆိုတာဒါမရှိဘူးဆိုရင်တို့ကဒီဟာကိုနိဗ္ဗာန်လို့ပြောမှာနိဗ္ဗာန်ကသူ့တက်ကောင်းတာရှိနေလို့ရူပအရူပကိုတို့ကနိဗ္ဗာန်လို့မပြောတာဒါကြောင့်အမတန်ကောင်းတဲ့ရူပအရူပဘုံဟာတို့အတွက်ကြိုက်ချင်စရာ ဖြစ်လို့အဲ့ဒီဘုံကိုဆွဲလန်းတတ်မဲ့ရင်ရူပဘဝဘဝတဝခေါ်တယ် ပြီးတော့မှဒိဋ္ဌာတဝဒိဋ္ဌိကရသံပြုစိတ်၄ပါးမှာရှိတဲ့ဒိဋ္ဌိဆိုတာပြောမှဆိုရင်ဒိဋ္ဌိ62ပါးရှိတယ်အမှားစရာ62မျိုးเนาะဒါတော့မအုပ်စုတွေအများကြီးရှိသေးတယ်ထပ်ခွဲမယ်ဆိုရင်အဲ့ဒီဒိဋ္ဌိ62ပါးနဲ့ပတ်သက်လို့မိမိကဒါကဘုရားကဟောလို့တာဒိဋ္ဌိကိုယ်အနေနဲ့ကအမှန်ယူထားတာ superstition ကြောင့်မှားတာတွေရှိအမျိုးမျိုးပဲမှားတာတွေအများကြီးပဲကိုဗုဒ္ဓဘာသာလို့ယူထားတဲ့ထက်မှတော့ကိုယ့်ရဲ့မိယိုးဖလားနဲ့ဆွဲလာတဲ့ဟာတွေမဖြတ်နိုင်တာအများကြီးပဲအများကြီးရှိတယ်ဒါလည်းဒိဋ္ဌိတွေမှာအနုနဲ့အရင်ပဲကွာတာ ဟုတ်တော့မဟုတ်လားအနုနဲ့ရင်ဘက်กว่าတာဒါတွေအမထူးသဖြင့်တည်တဲ့အချိန်တွေမှာတိတ်တိတာတာပဲတခါလေလက်ပြားကမျက်လုံးတွေကထွက်တယ်လို့လို့ဗဇက်ကထွက်တယ်လို့လို့နဲ့သူ့ဘာသာသူတည်လို့အကျိုးဆော့ပါတော့ဗဇက်ကထွက်သွားပြီဒီလိုတွေဒါတွေကဒါတွေကအမှန်ဒိဋ္ဌိတွေပဲလက်ပြားထွက်တယ်ဆိုကြတဲ့ကကိုမှဒိဋ္ဌိမဟုတ်ဘူးလားအတ္တရှိတယ်လို့ပြောတာဆိုးလေးကဒီထက်မှရှိနေဒီဆိုးလေးထွက်တာလို့ပြောတာဒါတော့အဲ့ဒါဒိဋ္ဌိပဲကိုဗုဒ္ဓဘာသာနော်ဒါတော့အဲ့ဒီကရှိနေတယ်အဲ့ဒါဒိဋ္ဌာသဘောခေါ်တယ် ကောင်းကင်အဝိဇ္ဇာတဝအကုသိုလ်စိတ်ဆက်နှစ်ပါးလုံးမှရှိနေတယ်အကုသိုလ်မှန်သမျှအဝိဇ္ဇာခေါင်းကဆိုတဲ့တိုင်အဝိဇ္ဇာရှိတဲ့အတွက်အကုသိုလ်တွေရဲ့ဖြစ်ဖို့အတွက်အဝိဇ္ဇာကနေပြီးတော့မှဒါတွန်းပို့တာဒါတွေကမိမိဘယ်တော့ကစခဲ့မှမသိတဲ့ဘဝကနေပြီးတော့ဒီနေ့ထိအောင်ပါပြီးအထုံကြီးနေစွဲလာလို့နှစ်ပေါင်းများစွာထုံထားတဲ့စိန်ထားတဲ့အရင်နဲ့တူလို့အဲ့ဒါတွေကိုဘာလို့ခေါ်အာသဝလို့ခေါ်တယ်ဒါတော့ဦးဇင်းတို့နေ့စဉ်အနေ့မြ တွေ့ကြုံနေရတဲ့မျက်စိပေါက်နားပေါက်နှာခေါင်းပေါက်ပါးစပ်ပေါက်တွေဒီခန္ဓာကိုယ်ပေါက်တွေနဲ့ဝင်လာတာတွေဟာအဲ့ဒီအာသဝဆိုတဲ့အရေးကိုဖြတ်ပြီးမှဝင်လာခဲ့တာနော်ဒါတော့ဖြတ်လာတဲ့နေမြေကကိုမှအာသဝအနတ်နေနဲ့ဝင်လာပြီဆိုမှတော့ဦးဇင်းတို့ယုံနာပရမတ်ဘလို့မှမမြင်တော့ပညာတည်းကြီးပဲမြင်ပါပဲနော်ဒါတော့ဘုန်းကြီးဝိပဿနာဘုန်းကြီးတွေပြောလိုက်မယ်ကိုစာပဲသွားကြတော့နော်ပြီးမှမဟုတ်ဘူးချက်ရင်ချက်တော့ကျဲမှာကောင်းပြီမှတ်ချက်မှပြထားတယ် ဒွါရ6ပါး၌အာကာမအာယုံ6ပါးနဲ့တွေးရှိခြင်းကြောင့်ကာမအာယုံများကိုနှစ်သက်ตายာပြီးယိုထွက်လာလျင်ကာမတဝဒါအတိပ္ပယ်တစ်မျိုးပေါ့နော်ဘဝကိုตายာပြီးယိုစီးထွက်လာလျင်ဘဝတဝအလွဲအမှားကိုအမှန်ဟုယူဆွဲပြီးယိုစီးထွက်လာလျင်ဒိဋ္ဌာတဝအနိစ္စဒုက္ခအနတ္တသဘောတရားများကိုမြဲသည့်အနေချမ်းသာသည့်အနေအတ္တကောင်အနေအချင်းအတိမှားပြီးယိုစီးထွက်လာလျင်အဝိဇ္ဇာတဝဒါကတခြားနောက်ထပ်အတိပ္ပယ်တစ်ခုအနေနဲ့ပြောတာ ယုံစည်းတယ်ဆိုတဲ့သဘောကနော်သူ့သဘာဝအရာဒါတွေကဖြစ်ချင်တဲ့ဟာတွေကိုထွက်လာတာကိုပြောတာနော်ရေစုပ်ထားတဲ့ sponge ထဲမှာညှက်လိုက်လို့ရှိရင်ရေတွေထွက်လာတယ်လို့ပဲနော်ကိုအကြိုက်ကလေးတွေ့တဲ့အချိန်ကမှဒီကြိုက်တဲ့စိတ်ကလေးကပေါ်လာတာကိုယိုထွက်လာတယ်လို့ခေါ်တယ်ဒါတော့ဦးဇင်းတို့နေ့စဉ်ဘွားထဲမှာ ပြောတော်မလားနော်အာတခါတည်းဘယ်လိုခေါ်မလဲ ကြိုက်လိုက်တာအရေကိုထွက်နေတာပဲမပြောကြဘူးလားတချို့ပြောတယ်လေဒါတော့ဥပမာရှောက်သီးတုပ်များမြင်ပြီဆိုလို့ရာပါးတွေကနေပြီးတော့တခါတယ်အရေတွေပါးတွေတောင်ပြီးထွက်လာတာမျိုးအဲ့ဒီလိုမျိုးကိုယ့်ရဲ့ကြိုက်ပါတယ်မကြိုက်ပါဘူးဆိုတဲ့ဟာတွေကထိတ်လို့သိမ့်လို့မရအောင်တခါတည်းပေါ်လာတာဒီအာယုံနဲ့ဒီဓွာရတိုက်လိုက်ပြီဆိုတာနဲ့တပင်နဲ့ပေါ်နေပြီအဲ့ဒါကိုယူစီထွက်တယ်လို့ခေါ်တယ်ဒီဓာတ်တွေဟာမိမိအခန္ဓာကရှိလို့သာလျှင်ပေါ်တာနော်ဒါတော့ ဦးဇင်းတို့ဘဝပြည်မှာဦးဇင်းတို့နေခဲ့တဲ့ကြောင်းနဲ့ငပိရေစားရတဲ့ကြောင်းတွေများတာကိုဆိုတော့ငပိရေဆိုတာတခါတည်းကိုရင်နေဦးဇင်းနေဖတ်လိုက်ဒုက္ခလိုက်ကိုခတ်လိုက်နဲ့ငပိတွေတခါတည်းတုံတုံတုံတုံနဲ့ပါလာကြတော့တစ်စက်ကြနှစ်စက်ကြချင်းရင်ဟင်းနဲ့ငပိချင်းငပိနဲ့ချင်းရင်ချင်းနဲ့ငပိဒီစပွဲတော့အဆက်ပေါင်းများစွာနေတိုင်းကြနေတာဒါတော့နွေရာသီတော့တစ်ဖက်တစ်ခါစပွဲလေးဆေးလိုက်ရင်အနာ6လို့ဘာမှဖြစ်ဘူးမိုးတွင်လည်းရောက်တစ်ဖက်9ရက်10ရက်လောက်လည်းမိုးကရွာတော့ဒီစပွဲတွေကအလိုလိုနေရင်းနဲ့ ၆တဲ့ဓာတ်ကနေအဆိုးတွေဖြစ်လာတာဆိုးပြီးပွာလာတာဒါတော့အဲ့ဒီဇပွဲပြင်သားထဲမှာဘာတွေအောက်နေလဲချက်မောင်နဲ့နဲ့ငပိနဲ့နဲ့အောင်းတဲ့ခါကျတော့စွန်းစားကြောင်ကြီးတဲ့မြဝင်လဲလို့ချင်းခါတဲ့အနက်ကငပိနဲ့ထောင်းနေပဲဇပွဲသွားကြည့်လည်းပဲစိုးပတ်ပတ်ကြီးအဲ့တော့နော် တရားကလေးနဲ့တွေ့နေတဲ့အချိန်တရားကလေးဖတ်လို့ရှုလို့ပွားနေတဲ့အချိန်ကျတော့ဇပွဲကနွေရာဒီကလေးလို့ချောင်းလို့လူတွေကဟုတ်တုတ်တုတ်ပဲနော်အေးတပတ်ဆယ်ရက်အပြင်ဘက်ကမိုးတွေစစ်တက်ရွာပြီဆိုတော့မွိုင်းရှာတွေအထက်ကိုဝင်လာတဲ့ခါကျတော့အတွင်းထဲကစားတက်ငပိတက်တွေကအပြင်ဘက်ကအေးနဲ့မွိုင်းရှာနေလဲတွေ့ရောဘာဖြစ်လဲအာဟာသူများမဟုတ်ဘူးအဲ့ဒါကိုရီကြီးပဲအဲ့ဒါနော်အာယုန်နဲ့တွေ့လို့အကြိုက်တွေ့ပြီဆိုပွားတက်လာတာအဲ့ဒါကိုဘာထွက်လာလဲ ယိုထွက်လာတာအဲ့ဒါဘာတွေခေါ်တော့မလဲအာသဝတွေအာသဝတွေအဲ့ဒါအာသဝခေါ်တယ်နေ့တိုင်းယိုနေတာကောင်းပြီဒါတော့ဦးဇင်းတို့ခုနကခုနကပုံစံလိုပဲဇာတ်လေးနည်းနည်းကြည့်လိုက်ကြစို့ဒီအာသဝ၄ပါးဟာဘုံအားဖြင့်ဘဝတန်အောင်တရားနယ်ပယ်နဲ့ဂုတ္တရဘူးဝေါ်ဒန်တန်အာယုံပြုနိုင်သည်ဒါကတော့နည်းနည်းပြောမယ်ဆိုပိုရှည်တယ်ဦးဇင်းတို့ဗိဓမာမှာဝီထီပိုင်းသင်ပြီးလားမသိဘူးဝီထီပိုင်းသင်လိုက်ရလားသင်ပြီးပြီနော်ဝီထီ process လေးနည်းနည်းအာယုံပြုကြည့်ပေါ့ ပုရိသေနေဘယ်ကနေပြီးတော့မှနောက်ဆုံးဝိထိကမက်ကဝိထိသောတာပတိမက်ကဝိထိကြတော့မယ်ဆိုပါတော့နော် top process လေးတစ်ခုခြားကြည့်လိုက်ပေါ့ပရိကံဥပဇာအနုလုံးပြီးတော့ဂုတ္တရဘူးဆိုတာကြားဘူးတော့မဟုတ်လားလို့အေးအဲ့ဒါတော့အာဘဝငါဆလမနောဒရာဝေဇံမနောဒရာဝေဇံကနေပြီးတော့မှတခါထားပါတော့နော်ပရိကဥပဇာအနုလုံးဆိုပြီးလို့ရှိရင်ဂုတ္တရဘူးဆိုတာလေးရှိတယ်ဂုတ္တရဘူးပြီးမှသောတာပတိမက်ကြတာဆိုတော့သောတာပတိမက်ရဲ့ရှင်းနာမှာဘယ်သူရှိတယ်လဲဆိုရင်ဂုတ္တရဘူးရှိတယ် ဆိုတော့အဲ့ဒီအာသဝဒီဘယ်အထိလိုက်တယ်လဲဆိုသူ့နယ်ပယ်သူ့ boundary ဒီသောတာပတ္တိမဲ့ကိုရောက်ခါနေဂုတ္တရဘူးထိအောင်သူလိုက်နိုင်တယ်တရားထုတ်တဲ့ပုဂ္ဂိုလ်များတရားလုပ်တဲ့ပုဂ္ဂိုလ်များတနည်းတရားနဲ့တန်တရားကလွတ်ဖို့ထွတ်ပြေးနေသောပုဂ္ဂိုလ်များသူလိုက်နေတာတရားနယ်ပယ်မှာဂုတ္တရဘူးထိဆိုတော့ဂုတ္တရဘူးကမရောက်သေးဘူးဆိုလို့ရှင်တော့အောက်အဆက်နေရတော့ပြောဖွယ်ရမရှိပါပြောဖွယ်ရမရှိပါ နော်မိမိတို့လုပ်နေတဲ့တရားတွေမှာရှိနေတယ်သူ့ရဲ့ဒါကြောင့်မလို့ဦးဇင်းတို့လောက်ပါလဲရဲ့နဲ့တရားနယ်ပယ်ထဲမှာသူ့နယ်ပယ်ကြီးတွေမှာသွားပြီးသူ့ရဲ့ domain ထဲမှာလုံနေရတဲ့သူ့ရဲ့အနတ်အသက်တွေသဘောတရားတွေမကင်းနိုင်လို့ကိုမှတရားလုံရင်းနဲ့တရားမတွေ့ဖြစ်တာဟုတ်တယ်မို့လားဘာဖြစ်လို့လဲကိုကသူ့ရဲ့လက်ပတ်မှုထဲမှာရောက်နေတာနောက်တခါဘုံအဖြစ်တော့ဟောဘဝတန်အောင်ဆိုတာကနောက်ဆုံးဟောနေဝတ္တညာနာတညာဆိုတာအထိတ်ဆုံးဘုံကိုပြောတာ 30ပုံအကုန်လုံးလို့ပြောကြပါစို့သူပြောချင်တာဘုံအဖြစ်ဘဝတန်အောင်30ပုံကုန်ရောဓမ္မနယ်ပယ်မှာဆိုလို့ရှိရင်သောတာပတ္တိမေမရောက်ခင်လေးရှိဂုတ္တရပုထိအောင်ကိုလိုက်တာဟိုကြတော့လိုက်လို့မရတော့လို့သူပြတ်ကြံနေခဲ့တာသောတာပတ္တိမေကြတော့သူဖြတ်ချလိုက်ပြီးဒိုင်းဆိုနော်အဲ့ဒါကြောင့်မလို့ကြံနေခဲ့ရတာဒါကြောင့်သူ့ရဲ့စွန့်အင်ဟာအဲ့ဒါလောက်ထိရှိတယ်ဒါတော့ပုရိသင်ပုဂ္ဂိုလ်မှာအတဝ၄ပါးတွေကအပြည့်ရှိပါတယ်ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝအပြည့်ပဲဥစ္စံတော့ရတာနော်ဟာလား ချမ်းသာတယ်လည်းမပြောနဲ့ရှိသမျှအနုတ္တိယဆိုလည်းအပြည့်ပဲနော်အာသဝဆိုလည်း၄ပါးလုံးပဲသောတပန်ရောက်လို့ရှိရင်အာသဝ၄ပါးတည်းကဘယ်သူကုန်ပြီလဲဒိဋ္ဌိပျောက်သွားပြီနော်ဒိဋ္ဌိပြုတ်သွားပြီတဂရကံရောက်ပြီဆိုလို့ရှိရင်တော့ဒီကာမတဝကာမရာဂနဲ့ပတ်သက်တဲ့အကျမ်းစာကိုသူပယ်တယ်ပေါ့နော်အာသဝ၄ပါးတည်းကအနာဂံရောက်ရင်ကာမတဝကင်းတယ်ရဟန္တာဖြစ်ခါကြရင်တော့ဘဝတဝအဝိဇ္ဇာတဝကင်းတယ်ဒါအဲ့လိုမျိုးဆိုတော့ပုဂ္ဂိုလ်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်သူ အတန်းနဲ့သူကြံနေသေးတာပဲသောတာပန်ဖြစ်ရင်တပါးလွတ်သွားပြီနော်အနာဂံဖြစ်ရင်နှစ်ပါးလွတ်ပြီရဟန္တာဖြစ်မှအကုန်လွတ်တာအာသဝရဲ့နေမီကလည်းအဲ့ဒါလောက်ပြင်းထန်တယ်နော်ကဲနောက်တစ်မျက်နှာသွားကြစို့ဒါတော့အာသဝစိတ်ဝင်တယ်စိတ်ဝင်တယ်ဆိုတာဘာလဲဆိုရင်အဲ့ဒီနေရာလေးမှာဦးဇင်းကောင်းလို့ပေါ့လေအာသဝစိတ်ပုံစိတ်ကြီးอ่ะဘယ်လိုလဲဆိုတာကိုဆရာကြီးဦးရွှေအောင်ရေးတဲ့ ချမ်းသာကိုရှာဖွေရဲဆိုတဲ့နေရာရေးတာကဓမ္မစကြာကိုရေးထားတာနော်ချမ်းသာကိုရှာဖွေရဲဆိုတဲ့စာအုပ်ကလေးများရင်ဖြစ်ရင်ဝယ်ပြီးတော့ဖတ်ကြည့်ဒါပေမဲ့တခုတော့ရှိတယ်သူစာဖတ်ရတာကနည်းနည်းတစ်ခေါက်နှစ်ခေါက်နှစ်ခေါက်သုံးခေါက်ပြန်ပြန်ဖတ်မှရတယ်တို့မို့ဆိုရင်အစာမကြပဲလေချောင်းထဲမှာတိတိတိတိလို့ဖြစ်နေတယ်သူစာကအရန်ကြက်လက်ပြီးတော့ဟိုစာရအရန်ကြက်နေလို့နော်ဆိုတော့သူစာသူ့ရဲ့ဖော်ပြတဲ့နေရာလေးကောင်းလို့ဦးစင်းကဘုသူရဖြစ်အောင်ဒါလေးကိုထည့်ပေးလိုက်တာနော်သူပြောချင်တာက သူကပါဠိစာပေတွေနယ်ပယ်တွေမှာအကုန်လုံးစာအမတန်တက်တဲ့ဆရာကြီးကိုနော်ဘုန်းကြီးဦးဇင်းတို့လောက်ကမှာဝတ္တန်တကတောင်သူရတော့ဘွဲ့တယ်လဲတက်တာလဲရဒါတော့သူစာတွေကများသောဖြင့်အိန္ဒိယ philosophy တွေအများကြီးလွှမ်းမိုးနေတယ်ဒါတော့အဲ့ဒီအိန္ဒိယ philosophy တွေနဲ့ဗုဒ္ဓအဘိဓမ္မာတွေနဲ့ရောမွေပြီးတော့ရေးလိုက်လို့ရှိရင်တောင်းတောင်းစာမဖတ်ဘူးဘာသာရေးစာမဖတ်တယ်လို့ဆိုရင်ခေါင်းတောင်စိတ်သွားတာတခါတယ်နော်စာခက်လို့ကောင်းပြီဒီနေရာမှာတော့သူပြောတာတည်းတိတ်ပြီးတော့ကောင်းတယ်နော်ပုရိသင်တို့ဒီ အာယုန်တစ်ခုမြင်တော့ကအမှန်တည်းမြင်တတ်ကြသည်မဟုတ်တဲ့ခိုင်သူအဲ့ဒီရစတာဦးဇင်းခုနခံထားပြီးဦးဇင်းတို့ရဲ့မြစ်စိနန္ဒလျာကိုတကားပေါက်တွေကိုမဝင်ခင်ရှေ့မှာဘာတော်ကြီးရှိတယ်လဲဆိုတော့အာသဝတော်ကြီးရှိနေတယ်ဘာတော်ကြီးလဲအာသဝတော်ကိုဖြတ်ပြီးတော့မှဒီကိုလာခဲ့မှာအာသဝတော်ကိုဖြတ်လာမှတော့အာသဝပုံသဏ္ဍာန်တွေပြောင်းလိုက်ပြီးဦးဇင်းတို့ရှိကိုအစ်စ်မလာဘူး original မလာတော့ဘူးဒါကိုဒါလေးကိုအရင်ကောင်းထဲမှာမှတ်တာ မိမိတို့၏စိတ်တဏ္ဍာနဲ့အစမတင်သောတန်တရားမှစ၍ယနေ့တည်းအောင်ကိလေသာတို့သည်အသောတရားများအနေဖြင့်နာမည်တစ်မျိုးသုံးတယ်နော်စိတ်ဝင်ပြန့်နှံ့လျက်ရှိကြ၏ကဲဘုရားတို့ရဲ့ဒွါရ6ပါးတကား6ပေါက်တွေမှာနော်ဒီစိတ်တွေထဲမှာအာသဝတွေကိုအပြည့်သူတတ်တာအကုန်ထည့်ထားတာဘယ်စိတ်ကလေးကိုကောက်ကိုင်းလိုက်မလဲသူ့နဲ့ပဲလွန်တာမရှိဘူးမကြော်နိုင်ဘူးမြင်မလားကြားမလားနားမလားစားမလားထိမလားသိမလား ဒါတော့အဲ့ဒါကိုပြောတာဒါတော့အဲ့ဒီဟာတွေကပြန့်နှံ့ပြီးတော့အကုန်လုံးဓာကြီးနဲ့တီထောင်ထားတဲ့ခန္ဓာကိုယ်ကြီးဖြစ်နေတယ်အာသဝတိုင်းပြည်ကြီးဖြစ်နေတယ်တိစရာအာယုန်၌တိစရာအာယုန်၌လည်းစိတ်ဝင်ပြန့်နှံ့ဤတိစရာအာယုန်နေအနေနဲ့ကြည့်မယ်ဆိုရင်ဓမ္မ object တွေကိုပြောတာဒါတွေကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲရုပ်တွေစိတ်တွေစေတသိက်တွေရုပ်တွေနိဗ္ဗာန်ပညာတွေပေါ့လေနိဗ္ဗာန်ကတော့ထားပါတော့နော်အဲ့ဒီဟာတွေတက်မှလည်းအကုန်လုံးကအာသဝတွေစိတ်နေတယ်တဲ့တိရတ်တော့စိတ်မှလည်းဟောလာပြီ ရှုတတ်တဲ့စိတ်ဝိပဿနာရှုမယ်ဆိုရင်တည်တဲ့စိတ်နဲ့အရှုကအာယုပြောမယ်ဆိုရင်ခြုံလိုက်တော့အရှုကအာယု object ရောအဲ့ဒီအာယုကိုကြည့်နေတဲ့ဝိပဿနာရှုနေတဲ့စိတ်ရောနှစ်ခုလုံးကဘာတွေရှိနေလဲအာသဝရှိနေတယ်ခိုင်ပြီးပြီအဲ့ဒါနှစ်ခုလုံးမှာပါနေပြီးပြီဆိုတော့နှစ်ခုလုံးကိုရှုတဲ့စိတ်ကလည်းအာသဝတွေရဲ့လှက်ပတ်မှု မှွေနှောက်ပြီးတော့မှထုံပြီးတော့မှတခါတည်းအတွင်းပြင်ဘယ်နေရာကလေးမှမကြောင်သူ့ရဲ့အနံ့ရသက်နေနဲ့တွန်းထားလိုက်တဲ့စိတ်ဟောဒီဝိပဿနာစိတ်ကလည်းအရှုခံ object ကိုလည်းကြည့်တဲ့အခါမှာအဲ့ဒီဟာတွေနဲ့လှက်ပတ်ထားတဲ့အာယုံနှစ်ခုလုံးကအာသဝတူအာသဝဖြစ်နေတယ်အာသဝတူအာသဝဖြစ်နေတယ်အာသဝချင်းဆက်သွယ်နေတာအဲ့ဒီလိုဆက်သွယ်ပြီးတော့နေတဲ့အာယုံတွေကိုရှုတော့မှတ်တော့မြင်တဲ့အခါမှာတာမညပုဂ္ဂိုလ်ဘယ်လိုလုပ်တွေ့တော့မလဲအမှန်တရား ဒါကြောင့်ထိုအခါဝင်လာသောအာယုန်သည်လည်းအာသဝတရားကြောင့်မူလသဘောပျောက်တော့ဤကဲမူလသဘောကိုဦးဇင်းတို့မတွေ့တော့ဘူးပြောကြပါစို့နော်အဘိဓမ္မာသင်္မိသလူတွေခက်မြင့်မြင့်လေးသွားလိုက်ကြစို့အဝိနိဘောကကိုရှင်းပါရှိတယ်ပထဝီအာဘောတေဇောဝါယောဝနာခန္ဓာရတ္တဩဇာနော်ခွဲခြားလို့မရတဲ့ဒီဓာတ်မုံလေးတွေနဲ့ဖွဲ့စည်းထားတဲ့ဟာကိုဒီဓာတ်မုံလေးတွေလှုပ်ရှားခြင်းဒီဓာတ်မုံလေးတွေသွားခြင်းပဲဒါတော့အဲ့ဒီတည်းမှာဝဏ္ဏဂန္ဓရတ္တဩဇာဆိုတဲ့ဝဏ္ဏဆိုတဲ့အယုတ် အစင်းရုပ်တခုမပါဘူးလားဒါတော့ဦးဇင်းတို့ဟောဒီဖွဲ့ထားတဲ့ဟောဒီရုပ်တမှာဝဏဆိုတဲ့ဓာတ်ကရှိနေတာဒါကိုဦးဇင်းတို့ကဝဏလို့မမြင်ပါလူကျွဲနွားယောက်ျားမိန်းမဟောအစင်းအနီးအကြောင်းအဲ့လိုမြင်သွားတာတကယ်ပရမတ်မှာဗာလဲဝဏအစင်းတက်ပဲကဲဒါပေမဲ့အဲ့ဒီဝဏလို့ဘယ်သူမြင်လဲဘယ်သူမှမမြင်မြင်လိုက်တာနဲ့ယောက်ျားမိန်းမကျွဲနွားအိမ်ကြောင်းဟောကဲပြောင်းမသွားဘူးလား ဘာမှမသိတော့မရှိတော့ကြားတော့မကြားမိတော့စကလုံးဝေးရနားလဲပေါ့အဲ့ဒါကိုပြောတာနည်းနည်းတော့ရိပ်မိပြီထင်တယ်နော်ရိပ်မိလာပြီဒါတော့အာသဝနေမြေကြီးနဲ့အပြင်ဘက်ကရောအတွင်းဘက်ကရောဒီလိုထုံခံမှမှတော့ဦးဇင်းတို့ဝိပဿနာယူဘယ်လိုလုပ်မြင်နိုင်မလဲတော်ရုံတန်ရုံစိန်ထားခါတာဘလောက်လဲနှစ်တောင်ရေးလို့မရအောင်နော်ဘုရားကိုပြောတာအနာမတက်ကတန်တရားလိုပဲပြောတာနော်အစထင်တယ်လို့မပါဘူးဘုရားရဲ့တပည့်ညွတ်တဉာဏ်နဲ့ သူ့ရဲ့တခါတည်းသူ့ရဲ့ formula ထဲမှာထည့်ကြည့်လိုက်တာတတ္တဝါတွေအစကမထင်လို့ကိုမှအစမထင်နဲ့စခဲ့ရတာအဆုံးကတော့ရန်တာဖြစ်ရင်ဆုံးမယ်အဆုံးရှိတယ်အစမရှိဘူးတချို့အဆုံးမရှိတော့ဘူးရှိတယ်အဆုံးကရန်တာဖြစ်အောင်ကြည့်ရင်ဆုံးတယ်လို့ပြောလို့ရတယ်ဒါပေမဲ့မထင်တာကအစအဲ့ဒါအဲ့အစကပါခဲ့တဲ့အာသဝသည်အဲ့ဒီလိုမျိုးဖြောက်ပလိုက်တာဦးဇင်းတို့မသိတော့ဘူးတတ်တယ်ဒါကိုဓမ္မလည်းမသိဘူးပါဘူးပရမတ်ဆိုတာဝေးရနော် ကောင်းပြီအဲ့ဒါကြောင့်မလို့မူလသဘောပျောက်တယ်ဆိုတော့အဲ့ဒါကိုပြောတာမူလသဘောရင်းနဲ့မသိတော့ဘူးယုံနာဖြစ်ဖြစ်မသိတော့ဘူးဓာတ်သဘောသဘာဝမသိတော့ဘူးပညာကြီးကြံနေကြတာမူမျက်စိနာနာလျာကိုဟုသောဓွာရ၅ပါးတို့မှာသစ္ဆိုင်သလိုဝင်ရောက်လာသောအာယုတို့သည်မူလကပရမတ်ထစစ်စစ်ပင်ဖြစ်၏တကယ်တမ်းကြည့်မယ်ဆိုရင်ပရမတ်အနေနဲ့ဒါဒီဓာတ်တွေပဲရှိတာနော်ပရမတ်အနေနဲ့ဒီဓာတ်ပဲရှိတယ်ဖောက်ပြန်တတ်တဲ့ရုပ်သဘော တိတတ်တဲ့နံသဘောဒါပဲရှိတာမဟုတ်လားဓာတ်ပုံမရှိဘူးလေ normal thing တတ်ပဲဆိုတော့ဒါအကုန်လုံးပဲဒါပဲရှိတာပဲတိတတ်သောညွတ်တတ်သောနံရဲ့သဘောသဘာဝတည်တခုဖောက်ပြန်တတ်သောဒုတိမမတိတတ်သောယုတ်တရားတည်တခုအဲ့ဒီယုတ်နဲ့နံဆိုတဲ့အရှိတကယ်ပရမတ်ကိုမမြင်မဲနဲ့ဖွဲ့စည်းထားတဲ့ဒီအပညာအယုတ်ကြီးကိုခေါ်တယ်အယိတ်လို့ခေါ်တယ်သူတို့ကဒါအယိတ်လို့ခေါ်တာသူတို့ကဝဏရဲ့ဓာတ်ရဲ့သဘောကြောင့်ထင်လာသောအယိတ် တကယ်အရှိမဟုတ်ဘူးတဲ့ဒါပေမဲ့ပုရုဇဉ်တွေမှာကအဲ့ဒီအရိပ်ဆိုတဲ့ပညာကိုပဲစွဲကြံပြီးပရမတ်မသိတော့ဘူးဒါကြောင့်မလို့မူလာတုန်းကပရမတ်ရှိတယ်သို့တော့မူလကပရမတ်စင်စစ်ပင်ဖြစ်၏ဒရမဲ့အဆိုင်ခဲမဲ့ပင်ဖြစ်၏တတ္တိအနေနဲ့ပဲရှိတာနော်ဒရမဲ့အဆိုင်ခဲမဲ့ပင်ဖြစ်၏တို့ရတွင်မနောဒွါရသို့ရောက်ပြီးနောက်မနောဒွါရစိတ်ကိုရောက်ပြီးနောက်စိတ်အတ္တနာ၌ထင်ဟလာသောအခါကိလေသာအာသောတို့၏စိတ်ပြန့်စိတ်ဝင်ပြန့်နှံ့မှုကြောင့်တဏှာအစစ်ဖြင့်ဆွဲထင်ပြီး ဒရရှိအဆိုင်အခဲရှိ အာယုံဖြစ်သူပြောင်းသွားတော့ဤဒါတော့ကောင်းပြီဦးဇင်းတို့မြင်လိုက်ပြီးတဲ့အခါကြားလိုက်ပြီးတဲ့အခါနမ်းလိုက်စားလိုက်ပြီးတဲ့အခါကျတော့ဦးဇင်းတို့ရဲ့အစွဲထဲမှာခေါင်းထဲမှာကြံခဲ့တာကဒီပုံရိပ်တွေဖြစ်မသွားဘူးလားရှိတယ်မြဲတယ်ကောင်းတယ်နမ်းတယ်နော်ကြိုက်တယ်မကြိုက်ဘူးဒါတွေနဲ့ကြံနေခဲ့တာနော်ဒီပုံသဏ္ဍာန်ကြီးတွေနဲ့ကြံခဲ့တာ အဲ့ဒါတော့အဲ့ဒီမနောဒွါရကနေစိတ်ဝင်ပြီးတော့မှဒီထက်မှလည်းပဲဘယ်ကိုပဲဖြတ်ဖြတ်ဖြတ်တဲ့အခါမှာဒီအသုံးကနေမြေကြီးနေဖန်တီးထားတဲ့နေမြေကြီးပဲရုပ်ရောနိုင်ရောအကုန်ဖြတ်တဲ့အခါကျတော့ဟာပရမတ်တွေမပေါ်တော့ဘဲနဲ့အဆိုင်အခဲတွေဒရက်ရှိတွေနဲ့သူကကြံနေခဲ့တာကိုအသဝရဲ့လက်ချက်တတ္တိကြောင့်ဖြစ်တယ်လို့ဒါကိုပြောချင်တာနော်ဒါတော့အဲ့ဒီထက်မှမှကာမသဝကာမနယ်ဘေးကလာတဲ့အာယုမှန်သမျှကာမသဝနဲ့အရေးဖြောပေးလိုက်ပြီးပြီဘဝကိုကြိုက်တဲ့ဘဝတဏ္ဍာနဲ့ပတ်တဲ့ဘဝတဏ္ဍာအရေးတွေကဖြတ်ပြီးတော့ဖြောပေးလိုက်ပြီးပြီ နော်အဲအယူတွေနဲ့ပတ်သက်လဲဒိဋ္ဌိကနေအေးဖြောပြီးတော့ဒီလမ်းကြီးကဖြတ်ခဲ့ရပြီးပြီဆိုတော့ယုံမစရာတွေလဲတင်းကြမ်းပဲဆွဲလန်းစရာတွေလဲတင်းကြမ်းပဲဘယ်နဲ့ပဲကမှလာလို့ကိုမလွတ်တာဦးဇင်းတို့ဝင်တဲ့တကားပေါ်မှာထားလိုက်ပြီဆိုမှတော့ပြီးရောပဲအဲ့ဒီတဲ့အတွက်အဆိုင်ခဲရှိအာယုရှိဖြစ်တော့ပြောင်းသွားပြီထို့ကြောင့်ပရမတ်အစစ်မဟုတ်တော့ပညာရောသွားပြီဘာတွေရောသွားလဲပညာရောပြီးကိုယ်ခွက်ထဲကိုယ်စီချက်ထဲမှာကြံခဲ့တာကပညာတွေပဲကြံနေခဲ့တာ ဝိပ္ပန္လာသအာယုနမိတ်ဖြစ်လာတော့ဤအဲ့ဒီမှာမှတင်ညာဝိပ္ပန္လာသဒိဋ္ဌိဝိပ္ပန္လာသစိတ်တဝိပ္ပန္လာသဝိပ္ပန္လာသတွေနဲ့မှတ်လိုက်တဲ့အခါကျတော့သွားပြီအဲ့ဒီမှာဇက်တိုက်ဇက်တိုက်ဇက်တိုက်အာသောကိုဖြတ်အာသဝနယ်မြေကိုဖြတ်ပြီးတော့ပေါ်လာတဲ့အရေးတွေကိုအကောင်တွေကိုတရက်အနေနဲ့မှတ်မှတ်ပြီးတိုင်းနဲ့တပြိုင်နဲ့တင်ညာကလည်းအမှတ်မှားစိတ်ကလည်းအမှန်မှားဒိဋ္ဌိကလည်းအယူမှားအဲ့ဒါတွေနဲ့တခါထမွေသွားပြန်ရောဂျာအေတုမေရမဆုံးတော့ဘူး အဲ့ဒါဒီတန်တရားရှည်ကြောင်းပဲတဲ့နော်ဒါတော့ကောင်းပြီအောက်ဆုံးဘက်ကအမှန်အဖြစ်စိတ်ဤမူလသဘောတည်မှန်သားပြင်ကဲ့သို့ကြည်လင်ပါ၏စိတ်တပပတ္တရမိတံဆိုတာပါဠိရှိတယ်နော်စိတ်ဆိုတာ originally ကပြောမယ်ဆိုလို့ရှိရင်အဲဒီ our mind is luminous နော် bright ဖြစ်တယ်လို့ပြောတာ very clear crystal clear နော်အဲ့ဒါလို့စိတ်က originally ကြီးကြီးလင်းလင်းမှန်သားပြင်လို့ရှိပါ၏ သို့သော်ကြည်လင်နေတဲ့ဒီဦးဇင်းတို့ရဲ့စိတ်တွေဟာဘာကြောင့်အခုမကြည်လင်ရတာလဲဘာကြောင့်နောက်ကျရတာလဲဘာကြောင့်အနုတ္တရာတွေကြောင့်အာသဝတွေကြောင့်နော်ဘာကြောင့်မလို့និဝရဏတွေကြောင့်မလို့ဖြစ်သွားတာအဲ့ဒီនិဝရဏဆိုတဲ့ကိလေသာအနှောက်အယှက်တွေကတထပ်ပြီးတထပ်တထပ်ပြီးတထပ်တခါတည်းအဲ့ဒီမှာလာဖုံးသွားတဲ့အတွက် origin အယောင်ပြောက်သွားတာတဲ့နော်အာဂန္တုကေဟိဥပ္ပကိလေတေဥပ္ပကိလေတာနော် ဟောကဒီကဝင်ရောက်လာတဲ့အာဂန္တုဧည့်သည်ကိလေသာတွေကြောင့်မလို့မူရင်းတောက်တောက်ပြောင်ပြောင်စိတ်ကအယောင်ပျောက်ထွက်သွားတာဥပမာဖြင့်ပြောကြပါစို့နော်မိမိတို့ထားပါတော့ကျမ်းမြင်ကတခါတည်းဝယ်တဲ့နေ့မှာတောက်ပြောင်းတော့တခါတည်းကျမ်းလေးကိုတခါတည်းတိုက်ထားတယ်ဆိုတော့အဲ့ဒီကျမ်းကိုအဲ့ဒီနေ့ကစားအဲ့ဒီအိမ်ကိုလူလည်းမနေတော့ဘူးနော်အဲ့တော့အဲ့ဒီတကားတွေကလည်းဖွင့်ထားတယ်ဆိုတော့ဗမာပြည်လိုအိမ်မျိုးပေါ့နော်အမေရိကန်သိမ့်မသိတာဖုံဖုံနဲ့နဲ့နဲ့လို့လူလည်းမနေဘူးပြန်လည်းမရှိတော့ဘူး တစ်နှစ်နှစ်နှစ်သုံးနှစ်လေးနှစ်ငါးနှစ်ဆယ်15နှစ်အနှစ်20နှစ်အစစ်လောက်ကြာမှအိမ်ကိုပြန်ပြီးတော့လာကြည့်မယ်ဆိုရင်အဲ့ဒီချမ်းပြင်ဖုန်ကြီးပဲဒီ floor က wooden floor လား plastic နဲ့လုပ်ထားတာလား concrete floor လားလို့မြင်ရပါဦးလားဘာရောက်မှမမြင်ရတော့တနေ့တနေ့မှာကြတဲ့ဖုန်မြူခါတော့တေးသေးကလေးပဲဒါပေမဲ့နှစ်ပေါင်းများစွာကြာလာတဲ့ခါကျတော့သူ့ရဲ့မူရင်း original ကြမ်းပြင်အယောင်ပျောက်သွားပြီ ဒီတိုင်းမူရင်းရှိတော့ကဦးဇင်းတို့စိတ်ဒီပြောင်ပြောင်လက်လက်အယောင်ထွက်တည်တိုင်အောင်စွန့်ရင်ရှိပါတယ်နော်ပပတ္တရဆိုတာအယောင်ပြိုးပြိုးပြက်ပြက်ထွက်တာကိုပြောတာနော်အဲ့ဒါလောက်တောက်ပြောင်တဲ့စွန့်အားကောင်းတဲ့စိတ်တွေဟာအဲ့ဒီအာဂန္တုကဆိုတော့ဟိုဟာတွေ့ဒီဟာတွေ့တွေ့တဲ့အခါတည်းမှာလိုချင်တာတွေပဲတနေ့တော့တနေ့ပဲဒီပေါ့တနေ့ပြီးတနေ့တထပ်ပြီးတထပ်တခါတည်းတနေ့ပြီးတနေ့တန်တရားကြီးနဲ့တွေ့တော့ဘဝပေါင်းများစွာကိလေသာမြူမုံနဲ့အုပ်တဲ့အခါကျတော့ဦးဇင်းတို့ရဲ့စိတ်တွေကဘာဖြစ်သွားလဲ ကိလေသာအချက်ကြီးအတူကြီးပဲတွေ့ရတော့တယ်မူရင်းစိတ်မရှိတော့ဒါတော့ဒီအနတ်အသက်တွေဒီအုပ်ဖုံးထားတဲ့ဟာတွေတဲကနေထွက်လာဖို့အမှန်တရားကိုမြင်ဖို့ဆိုတာဘလို့လို့ဖြစ်နေတော့လဲဒါတော့ဦးဇင်းတို့အဲ့ဒါကိုဝိပဿနာရှုမှတ်ခြင်းအပြင်တလွာပြီးတလွာလေးရပိုင်လေးရပြန်ခွာထုတ်ရတာဝိပဿနာမှတ်ပြီးမှထုတ်ယူရတယ်အဲ့ဒီခါကြလို့ရှိရင်တော့သူ့ရဲ့အရာအဟုတ်ပါလားဆိုတာသိတာဒါကိုရေးထားတာ နော်ဆရာကြီးအမှန်အားဖြင့်မိမိဤစိတ်ဤမူလသဘောသည် မှန်သားပြင်ကဲ့သို့ကြည်လင်ပါ၏ဒါတော့မှန်သားပြင်ရဲ့သဘောကိုထပ်ပြောဦးမယ်မှန်သားပြင်ပေါ်မှာ လူတယောက်က မှန်ကြည့်တယ်နော်ချောတဲ့လှတဲ့လူတွေကြည့်ကြပါစို့နော်ဒါတော့ဟာချောလိုက်တာလှလိုက်တာနော်မှန်ပေါ်မှာလာတင်တဲ့အရစ်ကိုမှန်ကစွဲတယ်လို့ထုံးစံရှိရလားမရှိဘူးအယုတ်ဆိုးတဲ့ပုံကိုလာကြည့်လို့လဲဒေါသဖြစ်တာရှိရလား ဆိုတော့မှန်ဆိုတဲ့သဘောတည်းအရေးထင်ယုံကလေးပဲသူကသူ့သူ့အလုပ်ကထင်ယုံကလေးပဲစွဲမကြံခဲ့ဘူးဒါတော့စွဲပြီးတော့မှန်သားပြင်ရဲ့သဘောတည်းစွဲပြီးတော့မကြံခဲ့ဘူးဒါတော့မိမိတို့ဘာကြောင့်မလို့ဒီစိတ်တွေထဲမှာစွဲကြံတယ်လဲဆိုလို့ရှိရင်အမှန်တိုင်းကအရေးကိုအရေးတိုင်းရှိပြီးတော့မိမိတို့တွေ့ကမြတ်သဘောဆိုလို့ရှိရင်ဒါပျောက်ထွက်သွားတာသို့တော့ထင်လာတဲ့အရေးကိုဖမ်းပြီးဆွဲဆုတ်လိုက်တာက အာသဝ အဲ့ဒါကစုပ်လိုက်တာဒါတော့ဒီကြံခဲ့တဲ့အရေးမှာနော်မှန်ဆိုတဲ့သဘောမှာစဉ်းစားကြည့်လိုက်စမ်းမကောင်းတာကောင်းတာတွေ့လို့သူ့မှာကြံပြီးတော့ဆွဲထင်ခဲ့တယ်ဆိုတာမရှိဘူးဒါတော့လူစိတ်ရဲ့သဘောကြည်လင်ပြီးတော့နေတဲ့ခါကျမှဘာမှမရှိဒါပေမဲ့လောဘဒေါသမောဟဆိုတဲ့ဒီအသဝတွေကလာဝင်ရောက်နှောက်ရှစ်တဲ့အခါမှာအဲ့ဒီစိတ်တွေမှာညစ်ပတ်ပြီးတော့ကြံနေခဲ့တာညစ်ပတ်ပြီးတော့ကြံနေခဲ့တာဒါတော့မိမိတို့ကမူရင်းအတိုင်းပြောင်ပြောင်လက်လက်ဖြစ်အောင်ဝိပဿနာနဲ့ ပြန်ပြီးတော့တိုက်ထုတ်ရတယ်ပယ်ထုတ်ရတယ်ခွာထုတ်ပြရတယ်အဲ့တော့ခွာထုတ်ပြီးခွာထုတ်ပြီးခွာထုတ်ပြီးခွာထုတ်ရင်းကနေပြီးတော့အမှန်တဘောတွေတဘောတွေကိုလှက်ပတ်မှုတွေလည်းပေါ်ရောကိုကိုလိန်ထားတဲ့အကွက်တွေလည်းပေါ်တဲ့ခါကျတော့ဟာတစားပြီးတစားဆွဲထုတ်ပြီးတော့မှအကုန်လုံးအဲ့ဒီမှာပြန်မြေလှန်ပြက်လိုက်တာမြေပဲကြမှာလှန်လို့ပြီးရန်တာကြမှာပြီးတယ်နည်းနည်းနော်နော်တော့မဟုတ်ဘူးအလိန်ခံထားတာလည်းနှစ်ပေါင်းများစွာဆိုတော့ဒါကြောင့်မလို့နော်အာသဝေါတွေပြတ်နှက်နေတဲ့စိတ်တွေမှာကြတော့ အခုနပြောသလိုသူတို့ရဲ့လှက်ပတ်မှုတွေကြောင့်မကြည်မလည်နဲ့အယောင်နဲ့မထွက်နိုင်တော့ပဲညစ်ညူးခြင်းဖြစ်ရဤလို့သူကရေးပြထားတာစာကိုမြန်မာလိုဖြောင်းပြောင်းလေးရေးထားတာကောင်းပြီဒုတိယကမာနတယ်အဲ့တော့မာနတော့မာနလည်းဥစဉ်တစ်ခါတော့ကရှင်းပေးခဲ့ပါပြီဒီတရားတနေရာမှာပြန်ပြီးတော့မာနအမျိုးအစားတွေကိုနည်းနည်းသိအောင်လို့ထပ်ပြီးတော့ရှင်းပေးမယ်သူရဲ့ original ဂါထာမှာပါတာကဘိနမာနောပဲအပ်ပြီးတဲ့မာနရှိသည်မာနမှန်ရင်အကုန်ပယ်ပြီးပြီလို့ဆိုလိုတယ်ဒါတော့မာန ဒီကလည်းပဲအမျိုးပေါင်းစုံရှိတယ်နော်မာနတွေကအမျိုးပေါင်းစုံရှိတဲ့တွေ့ပထမအလွှာနဲ့သွားတယ်အထက်တန်းစားအဲ့ဒါလေးဆိုကြည့်ပါဦးအဲ့ဒီ၃ခုကိုအထက်တန်းစား မှာဆိုအတိပ္ပယ်လေးဆက်ဖတ်ပါအောင်ဂုံနေရမှာဂုံ ဒါလေးထားတော့နော်သူကမန်ကလည်းပဲဦးဇင်းတို့မာနရဲ့သဘောတည်းသူက basic ၃မျိုးရှိတယ်သူရဲ့ base ၃မျိုးထားပေါ့နော်အဲ့ဒီ base ၃မျိုးမှာနောက်ထပ်အဲ့ဒါနဲ့ပြန်မြှောက်လိုက်တော့၉မျိုးဖြစ်သွားတယ်၃၃လေး၉မျိုးဒါတော့ပထမသူ့ရဲ့ base ကဘာလဲဆိုရင်အထက်တန်းဇာအထက်တန်းလွှာနော်ယာရုမြင့်တဲ့ချမ်းသာတဲ့ပုံကိုယ်တွေယာရုကြီးတဲ့ပုံကိုယ်တွေအာနာကြီးတဲ့ပုံကိုယ်တွေမှာဖြစ်တတ်တဲ့ဟာမျိုးပြောတာအဲ့ဒါကိုတေယမန်းလို့ခေါ်တယ် အဲ့ဒီတေရမှန်မှာလည်းပဲသူတို့အထက်တန်းလွှာတွေကိုပဲအထက်တန်းစားတွေရဲ့အထက်တန်းအထက်တန်းစားရဲ့တန်းတူလည်းပဲအထက်တန်းစားထဲမှာနည်းနည်းနှိမ့်နေတာဒီလိုသုံးမျိုးထပ်ကွဲတာတခါအလတ်တန်းစားသတိတာမှန်အဲ့ဒီသတိတာမှန်မှာလည်းအလတ်တန်းစား middle class မှာလည်းပဲ middle class အနေနဲ့ကြည့်သူတို့ကလည်းအမြင့်စားအလတ်စားအနှိမ့်စားသုံးမျိုးထပ်ကွဲနောက် low class အနေနဲ့ကြည့်လိုက်ကြဆိုသူတို့မှလည်းနော်ဟီနာဆိုတာနှိမ့်တဲ့လူတွေသူတို့မှလည်းသူတို့ချင်းချင်းလည်းပဲသူတို့အချင်းချင်းမှာအမြင့်စားအလတ်စားအနှိမ့်စားလို့သုံးမျိုးရှိတယ် ဒါကြောင့်3 3 4 6မျိုးဖြစ်သွားတယ်ဒါတော့ဘာတွေကိုသူတို့ကအခြေခံတာလဲဆိုရင်လူတွေမှာမိမိတို့ရရှိထားတဲ့ဂုံအမျိုးဆက်နော်ပြီးတော့မှပညာပစ္စည်းဥစ္စာ အစင်ဆွေမျိုးသားချင်း အချွေရန်စသည်အဖြစ်အများကြီးပဲသူတို့ဘာထက်မြတ်တီးဟုထင်မှတ်ထောင်လွှားတဲ့မန်မျိုးကိုတေရမန်လို့ခေါ်တယ်နော်မြင့်မြတ်သောမန်အထက်တန်းစားမန်အဲ့ဒီလိုဟာမျိုးကိုပဲ အထက်ကပြောခဲ့ပြီးတာတွေကိုပဲမိမိတို့အနေနဲ့တခါအလတ်တန်းစားအဆင့်ရှိတာခါကြတော့သူတို့နဲ့ဘာလဲဆိုလို့ရှိရင်အဲတင်တို့အဲတင်တို့နဲ့ငါမှအတူတူသာတိဆိုတာမင်းတို့နဲ့ငါဘာထုတယ်လဲလို့ပြောတာငါလည်းဒီကုံမင်းလည်းဒီကုံငါလည်းဒီဘက်မင်းလည်းဒီဘက်ငါလည်းဒီဒီရက်ွက်နေတာမင်းလည်းဒီရက်ွက်နေတာစသဖြင့်ပေါ့အဲ့ဒီလိုမျိုးချင်းအတူတူချင်းရှင်တဲ့မန်ကိုတေရမယ် level တူချင်းပြောတာ ဟိနမန်ကြတော့ तू ကြတော့ तू အောက်ကပြန်ပက်တာအောက်ကတော့အောက်ကဒါပေမဲ့ तू ကပြန်ပက်တယ်နော်အောက်မှာနော်မင်းတို့ချမ်းသာတော့ကဘာဂရုစရာမလဲကိုယ်ရှိမှကိုစား this is america ဟုတ်တယ်မလားဘာရမလဲမင်းတို့ဗမာပြည်ကလူတွေဘလောက်ချမ်းသာချမ်းသာကိုရှိမှကိုစားနော်အဲအဲ့လိုပြောမှာပေါ့ဒါအောက်ကနေပစ်တယ်မှန်အဲ့တော့အောက်ကကြပြီမဲ့လေ तू तू လည်းသူ့မှန်နေသူရှိတယ် အဲ့တော့အဲ့ဒီလိုမျိုးနဲ့မန်တွေကိုပွားလိုက်တာကိုမျိုးဖြစ်သွားတယ်တဲ့ဒါတော့ကောင်းပြီဒါကတော့ဘုသူတာဖြစ်ပေါ့နော်ဦးဇင်းတို့အောက်ကိုသွားသွားဖို့အတွက်ဒါတော့ဒီမန်ကိုမျိုးထဲမှာဒီဟုတ်ရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မန်မျိုးကြတော့ဒါကဖြစ်တဲ့ဖြစ်တိုက်ပါတယ်ဗျာပြောရရင်တော့နော်တကယ်ချောလို့ချောလို့မန်ဖြစ်တာတကယ်ပညာတတ်လို့ပညာကြောင့်မန်ဖြစ်တာနော်တကယ်ချမ်းသာလို့ချမ်းသာတဲ့မန်ဖြစ်တာတော့ဒါ မန်ဆိုတာတော့မကောင်းပေမဲ့သူရှိတဲ့အတိုင်းဖြစ်တယ်ဆိုတော့လည်းဒါတော်သေးတာပေါ့နော်ဒါကိုအရှိကိုအရှိတိုင်းဖြစ်တဲ့မန်ကိုယာထာဝမန်လို့ခေါ်တယ်နော်ပါဠိလိုယာထာဝမန်ရှိတာရှိတဲ့အတိုင်းဖြစ်တာကိုလည်းတကယ်ပညာမတတ်ဖက်နဲ့တတ်တရားရောက်ကိုလည်းမချမ်းသာပဲနဲ့ချမ်းသာတရားရောက်ကိုလည်းယုံမချိုးပဲနဲ့ဟိုနာပြင်ဒီနာပြင်ပြီးတော့ချမ်းသာလှတရားရောက်အဲ့ဒါလိုပြင်ပြီးတော့မှအဲ မရှိဘဲနဲ့ရှိတယ်လို့ထင်ရောင်ထင်မှမာနဖြစ်တာကြတော့အာယာထာဝလို့ခေါ်တယ်မရှိဘဲနဲ့ဖြစ်တယ်မှန်နော်အဲ့ဒါတော့သောတာပန်အဒီအရိယာပုဂ္ဂိုလ်များမှာဒီသူတို့လည်းပဲရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မှန်တော့ကြံသေးတယ်ဒါဘယ်သုံးခုလဲဆိုရင်တေယပုဂ္ဂိုလ်ဤတေယမန်တကယ်အထက်တန်းကြလို့နော်ပညာတက်လို့ပညာတက်ပါတယ်ဆိုတော့မန်ဖြစ်တာမျိုးပြောတာ တကယ်ချမ်းသာလို့ချမ်းသာတယ်မှန်ဒါကလူတွေမှာပြောပြတာနော်အဲဘာသာရေးဘက်ကကြည့်မယ်ဆိုရင်တော့ဇံရလို့ရတယ်ဆိုတဲ့မှန်ပြောတာတကိုးရလို့ရတယ်ဆိုတဲ့မှန်ဒါသူတို့တကယ်ဖြစ်တယ်မဟုတ်လားတကယ်ရှိလို့ရှိတဲ့မှန်မျိုးနောက်တတိတမှန်ဒါတတိတမှန်ဆိုတာကသူ့ရဲ့ level အလိုက်နော် middle class မှာသူ့ရဲ့ middle class အလျောက်ဖြစ်တဲ့ဟာကိုပြောတာတတိတမှန်ဆိုတာဟာတတိတပုဂ္ဂိုလ်ဤတတိတမှန်မျိုး ဟိနပုဂ္ဂိုလ်ဟိနမန်မျိုးနော်အဲ့ဒီလို၃မျိုးကတော့ဟုတ်မှန်ဒီအတိုင်းဖြစ်လို့ယာထာဝမန်လို့ပြောတယ်သူမှရှိတဲ့အတိုင်းပဲဖြစ်တယ်မရှိတဲ့ဟာမျိုးသူမဖြစ်ဘူးဒါတော့ရှိတဲ့အတိုင်းဖြစ်တာကိုယာထာဝမန်ကြံ၆ပါးကတော့မိမိမှာမရှိဘဲနဲ့မရှိတာကိုဖြစ်တဲ့မန်အဲ့ဒါအယာထာဝမန်လို့ခေါ်တယ်ဒါတော့အောက်မှာပါတယ်မိမိမှာဟုတ်မှန်သည့်အတိုင်းဖြစ်တတ်သည့်ယာထာဝမန်၃ပါးကိုအရတ္တမေဖြင့်သာပယ်တတ်နိုင်သည်နော် ရှိတဲ့မန်ကိုအရတ္တမက်နဲ့ပယ်တယ်အခုနကအရတ္တမက်ကြမှာရန်တာဖြစ်မှာမာနကုံတယ်ဆိုတာယာထာဝမှန်ကိုပြောတာကောင်းပြီနောက်တစ်ခါကျတော့မဟုတ်မမှန်နဲ့မဟုတ်မမှန်သောအဖြစ်ဖြစ်တဲ့ဟာကိုယ်မှမရှိဘဲနဲ့မတက်ဘဲနဲ့ရှိသလိုလိုတက်သလိုလိုနဲ့ဖြစ်တဲ့မန်မျိုးအဲ့ဒါအာယာထာဝမန်ခေါ်တယ်အဲ့ဒါ6မျိုးအဲ့ဒီ6မျိုးကတော့သောတာပတ္တိမေကိုရောက်တာနဲ့ကိုမှပယ်ခဲ့ပြီးပြီဒါတော့ ပြောရမယ်ဆိုလို့ရှိရင်မန်ကိုမျိုးထဲမှာမရှိကိုယ်မှာမရှိဘဲနဲ့မဟုတ်ဘဲနဲ့ဖြစ်တဲ့မန်က6မျိုးအဲ့ဒီ6မျိုးကသောတာပတ္တိမေရောက်တာနဲ့ပယ်လိုက်ပြီဒါပေမဲ့ရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မန်3မျိုးကြံတယ်တရားပုဂ္ဂိုလ်ရဲ့တရားမန်ဒရိတာပုဂ္ဂိုလ်ရဲ့ဒရိတာမန်ဟိနာပုဂ္ဂိုလ်ရဲ့ဟိနာမန်ဆိုတာ3မျိုးကကြံနေခဲ့တယ်အဲ့ဒီကြံတာကြတော့နည်းနည်းနည်းနည်းနည်းနည်းကြံနေခဲ့တာလေဘယ်ကြမှာပြောက်လို့အရတ္တမေကြမှာပြောက်သွားတာဒါကြောင့်မလို့ ရဟန္တာပုဂ္ဂိုလ်ရောက်မှ ဖြစ်မှမန်ကုန်တယ်ဆိုတာအဲ့ဒါပြောတာဘယ်မှန်လဲဆိုရင်ယာထာဝမန်နော်ယာထာဝမန်၃မျိုးတနည်းရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မန်ကိုပြောတာဒါအရိယာနယ်ပယ်မှာမန်ဆိုတာမတူဘူးဦးဇုံပုထုဇဉ်နယ်ပယ်မှာ၉မျိုးလုံးရှိတယ်ဟုတ်တာရောမဟုတ်တာရောနော်ဒါပေမဲ့မဟုတ်တဲ့6မျိုးကြတော့အရိယာပုဂ္ဂိုလ်ကသောတာပန်ဖြစ်တာနဲ့6မျိုးပက်ထွက်သွားရောပယ်လိုက်ပြီဒါပေမဲ့ဟုတ်တာကိုဟုတ်တဲ့အတိုင်းဖြစ်တဲ့မန်၃မျိုးကြံခဲ့တယ် အဲ့ဒီမန်ကိုပြောတာအရိယာနယ်ပယ်မှာမန်ဆိုတာနော်အဲ့ဒါလေးမှတ်ထားကင်ကောင်းပြီအဲ့ဒီတော့မန်နေဟာမျိုးစုံမျိုးစုံနော်ဦးဇင်းတို့ရှိပါတယ်ဝိပင်းဝိပင်းပါဠိတော်ထဲမှာအဘိဓမ္မာ9ကျမ်းเนี่ยဒုတိယအဘိဓမ္မာကျမ်းမှာမာမာနတွေအကြောင်းကိုဖွင့်ပြထားတာမှာတခန့်တနာကြီးပဲနော်ဒီနေ့တညလို့2နာရီစာတောင်မကောက်ပြောမယ်ဆိုရင်ဒါပေမဲ့အဲ့ဒီမန်လေးတွေကကို့မှာဘဏ္ဍပါဖြစ်တယ်လဲလွတ်တယ်လဲလို့သိအောင်အဲ့ဒါလေးဖတ်ကြည့်စမ်းပါ

တော့မှမကုန်သေးဘူးထည့်ရင်ရသေးတယ်နော်ကြီးစံဘလောက်များတယ်လဲဘလောက်များတယ်လဲမှန်တယ်ဒါတော့မကုန်သေးဘူးအဲ့တော့အမျိုးဆက်မှန်တည်တဲ့အတိုင်းပဲရှေ့တုန်းကတော့ဒါမင်းမျိုးပုံနာမျိုးပညာရှိမျိုးနဲ့အဲ့ဒါလိုအမျိုးကိုဖြစ်ပြီးတော့မှန်လဲရှိတယ်အနွယ်ဆိုတာကတော့ရှေ့တုန်းကတော့ဂေါရမနွယ်တို့ဝါသစ္ထနွယ်တို့ကွန်တညနွယ်တို့ဆိုတော့တို့မှလည်းအနွယ်တွေရှိတယ်ဟုတ်တော့မဟုတ်လားလက်တို့နွယ်တို့လက်ရှင်နွယ်တို့ဆိုတာလေဒါအနွယ်တွေမဟုတ်လားလို့ အဲ့ဒါလိုမျိုးဒါလည်းဖြစ်တာပဲကံနော်သူကဂုံတယ်မျိုးပွဲစားမျိုးပညာတတ်မျိုးရတာဟိုပညာတဲ့မျိုးဆိုပြီးတော့ပြီးတော့ကျမ်းမာခြင်းအာရောက်ကြမှာဖြစ်တာပဲကျမ်းမာနေတဲ့ပုဂ္ဂိုလ်ကနည်းနည်းလေးခြူချတဲ့ပုဂ္ဂိုလ်တင်နင်းတို့များတခါတည်းရစားပလဲနဲ့လက်နဲ့ကိုပြတ်တယ်မရှိဘူးနဲ့တချို့အသက်နည်းနည်းလေးကြည်ပြီးကျမ်းမာတဲ့ပုဂ္ဂိုလ်ကမပြောဘူးလားအဲသူတို့ကငါတော့ဟလာရစားတောင်မရဘူးလို့ပြောတာအဲ့ဒါပြောတာ နော်ပြီးတဲ့အခါကျတော့ထားပါတော့ဒါအာရောက်ကြမှန်လို့ခေါ်တယ်ကျမ်းမာတော့ ပြီးတော့အရွယ်တင်မှုယုဂနာမန်အမလေးအမလေး80ပြောတာပြောတယ်ကျမ90လောက်တာထင်တာဆိုအမလေးသဘောတွေကြပြီးတော့ဟောဒီနှခမ်းကနရွတ်ချိတ်မတက်ကိုပြုံးနေတာပဲအရွယ်တင်တာကိုကြိုက်တယ်လေနော်လူမပြောနဲ့ဘုန်းကြီးတောင်ကြိုက်သေးတယ်အာဘုန်းဘကအသက်90တာဆိုတော့ဒီပြည့်တော်က35လောက်ထင်တာဆိုအမလေးဟုတ်တယ်ကရုံးကတုံးထားလို့ဒုမို့ဆိုစပယ်ဖြူနေနော်အဲ့ဒါလို့ ကြံဖန်ပြီးတော့မြောက်ရင်ဗဇက်ကမပြုံးဘက်ထဲကတော့ကြိုက်ရင်ပဲနော်ဓာတ်ကအခန်းကရှိတယ်လေအညိဓာတ်ကလေးကဘယ်ရမလဲအထက်ကတုံးနေတာပဲတခါတည်းဥကုံမနော်သဘောကျတာပြောတာအရွယ်တင်းမှုရွပနာမံအသက်ရှင်မှုဇီဝိတမံအသက်ရှည်တဲ့ပုံကိုယ်တွေကလည်းအဲ့လိုပဲနော်တခါတော့ကတွေ့ဘူးတယ်အဲအဲတဘာက80နေပြီဆိုတော့နည်းနည်းတောင်ဝဲထောက်တာပေါ့နော်89တောင်ဝဲထောက်ဒါပေမဲ့ကိုတဘာအရက်ပူပူဒါပေမဲ့ तू က အာ89လောက်ရှိပြီဆိုတော့7ပါးနီးกว่าတယ်ဆိုတော့တောင်ဝေးလေးထောက်ပြီးတော့ထားတဲ့ဆရာတော်မဲ့နဲ့กว่าအသက်ကလေးဖြင့်80တောင်မပြည့်သေးဘူးတောင်ဝေးထောက်ရတာနဲ့ तू ကမထောက်ဘူးလေဆရာတော်နော်ဆရာတော်အဲ့ဒါဘုန်းကြီးလူမဟုတ်ဘူးအဲ့ဒါကြီးဘာရမလဲသင်္ကန်းဝတ်လို့မြတ်လွတ်မမတင်နဲ့မာနဟမ်ရေတောင်ရည်သေးတယ်အဲ့ဒါကြီးအဲ့ဒါတော့အဲ့ဒါဟာအသက်ရှင်မှုမှန်အသက်ရှင်မှုမှန် တရားနယ်ပယ်ကကြည့်လက်ပေါ်များမှုလာပါမှန်လက်ပေါ်တဲ့လူတော့ပြောမနေနဲ့နော်ပြီးတော့မှ ကောင်းမွန်တက်ရက်စွာ ပြုလုပ်အာပြုလုပ်အပ်သောပစ္စည်းလေးပါးကိုရရွဖြစ်သောတက်ကာရမှန်တက်ကာရဆိုတာကပစ္စည်းတစ်ခုကိုလှူတဲ့အခါမှာတချို့ဖြစ်ကြတဲ့ဆန်းနော်ကြမ်းပြင်ပေါ်ချပြီးတော့လှူတာနဲ့ဟာကြာကြာနာနာလှပပခါတော့ဆေးကြောမွန်းမှန်ပကံလေးနဲ့ကြာနာနာလှလှပပလှုပ်ပြီးတော့ထည့်ရင်ဒါတက်ကာရလို့ခေါ်တယ်နော်ဖြစ်ကြတဲ့ဆန်းရှိသမျှကြမ်းပြင်ချရော့အဲဆိုတော့ပေးတာမျိုးမဟုတ်ဘူး အဲ့တော့အဲ့ဒါလိုမုံမုံမြတ်မြတ်လေးလေးနက်နက်လှုပ်ပြီးလှူရင်လဲနော်သူမလို့ဒီလိုအလှူခိုင်းလှူတဲ့လူရှိတာဆိုတာမျိုးဖြစ်တာပြောတာနော်သူ့ကိုအလေးအမြတ်ထားပြီးတော့ကိုမှလော်တဲ့လောက်ရတာလှူရတာဒါကိုတက်ကာရမန်ခေါ်တယ်သူတကာထက်အယိုသေးအလေးမြတ်ပြုခံရသောဂရုကာရဝမန်ရှိသမျှလူလာသူ့နဖူးဥတိုက်ဥတိုက်ရတာမျိုးပြောတာနော်ရှိသမျှလူကနဖူးတိုက်ဥတိုက်တဲ့ခါကျတော့တခါတည်း तू ကဂရုကာရဝဆိုတာအလေးအနက် ကြောက်ထီတန်တုအလေးပြုရတဲ့ပုဂ္ဂိုလ်ကြီးဆိုတော့အဲ့ဒီမှာမန်ဖြစ်တာကိုပြောတာဂရုကာရောကမန်ပြီးတော့ရှင်းဆောင်ဥထိတ်ထားမှုခံရတာပုရိခါရမန်ဘာသွားသွားဘယ်သွားသွားသူထိတ်ဆုံးကအဲ့ဒါလည်းမန်ဖြစ်တယ်နော်နောက်တနည်းကဘာလဲဆိုရင်လူတွေမှာအခက်အခဲပြဿနာကြုံပြီဟာမသိလို့ရှင်လေဘယ်စရောကြီးကိုမေးလိုက်မသိလို့ရှင်လေဘယ်သူကိုမေးလိုက်ဆိုရင်အဲ့ဒါတော့သူ့ရှိရောက်မှပြဿနာပြေးတာကိုပြေးတဲ့အခါကျတော့အဲဘုန်းကြီးတွေဆိုလို့ရှင်လေပြဿနာငါရှိလာမှာပဲငြိမ်းတော့တယ် อืมသူကဒီလိုပြဿနာငါရှိရောက်မှာပဲပြီးတော့တယ်ဟောဘက်ကလည်းအဲ့လိုအဲ့ဒီတော့သူ့ကိုလူတွေကဥထိတ်ချနောက်ဆုံးပြဿနာမပြင်းသူ့ရှိကိုသွားပြီးတော့မင်းမှဖြေလို့ရှိရင်လည်းအမေးခံရတဲ့ဘုံကြီးတော်လကောင်းလူတော်လကောင်းအဲ့ဒီမှန်ဖြစ်တာကဲနော်သူ့နေပယ်တဲ့လူသားတွေဘယ်သူမှမရှာဘူးအကုန်သူကဝင်မှုပြလိုက်တာအချမ်းအချမ်းရံများမှုပြိဝါရမှန်တိတဲ့အတိုင်းပဲလူတွေမှာအချမ်းရံပေါ်ရင်ဟုတ်တော့မဟုတ်လားလူတွေဆိုတာအချမ်းရံပေါ်တဲ့ဟိုတိုင်းကလည်းဖြစ်တာပဲ ငါတို့ကဘလောက်တိုင်းနဲ့ဝိုင်းနေပေါ့နော်သူတပည့်ပေါင်းဘလောက်ရှိတယ်စသည်ဖြင့်ပြီးတော့သိန်းစည်းမြုပ်နှံထားရသောပစ္စည်းဥစ္စာပေါ်များမှုဘောကမှာအဲ့ဒီနှစ်ခုနဲ့အပေါ်လက်ပေါ်များမှုလာဘမှာမတူဘူးလက်ပေါ်များမှုဆိုတာကရနေတာကိုပြောတာနော်ပစ္စည်းဥစ္စာတွေရနေတာဟောကာကမဟုတ်ဘူးသူက storage ထဲမှာကိုတခါတည်းဆယ်ပြားစီတစ်ချက်မထိုးသာအောင်လို့ကိုနေရာအပြည့်ထည့်ထားတာဟုတ်ပြောတာနော်အဲ့ဒါလောက်ပစ္စည်းတွေနဲ့နေအောင်ရှိတာကိုပြောတာ ဒါတော့ဦးဇင်းကတတိယအဲ့ဒီစာဖတ်တော့ဟိုးတော့ကနော်ရန်ကုန်ကရိတ်တာမှာနေတဲ့နာမည်ကြီးရိတ်တာမှာနေတဲ့ရိတ်တာဘုန်းကြီးတစ်ပါးကမန္တလေးကဒကာတယောက်ကနော်စွန်းစားပင့်လို့ဆိုတဲ့ရန်ကုန်ကနေမန္တလေးရထားစီလာပြီးတော့စွန်းစားတာစွန်းစားတဲ့အခါကျအဲ့ဒီမှာ စာတတ်ပေးတဲ့ဆော်ရီတစ်ပါးနဲ့တွေ့တာတွေ့တဲ့အခါကျတော့အာသူတို့ချင်းကလည်းတိကြပြီးသားဖြစ်နေတာ ਉਹ ဟွန်းနော်လောက်တာက တရားပြရိပ်သားနော်တခါတည်းစွန်းစားဆိုရင်မန္တလေးထိလာယထာနဲ့လာပြီးတော့စားတယ်ခါကြည့်လိုက်တော့လေတော်တော်ကြီးကတပိတ်သားလောက်လေးတယ်အခန်းနဲ့ဝင်ကြည့်လိုက်တော့ဂရဲအောက်မှာဆယ်ပြားစီတောင်ထိုးစရာမကြဘူးပစ္စည်းတွေပြီးလို့တဲ့ကတိမ့်ထားတာတိမ့်ထားတာသူတို့ရဲ့จิตတေကန်စတုကန်ထဲမှာဘလောက်တိမ့်ထားတယ်လဲဆိုတော့သူကပြောတာနော်ဆိုတော့အဲ့ဒီလိုမျိုးရှိသမျှပစ္စည်းတွေကိုအကုန်တထက်လဲထက်လိုက် ဆယ်ပြားစီမှာထိုးလို့မရအောင်ပြစ်ကြက်နေတဲ့ဟာမျိုးကိုပစ္စည်းတွေကိုကိုယ်တော်လေးလူမရှိတဲ့ချင်းဖွင့်ကြည့်လိုက်နေဦးနော်နေဦးနော်အဲ့ဒါလည်းမှန်ပဲဗျာနော်သူများလည်းမမြင်စေနဲ့တို့ကြချီဆုံးသွားငှားတော့မှစိုးသေးတာဟုတ်အဲ့ဒီမှန်ပြောတာဟိုကလာဘမှန်ဆိုတော့ရနေတာပေါ်တာပေါ့နော်တခါတော့ကလည်းအဲ့လိုပဲနည်းနည်းဘေးထွက်လိုက်ပြီးပြောအောင်ကို့အတွေ့အကြုံ ဝိသုဏကဇာတိနိုင်နေရတာဆိုတာစားတဲ့တောက်တဲ့ကအမတန်စင်းစင်းရဲရဲပင်မမှန်စားရတယ်နော်အဲ့တော့အဲ့တော့ဥစဉ်တဲ့ကြောင့်ကအဲ့ဥစဉ်တစ်ပါးရောက်လာသူတို့ကြောင့်ကတော့ဘုံပေါ်ဘုံကြီးတွေပေါ့ဗျာနော်တရင်တော့နေတာကိုမြို့ထဲနေတယ်ဆိုတော့ဟာလာဝါရဲဆိုလဲဆွန်းလောင်းနေပေါ်လိုက်တာကလည်းလမ်းမတော်လာတာကြောင့်လည်းအကုန်လုံးအပေါ်နေတာဥစဉ်တဲ့ရှင်မှာတော့ငပိကျော်လေးဘာလဲချောင်ကျော်တောင်စားရတဲ့ခေါင်းခါရှာရှာလေဒါတော့ဒီနေ့ကျတော့ဥစဉ်တဲ့ရှင်ရောက်လာတော့ဥစဉ်တို့စားတဲ့ဆုံးဝကြီးမင်းတို့ဆုံးရလဲကွာဟင်းပွဲနဲ့တောင်မတူဘူးတဲ့အဲ့တော့ပြောချင်တာသူကဘာပြောသေးလဲဆိုတော့ငါတို့နေတဲ့ကြောင်းပါတယ်ဟင်းနဲ့ပတ်တဲ့ဒုက္ခသစ္စာမရှိဘူး ဦးဇင်းတို့ကတော့ထောင်သာသာစားရတာကိုဆိုတော့သူဒါဒီစကားဘာကြောင့်ပြောလဲလာဘမန်ဘာမန်တို့ရှိမှာအစားတောင်းတွေပတ်တဲ့ဒုက္ခသစ္စာမရှိဘူးလေဦးဇင်းတို့ကတော့ဒုက္ခသစ္စာကိုအပြည့်ပဲအဲ့ဒါမှန်မဲ့မှန်မဲ့အဲ့ဒါနော်ဘုန်းကြီးလို့တော့လွတ်မှာတော့မထင်နဲ့ပို့ဆိုးမလားမသိဘူးအဲ့ဒါဦးဇင်းကိုယ်နိုင်နားဆက်ဆက်ဇပွဲမှာထိုင်ကြခဲ့ရတဲ့ဟာမှတ်မိသေးတယ်ပြီးခဲ့တဲ့နှစ်ပေါင်းအစိတ်ကြော်ရတာ ကောင်းပြီရှေ့ဆက်သွားစို့နော်ပြီးတော့လည်းပဲဘာတွေရှိသေးတယ်လဲဆိုရင်နော်ဘုဒ္ဓတာများပြန်တော့အမဟုတ်သေးဘူးအစင်းလှတာတော့လည်းပဲလှတဲ့မန်ဒါတော့ထားပါတော့ဗျာအမတန်တင်ရှားပါတယ်နော်ပရိယတ်ကိုဆွဲဖြစ်တဲ့ဘုဒ္ဓတာမန်ပရိယတ်တိတက်ပြန်တော့လည်းပဲတက်တဲ့အခါကျတော့ဒါစာကြောင့်ဖြစ်တဲ့မန်ပြောတာအတိညာဘုဒ္ဓတာကြောင့်ပြီးတော့မှသူတစ်ပါးတို့ကိုအကြီးအကဲအဖြစ်စီမံပေးရနဲ့ဖြစ်တော့မှအဲ့ဒါ administration လုပ်ပေးတဲ့လူတွေပြောတာမိမိကအိမ်မှာဆိုငါမရှိအိမ်ငါမဖြစ်ဘူးနော် ဘုန်းကြီးကြောင်းကြတယ်လားငါမရှိလို့မဖြစ်ဘူးအာစီမံခန့်ခွဲတာဘလို့ဖြစ်တယ်ညာလို့ရှိတယ်ငါမရှိမဖြစ်ဘူးဆိုမှမရှိငါမရှိရင်မဖြစ်တဲ့လူတွေသေသွားတယ်လေဖြစ်တာပဲဦးဇင်းတို့တိုင်းပြည်မှာဥက္ကဋ္ဌကြီးဦးနေဝင်ထွက်တော့ဟာလာပြောရမဟုတ်လားလို့ကြိုက်ဆန်ကွင်းပါလေခင်ဗျားတို့မှတ်မိဘူးလားလို့ဟာဆရာကြီးမထွက်ပါနဲ့ဆရာကြီးဆရာကြီးမထွက်ပါဆရာကြီးမရှိရင်ကျုပ်တို့ပါတီမဖြစ်ပါဘူးဆိုပြီးတော့ဝိုင်းတားကြတာလေထွက်သွားတော့လေဖြစ်တာပါပဲ ဖြစ်တာပါပဲနော်ဒါတော့လူတွေကကိုယ့်ကိုယ်ကိုအဲ့ဒါမှန်းမှန်းနဲ့ပြောတာဘယ်အရာမှကိုမရှိလို့မဖြစ်ဘူးလို့မတွက်နဲ့ဖြစ်တယ်ကြံတဲ့လူနဲ့သူကလည်းသူချိန်တိုင်းဖြစ်သွားတာဆိုတော့ပြောတဲ့ပုဂ္ဂိုလ်ကဟုတ်ပါတယ်လက်တလောလေးတော့ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ရှိတဲ့သူကသူမရှိတော့လို့ဒါကြီးကိုဒီတိုင်းထားလို့မှမဖြစ်တော့ဖြစ်အောင်လုပ်ရတာပဲဖြစ်တာပဲဒါတော့ပြောတဲ့သူကငါမရှိမဖြစ်ဘူးပြောရမယ်ဆိုစေရနာလိုလိုနဲ့ဒါပေမဲ့ငါတဲတော်တဲ့ငါပါလား ငါက administration လုပ်ပေးနေတာငါက planning ချပေးနေတာငါရှိလို့ဒီမိသားစုထမင်းမနှက်မအောင်စားရတာအတွင်းထဲလည်းဒီလိုရှိတာပဲညီကောင်တို့ပါချင်းနော်အဲ့ဒါအဲ့ဒီမှန်ပြောတာအဲ့ဒီမှန်ပြီးတော့တခါရှေ့ဆက်သွားစို့တကိုးကြည့်မှုအဋ္ဌိမန်လာပြီးဘာသာရေးနယ်ပယ်ရောက်လာတကိုးကြည့်ပြန်တော့တကိုးကြည့်တဲ့မန်နော်ဒါဇန်နေရပြီးသားနော်ပြီးတော့တီလာစောက်တည်တယ်ဒါတီလာလေးစောက်တည်ရင် နင်တို့များဥပုံနေလေးတနေ့တစ်ပတ်တစ်ရက်တောင်မစောင့်နိုင်ဘူးတို့ကဥပုံနေဆိုဆိုင်ပိတ်သွားတာအလုတ်ပိတ်သွားတာကိုဘာသာကိုဥပုံလေးစောင့်တာရိုးရိုးတန်းတန်းကြစ်ကြစ်ကုတ်ကုတ်စောင့်မှာတော့လားလူမမြင်မြင်အောင်လူရှိတဲ့နေရာသွားပြီးညီတော်ဥပုသ်ဆောင်မလာဘူးလားနဲ့လှမ်းမေးသေးတာ तू ဥပုသ်ဆောင်ပါတယ်ဆိုတာသိသိချင်တာဟုတ်နော်စောင့်နိုင်ပါဘူးအေးဆိုညီတော်မလဲညီတော်ဒီတရက်ကလေးမလောက်တာနေပဲတခါတည်းငတ်မှကြတယ်တို့တော့ဥပုသ်နေအပြန့်ခံနိုင်ပါတောင်း ဒီသူဥပုပ်ကရိုးရိုးဥပုပ်မဟုတ်တော့ဘူးသူကရွာထိတ်ကနေရွာအဆုံးထိအောင်တကားလူတကာလှမ်းဟာလာလှမ်းခေါ်တာလို့လို့နဲ့ညီတို့ဒီနေ့ဥပုပ်နေမသွားဘူးလားသွားနိုင်ပါဘူးတော့ညီတို့များဥပုပ်နေလေးတောင်ဖျားမေတရားမေသူကတော့ဥပုပ်ဆောင်နေပေါ့အဲ့ဒီမှာလှုပ်ဖူးတဲ့လူတွေသိလိမ့်မယ်ရည်ရဟုတ်လို့ပဲတည်ကြည်မှုအားကောင်းသူလာသေးတယ်သူကလည်းတည်ကြည်မှုအားကောင်းတယ်ဆိုတာဇန်သမာဓိနဲ့ဖြစ်တယ်မှာ နော်အာတချို့ကငါတရားထိုင်မလေးမရပါဘူးမလေးစိတ်တရားဝေးလိုက်တာမလေးထွေးလုံးရေပတ်ဖြစ်နေတာစိတ်တွေကိုတခါတွားလိုက်တာပြုတ်လိုက်တာညာလိုက်တာအမလေးဗျာမင်းတို့များ နော်နန္တာတရွတ်လောက်ကလေးတောင်မှမင်းတို့စိတ်ကမတည်တော်ဘူးတဲ့လားတို့များထိုင်လိုက်ရင်မက်ခနဲ့ပဲအဲ့ဒါပါအိပ်ပြောတော့တယ်ဆိုတော့ အဲ့ဒါတရားတော့အထုတ်တယ်စဉ်းစားကြည့်စမ်းလုံနေတာကတရားခမ်းတာကမန်းမန်းအနှိမ့်စက္ခနေရတာဦးဇင်းတော့မသိဘူးနော်ဘာတွေဖြတ်လာတာအသောနဲ့ပဲဖြတ်လာတာကိုတွေအဲ့ဒါခံမှမသိဘူးကိုကိုကိုဟုတ်တယ်ထင်တာပဲကိုလည်းဒီလိုပဲထင်တာပဲကျုပ်တို့တစ်ခါလုံးတူတူပဲကျုပ်လည်းမလုပ်ပါဘူးတော်ကြဘုန်းကြီးကသူ့တော့မပြောဘူးဖြစ်မှာဆိုလို့အတရားပါတယ်ခင်ဗျာ equally ပါပဲဘာဖြစ်လို့လဲကိုကဒီဒီ level တွေကလူဖြစ်နေလို့ နည်းနည်းရိပ်မိသွားတယ်ဆိုကိုနောင်ဆင်ကျင်လို့ရတာပေါ့ဗျာတိတ်မကြွားတော့ဘူးပေါ့နော်အဲ့ဒါတော့ဒါတော့အဲ့ဒါတော့တုတ္တမယညာအရေးကြီးပါတယ်မကြင့်နိုင်သေးတာဟောငါတို့မသိလို့ပြောမယ်ဒါမပြောသင့်ဘူးကုသိုလ်ဆိုတာကုသိုလ်ကအဓိကကြွားဖို့အဓိကမဟုတ်ဘူးဟုတ်တော့မလားသီလဆောက်နေတာသီလရဖို့အဓိကနော်ကြွားဖို့ပါမဟုတ်ပဲဒါတော့ကိုအဲ့ဒါလေးတွေသိသင့်ပါတယ်ဒါတော့တရားထိုင်နေဆိုလဲအော်အေးစိတ်ဆိုတဲ့သဘောက ဒါပြီးတတ်တဲ့သဘာဝရှိတာပဲစိတ်ဆိုတာမြောက်နေဥပမာပေးထားတယ်ဆိုတော့ဒီလိုပြောလိုက်ရင်လည်းပြီးတာပဲမလေခွာမင်းတို့များတရားထိုင်လိုက်ရင်တခါလဲဒီလောက်ကလေးတောင်မရဘူးလားငါတို့များထိုင်လိုက်တိကနေမက်ခနဲ့ပဲပေါ့ငြိမ်သွားတယ်ပေါ့ဗျာနော်အဲ့ဒီလိုမျိုးကြွားတာအဲ့ဒါတမာတိမန်းမြလက်မှုအတတ်ပညာဆိုတော့ထားပါတော့နော်တို့ရဲ့ကိုယ့်ရဲ့တက်ကြွမှုလက်မှုပညာကိုပြောတာပါနော်သိပ္ပမန်းနဲ့မတချို့ဆိုရှိပါတယ်ဥမာကွန်ပျူတာရဲ့ဒီလောက်ပေါ်တဲ့ကမင်းဒါလေးတောင်မလုပ်တတ်ဘူးလောက်ကွာကွာကွာကွာကွာတယ်လို့ပြလိုက်တာလေအဲ့ဒါပြောတာ ဟာငါပြစမ်းပါကွာအမေဒါလေးတော့မလို့ကောက်ကောက်ကောက်ဆိုနောက်ကလူဘာမှမသိလိုက်ဘူးအဲ့ဒါသိပ္ပမန်ဦးဇင်းတော့မတတ်ဘူးနော်တတ်တယ်လူတွေအရက်အမောင်းဟာလာသေးတယ်ကျရှည်တဲ့လူကလည်းရှည်လို့ကဲရှည်တဲ့လူကဘာပြောလဲနော်ရှည်တဲ့လူကအထူးသဖြင့်ပွဲသွားတယ်မဟုတ်လားပွဲသွားတဲ့ခါကျတော့ဟာလောက်ပါအောင်ကြုံမမြင်ရဘူးရှည်တဲ့လူတွေရှည်တဲ့လူတွေမင်းတို့ကောင်တွေကွာဂျပုတွေဘယ်မြင်ရမလဲကွာဒေါက်ဖရန်မြင်မြင်စီးတာကွာမြင်ရတယ်လေ အဲ့ဒီရှည်တဲ့အကောင်တွေပဲဒုက္ခရောက်တာဗမာပြည်ကျတော့ဗဇာကကငုံပြီးတော့စီးတဲ့ခါကျတော့လေဟာဂုတ်တကိုနာလို့တခါတည်းမြို့တွေကနေတခါတည်းဥက္ကလာတို့တာကိတတို့ရောက်စီးလိုက်ပြီဆိုကိုအိမ်လက်ကိုရောက်ရောက်ကိုကြီးရတူလူဖြစ်နေတော့ရှည်တဲ့ဒုက္ခအဲ့ဒါနော်အဲ့တော့ရှည်တဲ့လူလေရှည်တယ်လို့ပဲပြောတာပဲကောင်းပြီပြီးတော့ကိုလုံးကိုပေါက်လှတဲ့သူကလည်းပဲပြောမှာပေါ့ဗျာမလှမပါတဲ့သူပုံတရံလှတဲ့သူလည်းလှတဲ့သူဆိုတော့ဒါမျိုးမျိုးရှိတာမျိုးမျိုးရှိတာမှန်နေရ ဒါဘာကြောင့်ဖြစ်တာလဲဆိုရင်မိမိမြတ်တစ်ခုကလေးတားလိုက်တားတဲ့အကွက်ကိုမန်ကတခါတည်းအတဲတွန်းပြီးတော့မှအဲ့ဒါကိုပုတ်ပေးနေတာဒါတော့မန်နေအများကြီးပဲရှိပါတယ်ဒါကြောင့်အဲ့ဒီမန်နေနဲ့ကိုကအထင်နေဖြစ်ပြီးတော့နော်အဲ့ဒီတော့ကောင်းပြီအောက်ကအထင်နဲ့အမြင်ဆိုတာလည်းနည်းနည်းဖတ်ကြည့်စမ်းပါဦးအဲ့ ဦးဇင်းတို့ခုနပြောပြီးအာတဝဆိုတဲ့နယ်ပယ်ကြီးတွေကနေဖြတ်မာနဆိုတဲ့နယ်ပယ်တွေကနေဖြတ်လာတဲ့ခါကျတော့ဦးဇင်းတို့ကဒီယုတ်ဒီနံဒီဟိုတဲ့သဘောပညာသဘောတရားတွေကိုပဲငါအနေနဲ့အထင်တွေဆွဲပြီးတော့အထင်တွေလွဲပြီးတော့မှဒါတွေကိုပဲငါရဲ့ထင်မြင်ချက်တွေတင်ညာဝိပ္ပန္နတာစိတ်တဥပ္ပန္နတာဒိဋ္ဌိဥပ္ပန္နတာဆိုတဲ့ဝိပ္ပန္နတာ၃မျိုးနယ်ပယ်တွေကနယ်ပယ်ဖြတ်လာပြီးတော့ဆုံးဖြတ်ချက်တွေချပြီးဆွဲနေတဲ့ခါကျတော့မိမိတို့မြင်ထားတာတွေဟာမြင်ပါတယ်လို့ပြောတာတကယ်တော့တကယ်မြင်လို့ပြောတာမဟုတ်ဘူး ထင်ပြီးတော့ပြောတာနော်ထင်ပြီးတော့ပြောတာကိုယ်အထင်နဲ့ပြောနေကြတာဒါတော့လူတွေမှာဥစဉ်တော့ပြောကြတယ်လူတယောက်က तू तू ပြောနေတဲ့အဖြေတစ်ခု तू ပြောနေတဲ့ statement တစ်ခုပဲဆိုတော့ तू ပြောနေတဲ့ formula တစ်ခုဟာသူ့ကိုယ်ကိုသူတော့တေးသေးချာချာတေးချာပေါက်အနေနဲ့မှန်တယ်လို့ပြောတာဒါပေမဲ့ဒါကိုဆုံးကန်းတိုင်အောင်လစ်လာပြီးတဲ့နော်တက်တိပညာရှင်တယောက်ကနားလည်ပြီးတဲ့တယောက်ကမဟုတ်ပါဘူးကွာမင်း အထင်နဲ့အမြင်လွဲနေလို့ပါဗါတယ်လေမဲအထင်နဲ့တကယ်အမြင်မှာမဲမမှန်ဘူးအထင်မှာလို့ပြောတာအမြင်မှာတကယ်အဲ့လိုမဟုတ်ဘူးတကယ်သိသွားရင်ဒီလိုမဟုတ်ဘူးလို့ပြောတာဒါတော့ဦးဇင်းတို့ကအရိယာနယ်ပယ်သောတာပန်လောက်ကိုမှမဝင်သေးဘူးဆိုရင်တော့ဦးဇင်းတို့မြင်တဲ့သဘောသဘာဝတွေဒီအထင်ကလေးနဲ့မှန်ပြီးတော့ပြောနေတာပဲရှိတယ်တကယ်ဉာဏ်အမြင်နဲ့မပြောနိုင်သေးဘူးဦးဇင်းတို့ရဲ့ဉာဏ်တွေကို ဉာဏ်တွေကဝိပဿနာဉာဏ်ပဲဘာပဲဖြစ်ဖြစ်နော်ဒီဒီအတဝနယ်ပယ်မာမာနနယ်ပယ်ကနေဖြတ်လာတာဖြစ်တဲ့အတွက်ကြောင့်ဝိသုဏုတိတိတိချာချာဒါတွေကိုတိတိချာချာမဆုံးဖြတ်နိုင်ဘူးဒါတော့တောတာပန်လောက်ကိုဖြစ်ပြီးဟေ့ဆိုရင်တော့ဒီခန္ဓာတွေကိုတိဆောက်ထားတာဒီခန္ဓာတွေထဲမှာဒါကြီးကနော်ကိုထင်သလိုမျိုးအမျက်တီးနေတဲ့ဓာတ်တဘာဝတွေနဲ့တိဆောက်ထားတယ်လို့ထင်တာတွေဟာယုံ nant ကိုတိတိချာချာ ကွဲတဲ့သောတာပတ္တိမဉ္ဇဉ်ကိုရောက်သွားပြီဆိုတော့နော်မဉ္ဇဉ်ကိုရောက်ပြီဆိုတော့ဒါတွေကဖွဲ့စည်းထားတယ်ဆိုတာကတကယ်တော့ရုပ်နဲ့နာတည်တည်ချာချာဖွဲ့စည်းတယ်ဆိုတော့ဒီချာအပိုင်သိပြီအဲ့ဒါတည်တည်ချာချာအရတ္တမေနဲ့သောတာပတ္တိမေကိုဒက်ခနဲ့ရောက်တဲ့အချိန်ကမှဒီအလင်းကွင်းငနဲ့တခါတည်းမြင်သွားပြီတည်တည်ချာချာမြင်တာအဲ့ဒါကတည်တည်ချာချာမြင်လိုက်တဲ့အတွက်ကြောင့်မလို့သူတို့ကိုလှက်ပနိုင်တဲ့စွမ်းအားအဲ့ဒီမှာမရှိတော့ဘူးရုပ်နာကိုဖောက်ခွဲတည်တည်ချာချာသိပြီးတော့မှ မြင်သွားတာအဲ့ဒီအမြင်ကြတော့သောတာပတ္တိဉာဏ်မြင်လုံးနဲ့မြင်တာဖြစ်လို့စက်ခုံအဲ့ဒီကြမှာပြောလို့ရတာဦးဇင်းတို့စက်ကခုံုံမဲ့ခုံနေသေးတယ်ဥဒ္ဒပါတိအဆင့်ကိုမရောက်သေးဘူးခုတော့မြောက်ကြမြောက်ကြနဲ့ဟလာဖြစ်နေတော့မှရှိသေးတယ်ဆွဆွဆွခုံနေတော့မှရှိသေးတယ်တကယ်တော့ဥဒ္ဒပါတိဆိုတာထင်ရှားပေါ်လာအဲ့ကြမှာပေါ်လာအဲ့ဒီမတန်ခင်ကတော့ခုံုံမဲ့ခုံနေဦးမှာပဲအဲ့ဒါနော်ဒီဆက်ကခုံုံမဲ့ခုံနေဦးမှာပဲတည်တည်ချာချာမငြိမ်သေးဘူးဟုတ်ရင်တော့ငြိမ်သွားလိမ့်မယ် ဆိုတဲ့ခါကျတော့အဲ့ဒီကြမှာတေးသေးချမြင်ပြီမြင်တဲ့ခါကျတော့အဲ့ဒီမြင်တဲ့ဉာဏ်သည်ပုရိသေတို့ရဲ့အဉာဏ်လည်းမဟုတ်ဘူးဝိပဿနာဉာဏ်လည်းမဟုတ်တော့ဝိပဿနာဉာဏ်တောင်လူသေးတယ်နော်တော်တော်ကြီးကိုဉာဏ်တက်လို့တကယ်အဆက်ကမဲ့ဉာဏ်မဲ့ဉာဏ်နဲ့မြင်လိုက်ပြီဆိုရင်တော့အဲ့ဒါတကယ်အမြင်ဉာဏ်လို့ခေါ်တယ်ရှေ့ကဟာတွေကတော့မာနတွေနဲ့အာသဝတွေနဲ့အထင်ပဲရှိသေးတာဒါကြောင့်မိမိတို့ဒီအထင်လောကမှာပဲရှိသေးတယ်အမြင်လောကမရောက်နိုင်သေးဘူးတကယ်အမြင်လောကရောက်ဖို့ကြိုးစားအောင်ပါ gain ဒါတလုံးစာပဲရှိသေးတယ်ဥစဉ်ပြောတာနော်ဘိဟိနမာနောတလုံးနဲ့ပဲရှိသေးတယ် gain ဥစဉ်ပြောသွားတဲ့ထက်မှာနှလုံးပြီးသေးတယ်ခါထားမှာတကြောင်ပြီးသေးတယ်နော်9နာရီထိုးတော့မယ်ကဲမြန်မြန်လေးသွားမယ်နော်ရာဂပဋ္ဌာလေရာဂလမ်းကြောင်းနော်အဲ့ဒါကဘာလဲဆိုရင်ရာဂဖြစ်ပေါ်ရာလမ်းပမာတူသည်သင်္ခါရတရားအလုံးဒီတဏိကာမရူပအရူပဟူသောဘုံသုံးပါး၌ဖြစ်သည့်တရားအလုံးဒီတဏိတဏှာဒိဋ္ဌိဟူသော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 အဲຢာကဖြစ်ပေါ်ရာလမ်းပမာတူတိသင်္ခါရတရားအလုံးကြီးဆိုဘာမှမသိဘူးတိတိတုံးတိကြီးဖြစ်နေတာနောက်ထပ်ပြန်ပြောတယ်ကာမရူပအရူပဘုံသုံးပါးမှာဖြစ်တဲ့တရားအကုန်လုံးကိုပြောတာတဏိတဏဒိဋ္ဌိနဲ့ဆွဲလန်းစရာကောင်းတဲ့ဥပါဒာနဲ့ခန္ဓာကိုပြောတာဆိုပြီးအဲ့လိုတခုချင်းဖွင့်တယ်တဏိဒုက္ခသစ္စာအတူတူပဲနော်ဥပါဒာနဲ့ခန္ဓာဒုက္ခသစ္စာအတူတူပဲဒါတွေကိုပဲနောက်ထပ်ဖွင့်တယ်ဒုက္ခသစ္စာဆိုတာဘာတွေလဲဆိုရင်အိုးလွယ်လွယ်လေးကွာမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထိတိုင်းသိတိုင်းဒီဒုက္ခသစ္စာတွေပဲဖြစ်တာပဲဟုတ်တယ်မဟုတ်လား ဒါတော့ဒီဒုက္ခသစ္စာအဲဒီသင်္ခါရတရားတွေဟာမြင်လိုက်ရင်မြင်လိုက်တာနဲ့ဆွဲကြားလိုက်ရင်ကြားလိုက်တာနဲ့ဆွဲဆိုတော့သူတို့ကကြားပြီးရင်ဆွဲမြင်ပြီးရင်ဆွဲစားပြီးရင်ဆွဲထီးပြီးရင်ဆွဲတီးပြီးရင်ဆွဲဆွဲဆွဲဆွဲဆွဲသွားတဲ့ခါကျတော့ဒါကြီးကမြင်တိုင်းတစ်ခါဖြစ်ကြားတိုင်းတစ်ခါဖြစ်ဆိုတော့သူသွားဖို့တို့လမ်းကြီးနဲ့မတူဘူးလားတနည်းအဲ့ဒီຢာကဆွဲလမ်းမှုပေါ်မှာဦးဇင်းတို့ကဘဝလမ်းခင့်တာဘာခင့်တာ တေဂာနိကြတော့မိမိမတေခင်တုန်းကဖြစ်ခဲ့တဲ့တနည်းစွဲလန်းခဲ့တဲ့ຢာကရှိရာကိုသွားကြတာဒါတော့ဒီတန်တရားဒီလန်းရှည်အောင်ဘသူခင်းရာဂကခင်းဒီရာဂဘသူကြောင့်ဖြစ်အာယုံ၅ပါးကြောင့်ဖြစ်ဘသူကြောင့်ဖြစ်အဲ့ဒီအာယုံ၅ပါးဒီလမ်းကြီးပဲဗျာအဲ့ဒါပြောတာဒါဆိုရှင်းပြီနော်အာယုံ၅ပါးကြောင့်ဖြစ်တာအာယုံမရှိစိတ်မရှိဘူးလေအာယုံရှိလို့စိတ်ရှိတာကိုအဲ့ဒီရှိတဲ့အခါကျတော့ຢာကဖြစ်လာတာ ဒါကြောင့်ຢာကလမ်းကြောင်းနဲ့เนาะဒီလောက်ဆိုတာတူတူပဲပြောကြပါစို့နောက်တစ်ခုဥပဥပါတိဝတ်တော်ဉာဏ်ဖြင့်ချင်းကပ်ရှုမှတ်ပိုင်းခြားတည်သောအဖြစ်ကြော်လွှားလွန်မြောက်ခြင်းဆိုတဲ့အဓိပ္ပာယ်ပြောပြမယ်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်နဲ့ယုံ nant သင်္ခါရဒုက္ခသစ္စာတရားများကိုအခြေခံဖြစ်သောဝိရိယတတိတမာရီတရားများနဲ့အတူတကွဉာဏ်ပညာက ရှုမှတ်နေလျင်ဖြစ်ဖြစ်ယုံ nant ကြောင်းကျိုးအနိစ္စ စသည်များကိုပိုင်းခြား၍သိလာ၏သိလာသဖြင့်မြဲသည်ဟုတတ်မင်းမှုမရှိတော့နေစာဒုက္ခအတ္တဟုလည်းမစွဲတော့ဤသို့တိ၍တိ၍သွားသည်ကိုပင်ဉာဏ်ဖြင့်ကျော်လွန်သည်ဟုဆို၏စာမာကတော့သူကနည်းနည်းလေးဒီအတိပ္ပယ်အကုန်လုံးမရောက်ဘူးပေါ့နော်ပထမကအတူရဲ့အတိပ္ပယ်ကဒီအမ်ပိုင်းခြား၍တည်ခြင်းပယ်ခြင်းတို့အစွာဖြင့်လွန်မြောက်ပြီးဖြစ်၍ဆိုတော့ ဒီနေရာမှာစာကနည်းနည်းလေးစာခံနေတဲ့အတွက်မာဇီဆရာတော်ကြီးကနည်းနည်းပြန်သူကရှေ့ပေးလိုက်တယ်နော်ဝါညံဖြင့်ချင်းကပ်ရှုမှတ်ပိုင်းခြားတည်သောအဖြစ်ကြော်လွှားလွန်မြောက်ပြီး၍ဆိုလိုတာကအာယုန်တစ်ခုပေါ်လာပြီဆိုရင်အဲ့ဒီအာယုန်ကိုမှတ်ပါလို့ဆိုလိုတယ်ဒါတော့ဝိပဿနာနဲ့မမှတ်နိုင်မဲနဲ့ဒီဝိပဿနာရဲ့အရှုကအာယုန်ဒီအနိစ္စဒုက္ခနဲ့တော့ဘယ်လိုလုပ်မြင်မလဲဟုတ်တယ်မဟုတ်လားဒါတော့အရှုကအာယုန်ကိုမရှုမိဘူးခဲ့ဆိုလို့ရှိရင်တော့ မြင်လိုက်သောအာယုံပေါ်မှာဆွဲလမ်းမှုຢာကကတ်ဖို့ကအစင်သင်ကလေးပဲအစင်သင်ကလေးပဲ။ तू ကချစ်ချင်းမဲ့အနန္တရပစ္စည်းနဲ့တန်းသွားမှာတန်းသွားမှာပဲ तू ကမြင်လိုက်ပြီးတာနဲ့နောက်ကຢာကတန်းလိုက်လာမှာပဲ။ဒါတော့မြင်လိုက်တဲ့အာယုံပေါ်မှာဝိပဿနာရှုနေမယ်ဆိုရင်ဒီနေရာမှာဘလို့ကြော်မလဲဆိုတာပြောတော့မယ်။ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ကြတော့ယုံ nant သင်္ခါရဒုက္ခသစ္စာတရားအခုနခန္ဓာ၅ပါး။နော်ယုံ nant ခေါ်ခေါ်သင်္ခါရခေါ်ခေါ်ဒုက္ခသစ္စာပြောပြောအတူတူပဲ။ ယုံနာသင်္ခါရဒုက္ခသစ္စာတရားကိုဝိပဿနာရှုနေမယ်ဆိုရင်ပထမလိုအပ်ချက်ဖြစ်တဲ့ primary requirement ကဝိရိယလိုတယ်တကယ်လုံးမယ်ဆိုတော့ဝိရိယနော်ဒါတွေကိုမလွတ်အောင်ရှုမဲ့တတိလိုတယ်ပြီးတော့အဲ့ဒီဝိရိယနဲ့တတိနှစ်ခုပေါင်းပြီးတီထောင်တဲ့အခါမှာစိတ်ဒီ object နဲ့ကပ်ကပ်ပြီးတော့တဖြည်းဖြည်းနဲ့နေလာပြီဆိုရင်စိတ်နဲ့အာယုံနဲ့ကပ်တဲ့တမာရီအိမ်မှာစဖြစ်တာတမာရီဆိုတာအစင်းလေးရောက်လာတာမထင်နဲ့ဝိရိယနဲ့တတိကောင်းမှတမာရီကနောက်ထပ်မွေးလာတဲ့အရာတခု မွေးလာတဲ့အရာတခုတကယ်လို့ဒါထိုင်လိုက်ချင်းချင်းတမာတိဆိုရင်ခုနပြောသလိုငါတို့ကထိုင်လိုက်တာနဲ့မတ်ခနဲ့နေသွားမှာပေါ့အခုကမတ်ခနဲ့မနေဘူးနောက်ကနေရမိထားမှာပဲမတ်မှာဟုတ်တယ်မဟုတ်လားဒါတော့ဝိရိယကောင်းကောင်းနဲ့တတိကောင်းကောင်းနဲ့ရှူရင်ရှူရင်ကမှဒီ object ကိုမြင်ပြီးစိတ်ကအဲ့ဒီမှာသွားကတ်တာကိုတမာတိခေါ်တယ်အဲ့ဒီပုံမှာတီးနေတာအဲ့ဒီတမာတိဖြစ်ပြီးတီးပြီးဆိုတဲ့အခါကျတော့ဒီ object ကို तू ကအသေးစိတ်အဲ့ဒီမှာမှ detail ရှူတာအသေးစိတ်ဖလင်တကွက်ချင်းကို ဖလင်ဖြတ်တဲ့ editor ရှိသလိုပဲအဲ့ဒီကြတော့ editing ကအဲ့ဒီမှာလာတာနော်ဒါတော့မိမိတို့ဒီယောဂီဖြစ်တဲ့အချိန်ခါမှာဘယ်အချိန်မှာ editing လုပ်နိုင်တယ်လဲတမာတိကောင်းကောင်းရတဲ့အချိန်ဆိုရင် editing ဝင်ပြီအဲ့ဒါနော်တမာတိကကောင်းပြီဆိုတော့မိမိရှုတဲ့အာယုံကိုစူးစူးဆိုင်ဆိုင်အတွင်းထဲကို realize ဖြစ်ပြီးမှရှုပြီဆိုတဲ့အခါကြာရင်တော့အဲ့ဒီမှာမှတည်တည်ချာချာဒါကဒါပါလားဒါကဒါကို ဆိုတာကိုတိတာကိုပညာဗါတယ်လေရှင်ပညာပဲပဲနဲ့ပညာတယ်ဟာပဆိုတာကအသေးစိတ်ဒီတေနှံ့နှံ့ဆက်ဆက်ကြေကြေပြတ်မြတ်အလုံးစုံညာကတိတာဒါကြောင့်မလို့ဦးဇေယပါဠိတိုင်းနဲ့ပညာခေါ်တာပနဲ့ညာတလုံးစီနှစ်ခုပေါင်းမှပညာပကိုဦးဇင်းတို့ပါဠိမှာ definition နဲ့ဖွင့်ထားတာအများကြီးပဲဆိုတော့ပနဲ့ညာကိုတလုံးစီဖွင့်ရတယ်ဆိုတော့အဲ့ဒီပဆိုတာအဲ့ဒါကိုပြောချင်တာ အသေးစိတ်သေးသေးချာချာနဲ့နဲ့ဆက်ဆက်ပြည့်ပြည့်စုံစုံအမှန်ကိုအမှန်တိုင်းညာကသိအဲ့ဒီကျမှပညာပေါ်လာတာအဲ့ဒီလိုသိပြည့်ဆိုလို့ရှိရင်တော့တဲ့အဲ့ဒီအဆင့်ကိုရောက်ပြီဆိုလို့ရှိရင်တော့ဒီမမြဲတဲ့သဘောမမြဲတဲ့အတိုင်းသိလာတာနော်မမြဲဘူးဟာဒီမမြဲခြင်းသဘောတရားတွေကတစ်ချိန်လုံးဖြစ်နေတယ်ဆိုတာကိုသင်္ခါရဒုက္ခဒါကိုအရိယာနယ်ပယ်ကြည့်တော့ဒါကမမြဲခြင်းသဘောတွေ oppress လုပ်ထားတာခါရနစ်စစ်နေတာလို့ခေါ်တာဦးဇင်းတို့ကဆေးရုံတက်မှနာတယ်ထင်တာမဟုတ်ဘူး အရိယာနယ်ပယ်ကကြည့်ရင်ဖြစ်ဖြစ်ရှိရင်မမြဲတဲ့သဘောရှိရင်မမြဲတဲ့သဘောတရားနဲ့ဖွဲ့စည်းထားတဲ့အရာတိုင်းဒီအဲ့ဒါဒုက္ခသင်္ခါရဒုက္ခပြောတာဒါတော့သင်္ခါရဒုက္ခဆိုတော့ဦးဇင်းတို့ဘက်ကကြည့်ရင်မြင်တောင်မမြင်ရတဲ့အရာကသူတို့ဘက်ကကြည့်တော့အဲ့ဒါကအကြီးကြီးဖြစ်နေတာအကြီးကျယ်တိမ်မြုပ်တဲ့လျှို့ဝှက်ချက်ကြီးဖြစ်နေတာနော်မမြင်ရဘူးဒါအရိယာမျက်လုံးနဲ့ကြီးမှမြင်တာအဲ့ဒီတော့ကောင်းပြီဒီမမြဲတဲ့ impermanent nature ကို permanent nature ဖြစ်အောင် suffering nature ကို happiness nature ဖြစ်အောင် နော်အဲ့ဒါလို့ပြောင်းပြန်လန်လို့မရဘူးမရမရတာက အနတ္တ nature မမြဲတဲ့သဘောဆင်းရဲတဲ့သဘောကိုမြဲအောင် ချမ်းသာအောင်ပြန်ပြောင်း မလုပ်နိုင်တာဒီအနတ္တခေါ်တယ်ဆိုတော့သူကအဲ့ဒါကိုညာနဲ့တေးသေးချာချာတွေ့ပြီဆိုတဲ့အခါကျတော့နေစာတို့ဒုက္ခတို့အတ္တတို့စွဲမဲ့အစွဲအဲ့ဒီမှာမဖြစ်တော့ဘူးမဖြစ်တော့ဒီသင်္ခါရအာယုံပေါ်မှာ အဲ့ဒါလိုမျိုးတပိုင်းချင်းတပိုင်းချင်းတပြတ်ချင်းတပြတ်ချင်းတကွယ်ချင်းတကွယ်ချင်းတိတဲ့အတွက်ကြောင့်မလို့ဒါတွေကဒါပါလားဒါတွေဟာဒါပါလားလို့ပြက်ပြက်ပြီးတော့ပြက်သွားတယ်ဆိုတာမစွဲတော့ဘဲနဲ့အဖြစ်ထွတ်ထွတ်သွားတာကိုကြော်တယ်လွန်တယ်တိတယ်လို့ခေါ်ပါတယ်။တော့ပါပြီနော်။ကြော်လွန်တယ်ဆိုတာရှုပြီးမှတည်တည်ချာချာနဲ့နဲ့နောနောမြင်မှသာလျှင်တိတယ်လို့ခေါ်တာ။ဒါတော့အဲ့ဒီအဆင့်ကိုရောက်ရင်တော့မိမိတို့ဒီ ဉာဏ်ဖြင့်အဲ့ဒီအဆင့်ကိုကျော်လွန်တယ်လို့ခေါ်ပါတယ်။ဒါကြောင့်ဝိပဿနာဉာဏ်ရင့်တာတဲ့အခါမှာအရိယာမဉာဏ်ဖြစ်လို့တောတာပတ္တိမေဖြစ်ပြီဆိုရင်တော့အပယ်လားမှုတွေကိုကျော်လွန်သွားပြီအနာဂါမိမေကိုရောက်ရင်ကာမဂုဏ်တွေ့တာတဲ့ကာမဂုဏ်တွေကိုကျော်ပြီးအရတ္တမေကိုရောက်ရင်တော့တတ်မေမှုမှန်သမျှတွေကိုကျော်ပြီတဲ့ဒါကျော်လွန်သွားခြင်းအလုံးပဲနည်းနည်းလေးပြအောင်သွားလိုက်စို့နော်ဟောဘက်ကဒန်တော့နောက်တစ်လုံးကဒါတော့လွဲပါတယ်အဲ့ဒါလေးဖတ်ကြည့်လိုက်ပါဦးနော် ပြီတူတူပဲရှင်းပါမယ်နော်ဒါကဘုရားတို့ကိလေသာရဲ့ level 3ခုရှိတယ်အလွှာ3ပါးရှိတယ်အောက်ဆုံးအနက်ဆုံးမှာရှိတာတီးပြီးတော့ကိန်းနေတာကခုနပြောတဲ့အနုတ္တိယ level လို့ခေါ်တယ်နော်ဓာတ်သဘောအရာအကြောင်းတိုက်ဆိုင်တဲ့ပေါ်နိုင်တဲ့အလွှာဒုတိယအလွှာကတော့အတွင်းထဲမှာထကြွမှုဖြစ်တဲ့အလွှာတတိယအလွှာကပေါက်ကွဲကျွလွန်တဲ့အရာအဲ့လို30ရှိတယ်ဒါတော့ကိုနဲ့နှုတ်နဲ့ရိုင်းရိုင်းဆိုင်ဆိုင်ဖြစ်တဲ့ကိလေသာတွေကိုကြတော့ဝိတိကမကိလေသာလို့ခေါ်တယ်ဒါတော့ကိုနဲ့ မကျူးလွန်အောင်နှုတ်နဲ့မကျူးလွန်မအောင်ဘာနဲ့ထိန်းရတယ်လဲဆိုတော့သီလနဲ့ယဉ်ကျေးအောင် ဆုံးမရတယ်လို့ဆိုလိုတယ်နော် ပြီးတော့စိတ်ထဲမှာပေါ်လို့စိတ်ထဲမှာပေါ်လို့ထကြွပြီဆိုရင်ဒါတွေကမကောင်းတာတွေဖြစ်ပြီဆိုရင်ကိုယ်စိတ်ထဲမှာပေါ်ပြီးကြွလာပြီဆိုရင်တော့မိမိတို့တမာတိနဲ့ထိန်းရတယ်ဆိုလိုတာကဖြစ်တာကိုဖြစ်တဲ့တဲ့ကတည်းကဖြစ်တဲ့ချင်းကစားငါတော့ဒါကြီးတော့ဖြစ်နေပြီမကောင်းတော့ဘူးဒါကြီးတွေကငါငါလိုပုံကမျိုးမဖြစ်တဲ့ဘူးဆိုရင်စိတ်ထဲမှာနေနှိမ်လိုက်တာကိုဆုံးမတယ်ခေါ်တယ်နော်ကိုကိုကိုဆုံးမလိုက်တာပဲ ပြီးတော့နောက်ဆုံးအဆင့်ကတော့ဒီအကြောင်းတိုက်ဆိုင်တဲ့ပုံမှန်အနုတ္တိယဓာတ်ကိုအရတ္တမေနဲ့ကြားမှာဒါတော့အလုံးပြောင်းတယ်အဲ့ဒီလိုမျိုးအလွာလိုက်အလွာလိုက်အလွာလိုက်ဆုံးမသွားတာကိုဒါယဉ်ကျေးအောင်ဆုံးမတယ်လို့ခေါ်ပါတယ်လွယ်လွယ်နော်နောက်တစ်ခုဟောပဲချမ်းကဖတ်မယ် မှာနောက်ဆုံးတနည်းပြောချင်တာကဒီနေရာမှာယဉ်ကျေးတယ်ဆိုတာဘာလဲဆိုရင်ဒီယဉ်ကျေးအောင်ထင်ရတယ်ထင်ရတယ်ဆိုတာအိန္ဒြေဆိုတာကသူကဒီဒီဟောထိမ့်ချုပ်ခြင်းလို့ပြောတာဒါတော့မျက်စိနာနာလျှာကိုကိုထိမ့်နာကိုဒါအိန္ဒြေလို့ခေါ်တယ်နော်မျက်စိကိုလုံအောင်ထိမ့်တာနော်အကုသိုလ်မဖြစ်အောင်ထိမ့်တာနာနှာခေါင်းရှားကိုစိတ်ရောအတူတူပဲဒါတော့ဒီအိန္ဒြေတွေကိုလုံအောင်ထိမ့်တာကိုဒါမျိုးလုံးကြီးပိတ်ထားတာတော့မဟုတ်ဘူး နော်မျက်စိနဲ့မြင်မဲ့အရာမျိုးအကုသို့ဖြစ်မဲ့ဆိုရင်မဖြစ်အောင်မကြည့်ပဲနေတာမျိုးပြောတာအကုသို့ဖြစ်မဲ့အတန်မျိုးနားမထောင်ပဲနေတာမျိုးပြောတာနားထောင်ရင်လည်းပဲနားထဲကနေရှန်ထွက်သွားအောင်ဒီကို attention မပေးပဲနေတာကိုပြောတာဒါတော့မျက်စိနာနာလျာကိုကနေပြီးတော့မှအာယုနဲ့မကောင်းတာတွေတိုက်ဆိုင်လာလို့မကောင်းတဲ့လောဘဒေါသတွေဖြစ်တော့မယ်ဆိုရင်ဖြစ်ဖို့အချိန်ရောက်တော့မယ်ဆိုတာနဲ့မိမိကဒါမကောင်းဘူးဆိုတာနဲ့ တနည်းတပုံအဖြစ်မမြင်ရအောင်တော်လကောင်းမကြားရအောင်တော်လကောင်းရှောင်နေတာအာယုံလွှဲနေတာကိုဒါတကားပိတ်ထားတယ်လို့ပဲဆိုနေတယ်ဒါတော့အဲ့ဒါကနေကြင်ကြံမှုအာရင့်ကျက်လာတဲ့ခါကျတော့ဒါတွေကနောက်ပိုင်းကျတော့ရင့်ကျက်ရအရိယာဖြစ်ရင်ဒါပယ်လို့ရတာပဲဒါကိုဆိုလိုပါတယ်နောက်ထိတတ်တော်တဲ့အဲ့ဒါလေနောက်ဆုံးထိတတ်တော် န်နဲ့ပြောရမယ်ဆိုရင်အမတ်စနစ်ဂါထာကပြောမယ်ဆိုရင်အများကြီးရှိပါတယ်ဦးဇင်းတော်တော်လေးခြုံပြီးတော့ပြောခဲ့တာ။ကောင်းပြီဒီနေရာမှာတည်တတ်နေဆိုတာတော့သူ့အဆင့်နဲ့သူရှိပါတယ်နော်ဦးဇင်းတို့ပုရုဇဉ်လဲလဲသူ့အဆင့်နဲ့သူဇန်လဲဇန်အဆင့်ရှိတယ်။ဒါတော့အဲ့ဒီလိုအဆင့်ဆင့်တက်သွားတဲ့အခါမှာဒီနေရာမှာအဆုံးအစွန်အထိတည်ကြည်တယ်ဆိုတာကတော့ဇန်တမာတိလောက်ကိုယ်တည်းမဟုတ်တော့ဘဲနဲ့ကိလေသာနဲ့တွေးကြုံလို့လည်းပဲပြန်ပြီးတော့ကိလေသာမဖြစ်နိုင်တော့တဲ့အရဟန္တာတို့ရဲ့တည်ကြည်ခြင်းကိုဆိုလိုတယ်။ဒီရဟန္တာတို့ရဲ့တည်ကြည်ခြင်းဆိုတာက ကိလေသာအလုံးပယ်ပြီးပြီဆိုမှတော့အာယုန်တွေဘလောက်ကြီးပဲ temptation တွေဖြစ်နေဖြစ်နေနော်ကြိုက်နေသစ်စရာဖြစ်နေပေမဲ့လည်းသူ့မှာစွဲစရာ ကိလေသာကိုမရှိတော့ဘူးဆိုမှတော့ဖြစ်ဖို့အကြောင်းမရှိတော့ဘူးဒါကြောင့်ရဟန္တာတွေမှာဒီအတိုင်းနေတဲ့အချိန်မှာလည်းပဲလှုပ်ရှားစရာကိလေသာ မရှိတော့တဲ့အတွက်တည်နေတယ်ဒါကြောင့်အဆုံးအစွန်တည်တည်တဲ့စိတ်ကတော့ရဟန္တာတို့ရဲ့စိတ်ကိုပြောတာဒါတော့ကိလေသာတွေနဲ့ဘယ်လိုပဲတွေ့တွေ့အဲ့ဒီကြမှာတကယ့်ကို durable mind အပွန်းအတိုက်အထိအခိုက်ခံတဲ့ကျန်တာတွေကတော့သူ့အလျောက်ပဲ့ရွယ်ရှိတယ်အဲ့ဒီလောက်အဆုံးအစွန်အထိဘာလို့ထိထိနော်ပွန်းခြင်းပဲ့ခြင်းရင်းရင်လှုပ်ရှားခြင်းမရှိနိုင်တော့တဲ့အဲ့ဒီအရာတို့ရဲ့ရန်တာရဲ့တည်ကြည်ခြင်းမျိုးကိုဒီနေရာမှာထိတတ်တော့တည်တတ်တဲ့စိတ်ရှိသူလို့ဆိုလိုပါတယ်ဒါတော့အမြင့်ဆုံးကရန်တာတို့ရဲ့တမာရီကိုဆိုလိုပါတယ်ဒါကြောင့်ရန်တာဇန်တမာရီအနေနဲ့ပြောမယ်ဆိုရင်တော့ဇန်အာယုံတည်နေသေး၍သူစိတ်တည်ပါတယ် နော်တညာလုံးတနေ့လုံးပေါ့လေအေဖလားသမပတ်ဝင်စားမယ်ဆိုတော့ဝင်စားတဲ့အဆင့်ပေါ့နော်အဲနိရောဓသမပတ်ဆိုလို့ရှိရင်တော့ခုနှစ်ရက်လုံးလုံးတောင်ဒီတိုင်းတီးနေလို့ရတယ်ဒါကြောင့်အဲ့ဒီလိုမျိုးတီးတဲ့စိတ်ကိုထိတက်တော့လို့ခေါ်ပါတယ်ဒါကြောင့်ဒီကထာရဲ့အချုပ်ဆောင်းပုတ်ကလေးကိုနှစ်ခေါက်ဆိုရအောင်အာသဝောတချင်းလန်းကို ကျော်လွန်သည်နူးညံရင်ကျေကိလေဘေးငြိမ်အေးစိတ်လက်တည်တံ့သည်သို့ဖြစ်ပါလျင် လောကတွင်ကြည်လင်ကောင်းစွာနေရသည်နောက်တစ်ခေါက်အာသောကုံရှင်မာနကင်းတချင်းလမ်းကိုကျော်လွန်သည် နူးညံ့ရင်ကျေးကိလေဘေးငြိမ်းအေးစိတ်လက်တည်တံ့သည်တို့ဖြစ်ပါလျင်လောကတွင်ရေလင်းကောင်းစွာနေရသည်အဆုံးစွန်သောကိလေသာတို့၏ငြိမ်းအေးရာနိဗ္ဗာန်တည်းအောင် ရောက်နိုင်ကြပါစေကုန်သတည်း သာဓုဦးဇင်းတို့လောက်ထားတဲ့ဒိဋ္ဌံတိုင်း3မိနစ်ကလေးတော့တရားထိုင်မယ်နော်3မိနစ်လေးတော့ဘုရားတရားတန်ခါယတနာ3ပါးပူဇော်တဲ့အနေနဲ့3မိနစ်လေးထိုင်မယ် အလုံးမျှဝေကြစို့။ဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြရေးကြည်ဘိမဲ့မြည်သည်ရွှေပြည်ထုတ်ချ လမ်းမကောက်ပဲရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခဗေဒံယမအဘောမကောင်းဟုသမျှမတွေ့ရပဲ အိဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေတော်ယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမဆောင်ချက်ကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝိနည်းရသူရကြပါစေ ဘေင့ဝေသည်မြာထွေသာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာ အမြအမြအမြယူတော်